အခုဘုန်းကြီးဟောမယ်တရားကမူလကလူပရိသဟောတာမဟုတ်ဘူးသူရဟန်းပရိသဟောတာတဲ့တရားဒါပေမဲ့လို့ဒီနေ့ဒီမှာတော့ဒကာဓမ္မတွေဟောရမှာဒကာဓမ္မတွေလည်းအခုတစ်ထိုင်တွင်းတော့ရဟန်းစိတ်ဝင်ပြီးနာမဖြစ်မယ်လို့လူစိတ်ဝင်ပြီးမနာပဲနဲ့ရဟန်းစိတ်နဲ့နာမဖြစ်မယ်လူစိတ်နဲ့နာလို့ရှိရင်ဘုန်းကြီးတရားနဲ့ကိုက်မှာမဟုတ်ဘူးသူကအဲ့ဒီခါတော့ကဘာဖြစ်လို့ဒီတရားဟောရတယ်လဲဆိုရင် ရဟန်း6ကြိတ်ဟိုကတော့ရဟန်း6ကြိတ်ကညသောတရားထံလာရောက်ပြီးတော့ခုညောကြတော့ကြအဝေးကလာကြဘုရားဟောတဲ့တရားကိုလည်းနာကျင်တယ်ဒါကြောင့်ဉာဏ်ရနာကိုကြောက်ထားကြတယ်ဉာဏ်ရနာတတိတော်အဝေးကြီးလာကြပါတယ်အာဂန္ဓုတွေပါညသောတရားဟောတဲ့တရားနာကျင်ပါတယ်မနာရတယ်ကြာလာပြီနာကျင်ပါတယ်ပြောတော့အဲ သိရင်ချိန်နေချိန်နေလဲဆိုလို့ရှိရင်သူတို့နာဖို့ရအကြောင်းမမြင်မမြင်တော့ဉာဏနာကတော့မြတ်စွာဘုရားကအများအားဝုပြုနေကြဆိုတော့သူတို့နဲ့သင်လျော်အောင်သူတို့တရားနာရအောင်လို့အစီရဝတိမြစ်ကအနီးမှာရာမကဆိုတဲ့ပုံနာရဲ့သင်္ကန်းကျောင်းနေရာမှာကျောင်းဆောက်ဖို့ဒီကားတော့ရှိတာပါအရှင်ဘုရားတို့အဲ့ဒီကြွနေကြအဲ့ဒီကျောင်းဆောက်ဖို့မှာ နေနေကြသွန်သွန်ခံပြီးသွန်စားပြီးတဲ့ခါကလည်းအဲ့ဒီမှာနေနေကြဒီကနေပြီးတော့မြတ်စွာဘုရားကိုသူအဲ့ဒီပြင်လာမယ်မြတ်စွာဘုရားကိုပြင်လာမယ်ဒီကနာရကောင်းနာရပါလိမ့်မယ်ဉာဏနာကညွှန်ကြားထားတာကိုညွှန်ကြားထားတာနဲ့အဲဒီဉာဏ်တော်6ကြီးကဉာဏ်တော်6ကြီးဆိုတာဒီကလေးတွေမဟုတ်ပါဘူးသူကအထေကြီးတွေပါအထေကြီးတွေဆိုလည်းဒီလိုကြီးမှရံပြူတာတွေမှာပေါ့ဖျားလက်ထက်ကတော့ဖျားလက်ထက်ကတော့ရံပြူတယ်ဆိုတာများတော့ကြီးမှရံပြူတာတွေများပါလေ အိမ်တောင်းလေးပြည်ဥစ္စာတွေအကုန်လုံးဆုံးပြေးပြီးတော့ချိုးလဲတထေးတွေပါပါမန်ပုဂ္ဂိုလ်တွေမဟုတ်ပါဘူးအဲဒီချမ်းသာတွေလောကီချမ်းသာတွေဆုံးပြေးပြီးတော့သာမယာဝဆင်းရဲကလွန်မြောက်အောင်ယူရပြီးတော့သူတို့ဘာနာဘဝင်ပြီးညာပြုကြအဲဒီလိုပုဂ္ဂိုလ်တွေပါအဲဒီမထေကြီးတွေ6ကျိတ်ကာမကဆိုတဲ့ပုံနာရဲ့အကြောင်းသင်္ကန်းမှာရောက်ပြီးတော့သူတို့တောင်းဆိုင်ပြီးတော့နေကြဉာဏနာကလည်းအချိန်ကြတဲ့အခါကျတော့သစ္စာတရား ရေသပ်ပဲရအောင်ဒီချိုးအောင်လို့ပေါ့ညဇာဘုရားပြင့်ပြီးတော့လာအစီရဝတီကြီးကိုပြင့်အားတိုင်းကားတိုင်းနဲ့ဒီလိုပဲမြင်မှလာပြီးတော့ချိုးနေကြတယ်อืมအဲဒီမှာညဇာဘုရားကိုတော်မှာတော့ကိုချွေးတို့ကြီးတို့ညော်တို့တော့မရှိပါဘူးတဲ့မရှိပေမဲ့လည်းကျမ်းမာရေးအတွက်ဒီလိုကြီးဒီနေ့တစ်ကြိမ်အခါအားလျော်သွားပေါ့လေอืม နောက်သိက္ခာပုဒ်ပညာပြီးတဲ့အခါဆိုရင်တော့15ရက်တစ်ချိန်လောက်နေမှာပေါ့အဲဒီလိုတခါချိုးနေကြဖြစ်တော့မြတ်စွာဘုရားရေသုံးသားဖို့ရေချိုးဖို့ရပင့်ပြီးတော့လာပင့်ပြီးတော့လာတော့စီရိုတင်ကြီးထဲမှာဒီလိုပဲဆင်းပြီးချိုးတာပါပဲอืมဆင်းပြီးတော့ချိုးတာဆင်းပြီးတော့ဒီချိုးစားလည်းပဲရေစိမ့်တာပေါ့လေရေဆင်းပြီးတော့အင်းကြီး ဒီကြီးရရပါမြတ်စွာဘုရားဆိုတော့ဟိုမှာဒီတွေပါလေကုနာတော့မဟုတ်ပါဘူးဒီထဲမှာကဆင်းရင်ပြီးတော့စိတ်စိတ်ပြီးတော့အချိန်တန်တဲ့ခါကျတော့ဘုံမောပြန်တက်လာတဲ့ခါမှာဉာဏနာကသင်္ကန်းများလဲဖို့ရ60သင်္ကန်းများပြီးတော့အဲ့ဒီသင်္ကန်းတွေသင်္မိုင်များလဲဝုတ်ပြီးတော့အေဒီများလည်းပဲကင်ပြီးတော့နေတဲ့အခိုက်အတန့်နေခိုက်တာမှာသူကလျှောက် မြတ်စွာဘုရားဟိုရမကဗိမနရမကပုံနာရဲ့သင်္ကန်းကျောင်းမှာရဟန်းတော်6ကျိတ်မြတ်စွာဘုရား၏တရားတော်ကိုနာလို့လို့စောင့်ဆိုင်နေကြတာရှိပါတယ်ခင်ဗျာတဲ့အဲ့ဒီမှာမြတ်စွာဘုရားအဒီပုဂ္ဂိုလ်တွေသနာတော်အားဖြင့်ကြွတော်မူပြီးခြင်းပါတယ်လို့ပြောထားတော့မြတ်စွာဘုရားသောသောကပြီးပြီးသားပါပဲ ဉာဏ်နာကတော့သူကထုံးသားနိုင်ကိုကြောက်ရတာပေါ့လေဒါကတော့ဒီပြီးသားပေါ့ဘုရားနေတဲ့နေ့တိုင်းမနဲ့သောသောဆိုရင်မဟာကရုဏာသမဘာတိဝင်စားမဟာကရုဏာသမဘာတိနဲ့သတ္တဝါတွေဟာစိတ်မြေပြင်ကိုထွက်နေရတဲ့စိတ်သားတွေလိုပဲတဲ့သတ္တဝါတွေဟာပူပူမင်းနေနာမင်းနေသိမင်းနေအဲဒီ ဝိညာဉ်တရားနာခြင်းတရားသိခြင်းတရားတွေအနှိမ့်ဆက်ခံဖို့ရာထွက်နေကြတာပဲတတ္တဝါတွေတဘွားပြီးတဘွားကိုကိုကိုကိုရာကနေပြီးတော့နာဖို့နာရကနေပြီးတော့သိဖို့ဒါတွေထွက်နေရသိကြစဉ်းစားကြည့်ဟုတ်တယ်လို့တဘွားတဘွားဖြစ်လာရင်တော့ကြအိုးတာပဲတော့ကြလို့ရှိရင်ပြင်မကြမ်းမာနာချာတွေကတော့ခဏခဏဖြစ်တာပေါ့နောက်ဆုံးကြတော့မကြမ်းမာနာချာမှုဖြစ်ရတာပဲ နောက်ဆုံးချိန်ကျသေးသွားကြပြီဆိုတော့ဟိုကပြီးသွားကြတယ်ဒါကနောက်တစ်ဘဝဖြစ်ပြန်အတိယဘဝမှာအိုရနာရသေးရသွားကြပြီတဘဝဒါကကောင်းတဲ့ဘဝတွေကိုပြောနေတာမကောင်းတဲ့အပေလေးပုံတွေဆိုတော့သိကြောက်ကြကောင်းတာပေါ့ဒါတွေကတော့ဘဝမနာမသိပဲနဲ့လည်းပဲဆင်းရဲဒုက္ခတွေအများကြီးကြောက်နေတယ်နှစ်ကြောက်ကြကောင်းပါလေအဲ့ဒီတော့တတ္တဝါတွေကဘုံယုတ်တော့လောကော လောကလောကာရီအုံယုတ်တော်စိတ်မြင်ခြင်းတို့ထွက်သွားသည်နှင့်တူလာပေ၏အတ္တဝါရီအစိတ်မြင်ခြင်းထွက်နေရတာလို့ပဲတဲ့ဒီသတ္တဝါတွေမှာငါဘုရားမှာတပါအာကိုရာမရှိကြဘူးမဝခြင်းမနာခြင်းမသိခြင်းပဲလို့လည်းပဲအဲဥခြင်းနာခြင်းသိခြင်းတွေကိုရှင်းပြပြီးတော့သွားနေကြရတာပဲနောက်ဆုံးကြလို့ရှိရင်ဥခြင်းနာခြင်းသိခြင်းအဆုံးသတ်သွားကြတာလေတဘွားသွားကြပြီတဘွားသွားကြပြီအခု ဒီရရလာရှိတဲ့အခုရှိနေကြတဲ့တရားဓမ္မတွေစဉ်းစားကြည့်ကြပါကိုယ်နဲ့ကြီးတဲ့ပုဂ္ဂိုလ်တွေလည်းရှိကိုယ်နဲ့ဓာတ်လူပုဂ္ဂိုလ်တွေလည်းရှိကိုယ်နဲ့ငယ်တဲ့ပုဂ္ဂိုလ်တွေလည်းရှိအဲဒီပုဂ္ဂိုလ်တွေဟာခြေတော်ကကိုယ်မျက်စိအောင်မှမြင်နေရတာတွေပဲလှုပ်လှုပ်ရွရွနဲ့တခါလဲอืมကိုရုပ်ကိုစည်းပွားအတွက်ဆောင်ရွက်တယ်ဆွေမျိုးတွေအတွက်ဆောင်ရွက်တယ်ရရွအတွက်ဆောင်ရွက်တယ်သာသနာတော်အတွက်လည်းဆောင်ရွက်ကြ အဲဒီလိုပုံကိုယ်တွေဟာတချို့တချို့ပုံကိုယ်တွေမရှိကြဘူးဒီလိုပဲဟိုရင်းလာချင်းသိချင်းနဲ့အဆုံးသတ်ပြီးသွားကြပြီတဲ့ကြောက်ွယ်သွားကြတာတကယ်မနေဘူးဟာကိုမျက်မြင်တဲ့ကကိုမနဲ့မမြင်ရတာတွေတော့တွက်လို့မရှိဘူးမြင်ရတာတွေကိုမနဲ့အနမ်းများတယ်ဒီနေ့ကျတော့အခုရှိတဲ့ပုံကိုယ်တွေလည်းသူတို့သွားမှာပဲအဲဒီတော့လောကကြီးတစ်ခုလုံးဟာတတ္တဝါတွေဟာ ကိုခြင်းတရားစီရောက်အောင်သိခြင်းတရားစီရောက်အောင်အဲနာခြင်းတရားစီရောက်အောင်သိခြင်းတရားစီရောက်အောင်ချီတက်နေရတာနဲ့တူတယ်တဲ့အမှန်တနာစရာကောင်းအဲ့ဒါတွေကငါဘုရားမှာတပါအာကိုရမရှိဘူးသဖြင့်နီးနဲ့သဖြင့်နီလာနဲ့ဝိညာဉ်ချင်းသိချင်းကြအောင်ဆိုပြီးတော့အများရန်ချမ်းသာအောင်ဆိုပြီးအားထုတ်ကြတာတွေရှိပါတယ်ဘာသာတရားတွေမျိုးမျိုးရှိပါတယ်ဘုဘာသာဒီဘာသာတွေကသူ့ဘာသာနဲ့သူတော့ အကောင်းကြီးပညာထားကြပါလေတချို့လည်းပဲသူတို့ဘုရားသခင်ကိုယ်ဝယ်ရင်ဒီတဲ့ခါကျဘုရားသခင်ကကောင်းမြတ်မှုကိုကယ်တင်တယ်ဆိုပြီးတော့ဒီလိုဟောပြောနေတာတွေလည်းရှိကြပါလေဒါကအဆောင်သားတွေပေါ်တယ်လို့သာအဲဒီလည်းရှိပါဒါတွေကဟုတ်မှာမဟုတ်ပဲအများကြိုက်အောင်လို့သူဟာဝါဒဖြန့်ထားတာပဲဘာမှအကူအညီရှိတာမဟုတ်ဘူးတော့မြတ်စွာဘုရားမှာတော့ဘာမှအကူအညီမရှိဘူးရဲ့အဲဒါတွေကို ရှောင်ပြီးစဉ်းစားလိုက်တဲ့အခါသံတ္တဝါတွေကသနာစရာအမှန်ကောင်းတယ်တဲ့အဲဒီကရုဏာသမဘာနဲ့ရှောက်ကြည့်ပြီးတော့ယနေ့ဘုံမှာဘယ်ပုဂ္ဂိုလ်များသရာစားကြည့်တော့အိန္ဒြေချင်းနေပါလိမ့်မလဲဘယ်ပုဂ္ဂိုလ်ကိုတရားဟောလို့ရှင်မယ်တရားဖို့တရားတွေသိပါလိမ့်မလဲမြတ်စွာဘုရားဒေသနာညာနဲ့ဖြန်းပြီးတော့ကြည့်လိုက်အခုဝိဇ္ဇာအပန်းလိုက်လို့ပါတော့များလို့ပြောတယ် ဒီကနေ့မှာဂဲလုံးလေးများချလိုက်တော့ဂဲလုံးလေးဘေးမှာပါဒီလိုင်းလေးတွေတခါလဲအဝိုင်းလေးကျဲကျဲသွားတယ်တခါလဲနောက်ကန်းကြီးရောက်အဲ့ဒါလိုပဲမြတ်စွာဘုရားကြီးပါဝင်ဉာဏ်နိဗ္ဗာန်ကနေပြီးတော့ညာနဲ့တခါလဲဖြတ်ကြည့်တာတဖြည်းဖြည်းကျဲကျဲကျဲကျဲသွားတယ်တခါလဲသက်ကြဝလာအဆုံးသက်ကြဝလာတော့တခုမကပါဘူးသက်ကြဝလာကြီးအများတခါလဲပြန်ပြီးတော့သွားတယ်အဲ့ဒါကြည့်ပြီးတော့ကျွတ်ထိုက်တဲ့ပုံကိုယ်တွေကြတော့ဟိုမှာပေါ်နေတာကိုဗာနဲ့တူတယ်ဆိုရင်ညအခါကာလမှာ မှောင်နေလဲလဲလုံသမားတွေရဲ့လဲတဲလေးကမီးလေးညာနဲ့တူတယ်လို့သာညတော့မှောင်နေဆိုတော့လဲတဲကတော့မမြင်ရဘူးမီးလေးတော့မြင်ရတောင်ပေါ်ကနေပြီးတော့ကြည့်လိုက်မယ်ဆိုရင်ကုသီရကတောင်မရှိဘူးတောင်ရှိတယ်ရမှာတော့တောင်ပေါ်ကနေကြည့်လိုက်ဘေးပဝန်းကျင်ကအိမ်တွေကနေပြီးမီးတွေထွက်လာတာတခါလဲမြင်ရမီးတွေဟိုကမီးတွေကမီးတွေနေအဲ့ဒါလိုပဲတဲ့ညစာပြိုင်ညာနဲ့ကြည့်တဲ့အခါကာလကြတော့ ပါရမီရင်းလို့ကျွတ်သိချွတ်လိုက်တဲ့ပုံကိုယ်တွေဘုရားကြောက်ဒီကကြောက်တော်တော်များများမြင်ရတာပေါ့လေလူပြည်ရနာပြည်ရမြင်ရအဲ့ဒါတွေကိုတကိုးနဲ့သွားပြီးချုပ်တင်တဲ့ပုံကိုယ်တွေတကိုးနဲ့သွားပြီးတော့ချုပ်ပါတယ်အဲဒီတိုင်းရှင်ရင်သွားမယ်ပုံကိုယ်တွေရှင်ရင်သွားရင်ချုပ်ဆုံးမကြွသွားရင်တို့ချုပ်ရပါတယ်အခုဒီကာမကပုံနာရဲ့ကျောင်းသင်္ကန်းရောက်ပြီးတော့နေတဲ့ညာတော်၆ကြိတ်တည်းပဲမြတ်စွာဘုရားမနေ့ကလည်းမြင်ထားပြီးသားပါပဲအဲ့ဒါကိုရှင်အနန္ဒာကတော့သူ့ ဒုံသူ့ရဲ့တောင်းဝတရားရှိတဲ့လူကရှောက်ရอืมဉာဏ်တော့ရှောက်ကြည့်ရှိပါလေဗျာသနာတော်မြတ်စွာဘုရားအဲ့ဒီရာမကကြီးတဲ့သင်္ကန်းကျောင်းကိုကြွတော်မူပါဗျာလို့ပြောတယ်မြတ်စွာဘုရားကြွဘုံမှာကိုယ်တော်တွေကတရားစကားပြောဟောနေတော်လေးကြတော့မှတကားခုတ်လိုက်တော့မှတကားဖွင့်မြတ်စွာဘုရားဘုရားထိုင်မှုရာနေရာလေးလည်းအသင့်ပြေးပြီးခင်းထားတဲ့အဲ့ဒီနေရာမြတ်စွာဘုရားကထိုင်ပြီးတော့จิตသားတို့ သင်တို့ငါမလာမီ အတွင်းပဲစကားတွေပြောနေကြတယ်လေငါလာခြင်းကြောင့်စကားအစဉ်ပြတ်သွားတာနောက်ဆုံးစကားလေးကဘာလဲအဲ့ဒါလေးငါဆက်ပြီးတော့ဟောမယ်ပေါ့ဒါထုံးစံတိုင်းမေးရတာကိုသူကစကားစားရအောင်လို့မေးရဒါတော့ညာတော်တွေကလျှောက်ကြတယ်တခြားတော့မဟုတ်ပါဘူးဗျာတဲ့တတိတော်တို့ပြောနေတာမြတ်စွာဘုရားရဲ့ဂုဏ်ကျေးဇူးတွေကြီးကျူးနေကြပါတယ်တဲ့မြတ်စွာဘုရား မြတ်စွာဘုရားဗိဓာရမင်းသားအဖြစ်ကနေပြီးတော့မင်းစည်းစိမ်နေစွန့်ပြီးတော့တောထွက်ပြီးတော့လာဖို့အမနာစွန့်နိုင်ခဲ့တဲ့စည်းစိမ်နေစွန့်ပြီးတော့ထွက်လာတယ်ချီးကျူးစရာပဲဟုတ်လားပါမန်ပြောမယ်ဆိုရင်တော့သူစားဟပ်ပေါ်အောင်မြတ်မင်းစည်းစိမ်နေသေးသေးကိုယ်ကိုယ်မဟုတ်ဘူးသူစားမင်းစည်းစိမ်မင်းစည်းစိမ်ဆိုတော့ အဲသာဝဲသုံးွယ်တွေလည်းမဟုတ်ဘူးသူမိဖုရားတွေဘာတွေနဲ့ချွေရန်နဲ့ဒါတွေပြီးတော့သားတော်တော်မှရာဟုလာသားတော်တွေဒါတွေမူကစားမူဖွားပြီးကစားဖွားမြင်တော်မူပြီးကစားခဏလေးအဲ့ဒီနေ့တွင်မှာပဲတော့ထွက်ပြီးတော့လာတာကိုမေတော်တွေခဏီတော်တွေရှိရဲသူတော်မျိုးတော်တွေရှိရဲအဲ့ဒါတွေကိုဆွန်လုံးပြီးတော့တော့ထွက်လာခဲ့ပုံဒါတွေကိုချီးကျူးနေရတယ်อืมတိုင်းတော်ပြည်တော်တွေကလည်းပါရလို့အချွေရန်တွေကလည်းအမနာပြည့်စုံလို့ မေတော်ခမည်းတော်တွေနဲ့တကွအမတန်ကိုပျော်မွေ့စရာကောင်းတဲ့လောကကြီးကိုတခါလဲကြောပေးပြီးငါတို့မြတ်စွာဘုရားအလောင်းတော်သိထတာမင်းသားချင်းနဲ့တောထွက်ခဲ့တယ်တောထွက်ပြီးဒီကားလား6နှစ်ပါလုံးဒုက္ခသရိယာကျင့်နေကျင့်ခဲ့တယ်อืม ဝိညာဉ်နာခြင်းသိခြင်းကိညာဖြစ်တဲ့တရားတွေလည်းရှားခဲ့တယ်ရှားပြီးတော့ဖျားဖြစ်ရောက်တဲ့ခါကာလမှလည်းမနေမနာတရားတွေဟောတော်မူခဲ့တဲ့စာပြခြင်းပေါ်လေဒါတွေပြောနေတဲ့တော့ဘုရားကုံတော်တွေအများကြီးပဲအဲ့ဒါတွေကိုသူတို့အချင်းချင်းတခါလဲဆွေးနွေးနေကြပြောနေကြอืมဘုရားကုံတွေအာယုံပြုနေကြအဲ့ဒါတွေပါပဲမြတ်စွာဘုရားလို့ပြောတော့မြတ်စွာဘုရားကပါလို့ခေါ်တယ်ကောင်းတယ် သရာတရားနဲ့သာသနာတော်ဝင်ရောက်လာတဲ့ယဟန်နေဆိုတာဒီလိုနေပါမှာပေါ့သရာအာဂါရသမအနာဂါရိယံပပဇိတာနာယံဟောဓမိကထာယနိသိဏတာတဲ့သင်္ချေသားတော်ဟာအေးယဟန်ပြုလာကြတာဘေးရန်ကြောင့်မဟုတ်ဘူး ဘူးတဲ့မင်းဘေးဆိုဘေးနေစလုံးမဟုတ်ဘူးသခိုးဘေးဓမြဘေးနေစလုံးမဟုတ်ဘူးကျွေးမြည်ပူလို့လည်းမဟုတ်ဘူးတဲ့သာသနာပေါင်းဝင်လာတာဟာလောကနေရတာစာရေးတော်ရင် နေထိုင်ရကြတယ်လို့အစာချောင်းအောင်လို့သာသနာပေါင်းဝင်လာတာလည်းမဟုတ်ဘူးတဲ့ဘာဖြစ်လို့ဝင်လာတယ်ဆိုရင်တရားယုံကြည်လို့တဲ့သာသနာပေါင်းဝင်လာတာယုံကြည်လို့ဘာယုံကြည်တာလဲ သာသနာပါဝင်ပြီးတော့တို့ရဟန်းပြုရဟန်းပြုပြီးတော့တရားအားထုတ်လဲလို့ရှိရင်မေတ္တရားဖို့တရားနိဗ္ဗာန်တရားတွေရမယ်အရာတမေအရာတဘောရောက်ပြီးတော့ဆင်းရဲခါသိင်းကြီးနဲ့နိဗ္ဗာန်ရောက်မယ်ဒီတွေဘဝထဲနဲ့ကိစ္စပြီးသွားနောက်ဘဝတွေဘဝတည်းဖြစ်အောင်မဟုတ်ရမနာရမသေးရဘူးဆင်းရဲတွေအကုန်လုံးငြိမ့်သွားမယ်အဲ့ဒီမရောက်တော့မှအနာဂတ် ဖြစ်ပြီးတော့မြမပြည်ရောက်မြမပြည်ကသင်္ခါသိငြိမ့်ပြီးတော့သွားနိုင်တယ်အဲ့ဒီမြောက်တော့မှသောတာပန်တရားကဖြစ်ပြီးအပယ်လေးပါးကလွတ်မြောက်သွားမယ်အဲ့ဒီလိုအကျိုးတွေမုတ်ချရမှာပဲလို့ယုံကြည်ပြီးတော့သာသနာပေါင်းဝင်လာကြတယ်တဲ့ဒါကိုတရားပပိစိတာခေါ်တယ်လို့တရားပပိစိတာခေါ်အခုကာလလည်း ရဟန်းပြုတယ်ဆိုတာအမှားအပြင်ဒီလိုပဲနှလုံးသွင်းရတာပါပဲဒါကြောင့်မို့ရဟန်းပြုတဲ့အခါရှင်စိတ္တမေဝိတဲ့အခါရောဆရာသမားတွေကချပြီမနဲ့ပြီသမ္မာရာဝတ္တဒုက္ခတော်မောသနာထာယပါပိဇံညာစာမိသမ္မာရာဝဆင်းရဲမှာထမြောက်ပါရခြင်းအကျိုးငါတဲ့စင်တာနေဖြစ်ကိုလျှောက်တောင်းပါသည်ဘယ်လိုဆိုတာဆရာသမားတွေကသတိရအောင်ကလေးတွေငယ်ငယ်ဆိုတော့သိမသိသေးဘူးပေါ့နောက်ကြီးတဲ့ခါကျတော့ကိုယ့်အကိုပြန်သိတယ်อืมသူရဟန်းပြုလား တို့ရှင်ပြုလာတာဒီလိုပါလားဆိုတော့ကျတော့ပြန်ပြီးတော့နားလဲပါတယ်အကြီးတဲ့ပုဂ္ဂိုလ်တွေကတော့သံဃာဘုရားတွေကလာသိတာသရာတရားနဲ့ရဟန်းပြုလာတဲ့ပုဂ္ဂိုလ်တွေတဲ့အဲဒီသရာတရားနဲ့ရဟန်းပြုလာတဲ့ပုဂ္ဂိုလ်တွေဟာလောကကြီးရာရင်းနဲ့စီးပွားရေးတွေဗာရင်းညာတွေနဲ့ကြောက်ပြီးတော့လုံနေမယ်ဆိုရင်ဖြင့်ဒါဟာနိလမမှန်မှုလို့ဆိုရမှာပေါ့သူနိလမမှန်မှုဆိုရမှာပေါ့အဲ ဓမ္မယာကထာယနိသိဏတဲ့တရားစကားနဲ့ပဲအချိန်ကုန်နေကြတယ်ဆိုလို့ရှိရင်သင်တို့ဟာနိမာလာမှာပဲတဲ့ဒါကောင်းပါပဲစီဝေမိတဲ့အခါကာလမှာလောက်ရမယ့်အလုပ်ကနှစ်ခုရှိတယ်ဒွါယံကရဏီယံပါဏိတိတနာဟောဘေကွေဒွါယံကရဏီယံဓမ္မိဝါကထာရိယောဝဒုံမိဘာဝော ဘိက္ခဝေယနောသာမိပရိဒါနံစီဝေမိကုံသောဟောသင်တို့အားဒွါရနှစ်ပါးသောလုပ်ကိုကရဏီယံပြုလိုရမည်။ဆုံးစည်းမိလို့ရှိရင်ဉာဏ်နှစ်ပါးသုံးပါးလေးပါးစသည်ဆုံးမိလို့ရှိရင်လောက်ရမယ်လို့ကပါလဲဆိုလို့ရှိရင်နှစ်ခုရှိတယ်။နှစ်ခုကပါတော့ဆိုဓမ္မိဝါကထာတရားနှင့်စသောပြောခြင်းတရားစကားဒီတော်၎င်း ဓမ္မိဝါကတာတရားနဲ့စသောတရားစကားကိုပြောခြင်းကိုသော၎င်းအရိယဝတုံနိဘာဝမြတ်သောစိတ်စိတ်နေခြင်းကိုသော၎င်းတရဏီရောပြုအပ်မည်အဲနှစ်ပါးသုံးပါးစသည်သုံးပြီးတဲ့အခါကာလကြတော့လောရမယ်အလုပ်တစ်ခုကပါလို့ဆိုလို့ရှိရင်တရားစကားပြောရမယ် ပြောနိုင်လို့ရှိရင်တစ်ပါးကပြောတစ်ပါးကကျန်တဲ့ပုဂ္ဂိုလ်တွေကနာလို့ပေါ့။တရားစကားပြောရမယ်။ဒါဟိုရင်းညာအနေနဲ့သာဆိုင်တာမဟုတ်ဘူး။ခုတရားထုတ်တဲ့ယောဂီတွေတဆိုင်တယ်။အထူးအားဖြင့်ယောဂီအဟောင်းတွေကိုအရေးကြီးတာပေါ့လေဥစ္စာ။သုံးပြီးလို့ရှိရင်ဖြင့်အသုံးမကျတဲ့စကားတွေမပြောဘဲနဲ့တရားစကားပြောပါတဲ့မပြောတတ်ဘူးမပြောတတ်ရင်မပြောနဲ့မပြောဘဲနေပေါ့ဒါရှိတာပေါ့ကွာ။ ပြောလိုက်ရင်ဘယ်လိုနေရမလဲဆိုအရိယောဝဒုံနိဘာဝဒိဋ္ဌိနေပါဒိဋ္ဌိနေတာကလည်းပဲတချို့ဒိဋ္ဌိနေတာကလည်းပဲမကောင်းဘူးလေကွာမြတ်သောဒိဋ္ဌိနေခြင်းလေလို့သာမြတ်သောဒိဋ္ဌိနေခြင်းနေပါမြတ်သောဒိဋ္ဌိနေခြင်းဆိုတာဘာလို့ဆိုသမထဝိပဿနာနဲ့ဘာဝနာလေးနဲ့နှလုံးသွင်းပြီးတော့နေရမှာကိုတရားလေးနဲ့ကိုနှလုံးသွင်းနေတာဟာမြတ်သောဒိဋ္ဌိနေခြင်းပဲတရားနှလုံးသွင်းအားထုတ်ခြင်းမရှိဘဲနဲ့ဒိဋ္ဌိကလေးနေပြီးတော့ ဟိုကာမအာယုန်တွေလျှောက်ကြနေမယ်သိစိုးစိတ်ပြက်ပြီးတော့ကိုအလျှောက်ကြနေမယ်ဒါတွေကတော့မကောင်းဘူးဘောလို့လားတိတ်တိတ်တော့နေတော့နေပါရဲ့နေပေမဲ့သူ့စိတ်ထဲကမှတိတ်တိတ်မှမဟုတ်ပဲသူ့စိတ်ထဲကမတော်တာတွေလျှောက်စဉ်းစားနေအဲ့ဒါတော့မကောင်းဘူးအခုဟာကတိတ်တိတ်နေတယ်ဆိုတာတရားနဲ့နှလုံးသွင်းပြီးတော့နေရမှာတဲ့သမထဖြစ်စေဝိပဿနာဖြစ်စေတစ်ခုခုနဲ့နှလုံးသွင်းပြီးတော့နေပါအဲ့ဒီလုံးနှစ်ခုတစ်ခုခုလိုရမယ် ဆုံစည်းပြီးတော့ရှိရင်တရားစကားပြောတရားနာဒီလိုရင်းနဲ့လုပ်ပါဒါမှမဟုတ်လို့ရှိရင်လည်းသမထဝိပဿနာနှလုံးသွင်းပြီးတိတ်တိတ်နေပါအဲ့ဒါနှစ်ခုတစ်ခုကိုလိုရမယ်အဲ့ဒီတော့ဓာဝတရားနှစ်ခုရှိတဲ့အတိုင်းသင်္ချင်သားတွေဟာအချင်းချင်းဆုံမိကြတဲ့အခါကာလမှာတရားစကားတွေပြောဆွေးနွေးနေတယ်ဆိုတာလမ်းမှာပဲကောင်းပါပြီဆိုမြတ်စွာဘုရားသာရုဏမောဒနာခေါ်ပြီးတော့ ဒီအရိယပရိယေသနာတုတ်ကိုဟောတယ်အရိယာတို့ရဲ့ရှာမိခြင်းအရိယာမဟုတ်သောပုဂ္ဂိုလ်ရဲ့ရှာမိခြင်းဆိုတာဘာလဲဆိုလို့ရှိရင်မိမိကဘဝသည်ဖြစ်ခြင်းသဘောရှိပါလေဘဝသည်ဖြစ်တတ်တဲ့အရာဝတ္ထုတွေကိုရှားတယ်ဘဝသည်ဖြစ်တတ်တဲ့အရာဝတ္ထုတွေဆိုတာဘာလို့ဆိုလို့ရှိရင်ပုဒ္ဒါပရိယံသမယာဒီလိုဒီနာတွေပေါ့ဒါတွေကိုရှားတယ်

ဒါတိဒါသံကျွန်ယောက်ျားကျွန်မိန်းမအရှိတုန်းကကျွန်ခစ်တွေရှိတာကျွန်ရဲ့ရှင်ရဲ့ရှိအခုတော့မရှိပါဘူးဒါပေမဲ့လည်းအခုတော့ဝိသင်းပေါ်လေအခုတော့ရှင်ခိုင်းစီတဲ့ပုဂ္ဂိုလ်နဲ့အခိုင်းစီခံတဲ့ပုဂ္ဂိုလ်ဒီလိုတော့ရှိပါသေးတယ်ဒါကတော့အထက်တန်းပုဂ္ဂိုလ်နဲ့အောက်တန်းပုဂ္ဂိုလ်ဒီလိုတော့ရှိရမှာဒါကတော့နောက်လည်းရှိမှာပဲဘယ်လိုပဲခစ်တွေကြောင်းနေနေနေ နည်းနည်းအထက်တန်းကျတဲ့ပုဂ္ဂိုလ်စီမံခံွဲတဲ့ပုဂ္ဂိုလ်နဲ့စီမံခံွဲခံရတဲ့ပုဂ္ဂိုလ်ကတော့သူရှိမှမရှိပဲတော့မနေဘူးဒါလည်းရှိမှာအဲဒါပိဒါမှာအဇေလကစိတ်ကိုဒါကတော့စိတ်မွေးတဲ့သုံးမွေးတဲ့ပုဂ္ဂိုလ်တွေပေါ့အခုကလာမွေးမြူရေးတွေပါလေတလုံးကြက်ရှိဒါတမင်ကလည်းလိုက်ပြီးတော့ဟောပြောနေတာအဲကုက္ကုတသုကရံ ဂုတဆိုတာကြက်လူကရဆိုတာဝက်ကြက်ဝက်မုံမြူရေးတွေပါလေဒါတွေလည်းသင်ကြားနေပါလေဒါတွေရှာမိနေကြတော့သူကြက်တွေဝက်တွေမွေးတဲ့ပုဂ္ဂိုလ်တွေပေါ့အခုဒီသိကွန်ရွာလိုအဲရှိအစဉ်လာကတွေကလူကြီးလူကောင်းတွေအထက်တန်းသားပုဂ္ဂိုလ်တွေနေတိုင်းလာတဲ့နေရာမှာတော့ဒါတွေမရှိဘူးပေါ့ဒါပဲမဲ့လို့ရှိတဲ့နေရာကရှိပြီးတော့မြတ်စွာဘုရားဟောတာဒီမှာမရှိပါဘူးဒီဥစ္စာတွေကတော့ ပြီးတော့ဟာတိဂဝတဝလောဝံဆင်းနွားငင်းမြည်အဲ့ဒါတွေလည်းပဲစိတ်ချင်းသဘောရှိတာတွေပဲဒါတွေအဲဆင်းတို့မြည်တို့ဆိုတာကတော့ဒီရမှာမရှိဘူးတချို့ရမှာတော့ဆင်းတွေလည်းရှိပါတယ်အဲမြည်ဆိုတာလည်းတချို့ရမှာရှိပါတယ်ဗမာပြည်မှာသိမရှိဘူးဟိုနောက်အိန္ဒိယနိုင်ငံတွေမှာမြည်တွေပါတယ်ဆိုတော့ ပင်မတော့နည်းပါတယ်ပင်မရှိတာကတော့ကိုနွားနဲ့နွားနဲ့မြင်းနေတာတွေရှိကြတယ်အထူးအားဖြင့်တော့လေတောင်သူလေယာသမားတွေဆိုရင်နွားတွေရှိတာပေါ့ဒီဥစ္စာတွေကတော့နွားတွေอืมဒါတော့ဇာတူပရဇတံရွှေငွေတဲ့ဒါလည်းနေရာတိုင်းနေရာတိုင်းရှိသည်ဒီဥစ္စာလည်းရွှေငွေကတော့ အဲ့ဒါတွေကဖြစ်ခြင်းသဘောရှိတာတွေတဲ့မိမိတို့ကိုယ်ကလည်းဖြစ်ခြင်းသဘောရှိတာနဲ့ဖြစ်ခြင်းသဘောရှိတာတွေရှားနေရတယ်။ဒါမမြတ်သောရှားမိခြင်းပဲ။သောသောရဏရာရှိမွေးရာရှိအရှင်ဘုရားဟောတဲ့တည်းတတိတော်မရှားလို့ရှိရင်အရှင်ဘုရားကကြွေးမလားဒီလိုမေးရာရှိ။ဟင်ကြွေးမွေးတော့ပါလို့သာယေစဘာတွေတတိတော်မရှားဘူးအရှင်ဘုရားကြွေးမလားလို့မေးရာတော့ရှိတယ်။ ဟုတ်လားဒါဘုန်းကြီးဟောတာဟုတ်ပါဘူးမြတ်စွာဘုရားဟောတာပဲအဲမြတ်စွာဘုရားကြီးတောင်းကြပြီးတော့ဒီဥစ္စာတော့ဘုန်းကြီးကတော့မပေးနိုင်ဘူးဥစ္စာတော့အဲဒီမြတ်စွာဘုရားသွားတောင်းကြပြီးတော့ဒီမှာတော့ဘုန်းကြီးကတော့မပေးနိုင်ဘူးဒါကအခုကဘုရင်ပထမမူလကဘုန်းကြီးအခြေခံခဲ့ပါပြီဒကာဓမ္မတွေပြင်မမဟုတ်ပါဘူးဟုတ်လားဒကာဓမ္မတွေပြင်မမဟုတ်ပါဘူးယဟန်တွေအတွက်ပြောတာပါ ရဟန်းနေတော့ဒါမလိုပါဘူးပဲရွှေငွေပဲလိုမလဲသူသာဆုံးကသာရနေတာလည်းမလိုပါဘူးသူသာဒါရဟန်းနေသဟောတာပါဒါတော့ဒကာတွေကဘုန်းကြီးဟောတာနော်ကြာကြဲရတာဆိုဒါတွေတို့မလိုက်နိုင်ပါဘူးလို့မအောင်မကြနဲ့မလိုက်ခြင်းနဲ့မလိုက်နဲ့ကိစ္စမကြည့်ဘူးလားဒကာဓမ္မတွေတို့မဟုတ်ဘူးသူသာတော့ဘုန်းကြီးတွေတို့ဟောတယ်သူသာသို့တော့လိုက်ခြင်းတဲ့ပုဂ္ဂိုလ်လိုက်ပေါ်တယ်ဒါရဟန်းတရားခေါ်တယ်သူသာလိုက်ခြင်းတဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်တော့ဆိုအခါကာလနဲ့ဟောအမြဲတမ်းပဲဟုတ်မယ် အဲဥပ္ပဆောင်တဲ့အခါဆိုလို့ရှိရင်ဒီဟောသင်တရားတွေလိုက်နေပါလေအဲဒီအတွင်းမှာတရားတွေမချာနဲ့ပေါ့မညာတော့ချာမင်းကြီးနဲ့မချာနဲ့တို့အနည်းနည်းလာလာကနေပြီးတော့တသက်လုံးမညာတော့ချာမင်းကြီးနဲ့ချာခဲ့ပြီဒီနေ့တရက်ဥပ္ပဆောင်တဲ့အတွင်းမှာဒါတွေမချာတော့ဘူးဆိုဒီလိုကြည့်ရမှာကိုအဲဒါပါပဲဒါတိုးတက်ပြီးတော့ကျင့်နိုင်လို့ရှိရင်ဖြစ်ရင်အဲဒါကမ္မထာကြောင့်ဝင်ပြီးတရားထုတ်တဲ့ခါတွေပေါ့အဲဒီခါလည်းပဲ ဒါမမြတ်သောကြာမကြီးနေတို့မရှာတော့ဘူးဆိုပြီးသားကျင်းဖို့ပါပဲအဲ့ဒီအချိန်ပိုင်းနဲ့ပါတသက်လုံးမဟုတ်ပါဘူးတသက်လုံးကတော့ခွန်ကြီးတွေနဲ့ဆိုင်တာတော့ရဟန်းတော်တွေနဲ့ဆိုင်ရဟန်းတော်တွေတော့ဒါတွေတသက်လုံးမရှာမိတဲ့ဥစ္စာတွေပဲအဲရှာမိလို့ရှိရင်ဝိနည်းကလည်းကျွားတဲ့အပြစ်ရှိပါတယ်ဒီဥစ္စာတွေအကုန်လုံးလိုပါပဲလို့အပြစ်ရှိပါတယ်ဒါတွေမရှာမိရမယ့်ဥစ္စာတွေပဲအဲသရာဓမ္မကိုခြင်းသဘောရှိတယ်ဆိုတာလဲဒါတွေပါပဲဒီနေ့ကြရင် အသက်ရှိတဲ့ရာဝတ္ထုတွေဆိုပူလာထင်ရှားပါတယ်အသက်မရှိတဲ့ရာဝတ္ထုတွေလည်းပဲကြာလို့ရှိရင်ဟောင်းမှပုံမင်းသွားတာပါပဲอืมဗျာတိဓမ္မရှားနာခြင်းသဘောရှိတယ်ဒါဒီပါပဲအသက်ရှိနေအသက်ရှိတယ်အသက်မဲ့တော့မပါဘူးဒီမှာတော့ရှားနာတယ်ဆိုတော့အဲအိန္ဒုအိန္သားတွေရှားနာတာတဲ့ကိုယ်ကလည်းဖြာနာရတယ်သူတို့ကလည်းဖြာနာတာဖြာနာတာဟာရှားနေတယ်อืม သေခြင်းသဘောရှိတယ်သေခြင်းသဘောရှိတယ်ဆိုတာကလည်းပဲဒါကလည်းပဲဒီသက်မဲ့တွေကတော့မယူရပါဘူးသက်မဲ့တွေလည်းပျက်စီးခြင်းသဘောတော့ရှိပါတယ်ဒါပေမဲ့လို့လောကဝဟာနဲ့သေတယ်လို့တော့မပြောရဘူးအဲရွှေငွေတို့စာသေတယ်လို့မပြောရဘူးအသက်ရှိတဲ့အရာဝတ္ထုတွေအဲဒါတွေကသေခြင်းသဘောရှိတာတွေကိုယ်ကလည်းသေတာသေတာရဲ့သားနဲ့သေတာတဲ့ဥစ္စာတွေလိုက်ပြီးတော့ရှားတယ်သေချာစဉ်းစားကြည့်မယ်ဆိုလို့ရှိရင်ပေါ့လေ ကိုယ်မှာအနာကြီးပေါက်နေရင်နဲ့အနာရှိတဲ့လူကိုမွေးရမယ်ဆိုရင်ခက်တာပေါ့ကိုယ်အနာကိုသိကူရလို့တယ်မှာမနိုင်လို့ရှိရတယ်တောင်းလေးလုံးလို့ရှိရတယ်ကိုယ်လိုအနာရှိတဲ့ပုဂ္ဂိုလ်တယောက်ကိုလက်ခံထားအောင်မယ်ဆိုရင်ခက်တာပေါ့သူစားအဲ့ဒါမျိုးကိုပြောတာပါပဲအဲကိုကတိရတဲ့သဘောရှိတဲ့နဲ့တိရတဲ့သဘောရှိတဲ့ရာဟုသူတွေကိုကြားနေတယ်တဲ့ဒါဒီပညာသတ်ချာမြင်ခြင်းပဲ ကိုယ်ကိုယ်တိုင်ကလည်းစိုးရိမ်ပူဆွေးရတဲ့သဘောရှိသားနဲ့တဲ့စိုးရိမ်ပူဆွေးရတဲ့အရာဝတ္ထုတွေကိုရှားနေတယ်အဲ့ဒါကဘာလို့ဆိုလို့ချင်းဒါကတော့အကုန်လုံးပါပဲဒါတော့တရှိတဲ့မယ်တွေအကုန်လုံးပဲတရှိတဲ့မယ်တွေအကုန်လုံးဟာအဲစိုးရိမ်ပူဆွေးမဟုတ်ဘူးလေညင်နွမ်းတဲ့သဘောရှိတယ်ညင်နွမ်းတဲ့သဘောရှိတဲ့ အရာဝတ္ထုတွေဆိုတော့အကုန်လုံးပဲဆိုရင်ပူဆွေးတာကတော့ပြင်အသက်ရှိတယ်မယ်ဆိုလိုပါတယ်။ညင်နွမ်းတဲ့သဘောရှိတဲ့အရာဝတ္ထုတွေဆိုတာအကုန်လုံးပါပဲအသက်ရှိရောအသက်မရောအကုန်လုံးပဲ။အသက်ရှိတဲ့ပုဂ္ဂိုလ်သားတွေဟူသမျှလည်းလောဘဒေါသမောဟတွေနဲ့ညင်နွမ်းတယ်။အဲအသက်မဖြစ်တဲ့ဒီရွှေတို့ငွေတို့ဝတ္ထုပစ္စည်းအသုံးဆောင်တွေလည်းပဲဒါတွေကညင်နွမ်းတာပဲ။ဟောင်းနွမ်းပြီးတော့ကြီးညော်တွေပါတယ်ညင်နွမ်းတတ်တာပဲ။အဲဒါကြောင့် မိမိတို့ကိုယ်တိုင်ကဘဝအသိဖြစ်ခြင်းသဘောရှိသားနဲ့ဝိညာဉ်သဘောရှိသားနဲ့နာခြင်းသဘောရှိသားနဲ့သိခြင်းသဘောရှိသားနဲ့ဆိုရင်ပူဆွေးခြင်းသဘောရှိသားနဲ့ငိုကြွေးခြင်းအဲဆိုရင်ပူဆွေးခြင်းသဘောရှိသားနဲ့ညင်နွားခြင်းသဘောရှိနေပါရဲ့နဲ့ဘဝတည်ခြင်းသဘောရှိတဲ့သက်ရှိတဲ့မဲ့ဝတ္ထုပစ္စည်းတွေရှာမိနေတဲ့ပူခြင်းသဘောရှိတဲ့နာခြင်းသဘောရှိတဲ့သိခြင်းသဘောရှိတဲ့ ဆိုရင်မူဆွေးခြင်းသဘောရှိတဲ့မြင်နွားခြင်းသဘောရှိတဲ့သက်ရှိသက်မဲ့ဝတ္ထုပစ္စည်းတွေကိုရှာမိနေကြတယ်အဲ့ဒါဟာမမြတ်သောရှာမိခြင်းတဲ့ဣတိကေသောဣဒဤလောကနဲ့ဣကေသောအချို့သောပုဂ္ဂိုလ်ကရှားနေတယ်လို့ညဆိုရဣကေသောအချို့လို့ဒီလိုဟောပါတယ်အကုန်လုံးတော့မဆိုလိုဘူးပေါ့လေအကုန်လုံးမဆိုတာဘာကြောင့်လဲဆိုဟိုမှာဘုရားရဟန္တာအရိယာပုဂ္ဂိုလ်တွေရှိသေးတယ်အဲ့ဒါဒီကြောင့်မို့ဣကေသောလုပ်ထားတာအများအားဖြင့်တော့ဣကေသောဆိုရင်လည်းအများပါပဲ လောကထဲမှာယာဂိုင်လုံးအများဆုံးပုဂ္ဂိုလ်တွေကရှားနေလို့ဆိုရမှာပေါ့သူကယာဂိုင်လုံးနဲ့ပြောမယ်ဆိုရင်ဖြင့်69တော့မကပါဘူးနေပါလိမ့်မယ်သူက69တော့မကပါဘူးอืม69နဲ့ဟိုရင်ဓာသမနဲ့ဓာသမတွေနဲ့ပိုင်းလိုက်မယ်ဆိုလို့ရှိရင်69နဲ့ဓာသမ69ဒါတော့ကမကပါမလားမသိပါဘူးသူကအများကြီးနေမှာပါအဲ့ဒါရှားမိတာလည်းမရနိုင်အဲ့ဒါက မမြတ်သောရှာမိခြင်းနေတဲ့မြတ်သောရှာမိခြင်းဆိုတာကဘာလုံးဆိုလို့ရှိရင်ကတမသာဘိကွေအရိယာပရိယေသနာဘိကွေယံတို့အရိယာပရိယေသနာမြတ်သောပုဂ္ဂိုလ်တို့ရဲ့ရှာမိခြင်းဟူသည်ကတမပဲနိမြတ်သောပုဂ္ဂိုလ်ရဲ့ရှာမိခြင်းကဘာလဲအရိယာရှာမိခြင်းဆိုတာရောင်းမြန်ပါပဲအတနာဇာတိဓမ္မောသမာနောဇာတိဓမ္မေအာရိနဝံဝိရိတဝအဇာတိံ နုတ္တရံယောဂေခေမံနိဗ္ဗာနံပရိယေတတိစသည်ဖြင့်ဟောတာအာရဏဣဒာဤလောက၌ဧကေသောချုပ်သောပုဂ္ဂိုလ်သည်အာရဏမိကိုယ်တိုင်ဇာတိဓမ္မောဘဝသည်ခြင်းသဘောရှိသည်တမန်တော်ဖြစ်လာ၍ဖြစ်လာသောကြောင့်ဇာတိဓမ္မေဖြစ်ခြင်းသဘောရှိသောတရား၌အာရိနဘောအပြစ်ကိုဒိဋ္ဌဝမြင်၍အသာတိန်ဖြစ်ခြင်းသဘောမရှိသော အနုတ္တရာအလွန်ကဲမရှိအမြတ်ဆုံးသောယောဂိခင်မှာယောဂ၄ပါး၏ကိုရာဖြစ်သောနိဗ္ဗာန်နိဗ္ဗာန်ကိုပြည့်ရတတိရှာမိလောကမှာလူတွေဆိုတာအမှန်တရားသဖြင့်လုပ်တဲ့တုတ်တယ်လို့ပြောပြောကြပါလေအဲလူတွေကတရားသဖြင့်ကောင်းအောင်လို့ကျောင်းအောင်ချမ်းသာအောင်လို့မလုပ်တဲ့ညာလုပ်တဲ့စသည်ဖြင့်ကြွေးကြော်ကြတယ်တကယ်စစ်စစ်တော့သူစားမဟုတ်ပါဘူးကိုကြီးကိုယ်ဓာတ်တွေကောင်းအောင်လုပ်နေကြတာ အဲဒီနွားလေးတွေဟာသူ့မေနို့ပဲသူ့ပိုင်ဆိုင်တာပဲဒါပေမဲ့လို့ဒီနွားလေးတွေသူ့မေနို့ဝါဝလည်းလည်းဆိုရအောင်လို့ဘယ်သူကမှဥပဒေလုံးမပေးဘူးနွားလို့ရှိတဲ့ပုဂ္ဂိုလ်တွေကတည်းအာမနာလာရှိနေတာနွားလေးတွေပင်ချောင်းလို့อืมဒါတော့အဆိုးဆုံးကတော့ဟိန္ဒူကလာတွေကသာဆိုးတယ်လို့ပြောတယ်သူကနွားကသူတို့ကမသားတာနွားသားကမသားတာသူတို့ကနို့တော့ညှိဆုံးမဲ့သူတို့ကတော့နွားလေးတွေကိုပင်ချောင်းနေတာပဲသူတို့

ဒီပြင်အမိုက်တွေပါလေသွင်းပေါ်တယ်နွားလေးပုံသဏ္ဍာန်တိုင်းမပြည့်အောင်လို့ထားအဲ့ဒါလေး၆လမ်းတာအဲ့ဒါလေးနေတိုင်းနေတိုင်းဓမ္မကြီးကိုပြပြပြီးတော့တခါလေသာနှုတ်ညှင့်နေတယ်ဆိုတာကိုသူစားဟာသူရက်သက်တဲ့ပုဂ္ဂိုလ်ပဲသူစားတော်တော်ကိုရက်သက်တာပဲသူစားဓမ္မကြီးကနွားလေးဆိုသူသားလေးနွားဆိုတော့လည်းပဲသူအရှင်မသင်မသိခြင်းမလည်းသိမှာပါသိပြီးအောင်တော့ဗောလေသူသားသေးလေးဆိုလို့ရှိရင်လည်းပဲသူ့မှာတာယောဇဉ်လေးဖြစ်နေမှာပေါ့သူစား အဲ့ဒါလေးသွားပြရှားလေးပါလေးနဲ့ရက်လိုက်သေးတယ်ဆိုတော့နားလိုက်ရက်လိုက်လုပ်ပြီးတော့အဲ့ဒါလေးပြပြီးတော်ကြတော့ဟိုအဒီနွားလေးတော်ကြယူသွားပြီးတော့သူနှုံးညစ်တာပဲတဲ့ပြသူတို့လုံနေတာပဲတဲ့သုသာအိန္ဒိယနေဘူးတဲ့ပုဂ္ဂိုလ်ကပြောဟွန်းအဲ့ဒါနွားလေးနွားလေးဒီလိုဒုက္ခရောက်လာဘယ်ကလာတာတော့ဆိုရင်နွားလေးဖြစ်လာတော့မဟုတ်လားဖြစ်လို့မဖြစ်ရင်ဘယ်ဒုက္ခရောက်မလဲနွားလေးသွားဖြစ်လာတော့သူကတော်ကြနွားဒီကကြီးသွားရော ကြီးလာတဲ့ခါကာလကြတော့ဒီမှာတခါနှဖာကျိုးတွေထိုးပြီးဒီကာလသူအဲခိုင်းရမယ်လို့အဲခိုင်းရမယ်အဲဒီဝင်နေပါလေယုံအောင်အဲဒီဝင်နေပါလေယုံတာဟာဒီအဲနွားခိုင်းတဲ့ပုဂ္ဂိုလ်ကတင်ညုတကတဝီပြည့်စုံတဲ့ပုဂ္ဂိုလ်ဆိုရင်လေတော်ပါလေရဲ့သူစားကျိုးကသနာရပါတယ်ကျိုးကနွားပဲမဲ့လို့ကိုသားလိုပဲသမီးလိုပဲကိုအိမ်လိုအိမ်သားလိုပဲကိုမိတ်ဆွေလိုပဲဒါကလေသနာကျင်တာပြီးတော့ စောင့်ရှောက်ပါတယ်အဲဒီလိုပုံကိုယ်တွေလည်းရှိပါတယ်อืมကောင်းကောင်းမွေးကျွေးလို့မွေးလို့စောင့်ရှောက်လို့ဒီညုတကတဝေဒီနဲ့ဒီလိုပုံကိုယ်တွေကတော့အပြစ်မဆိုးသာပါဘူးသူတို့ကတော့ဒါကတော့ကိုယ်အတွက်လည်းသူနွားဆောင်ရွက်ပြီးနွားအတွက်လည်းကိုယ်ကစောင့်ရှောက်ပြီးတော့အချင်းချင်းသာအညံ့ညံ့ကျေးဇူးပြုနေဒါကတော့သူကအပြစ်မရှိပါဘူးသူကတော့ဒါကတော့ကုသိုလ်လည်းရောက်ဖို့ရှိပါတယ်အဲတချို့ကဒီလိုမဟုတ်ဘူးတခါလဲဘာမှသနာညာတာခြင်းမရှိဘူး မနိုင်တဲ့ဝန်တွေလည်းပဲတင်းပြီးသကလာခိုင်းကြိုက်နှက်ပြီးသကလာခိုင်းအလုံးအားတွေရှိပါတယ်အဲ့ဒါတွေဒုက္ခတွေရောက်ပါတယ်อืมဒါတွေကလာတာတော့ဆိုရင်နွားဖြစ်ပြီလို့နွားမဖြစ်ရင်ဒီဒုက္ခမရောက်ပါဘူးနောက်ဆုံးကြတော့မဆောင်ကြတဲ့ပုဂ္ဂိုလ်ရဲ့ဒီနွားတွေကိုသာသာယုံကြောင်းပြီးတော့သေချာကြတာပါပဲဒီလိုဟာတွေလည်းရှိတယ်အဲ့ဒါတွေကသေချာစဉ်းစားကြည့်မယ်ဆိုလို့ရှိရင်လူတွေဟာ ကျင်းဝတွေတော်ပြည့်တယ်လို့ဆိုမှာပေါ့လေသူသားရင်ဟွန်းကျင်းဝတွေတော်ပြည့်တယ်လို့ဆိုမှာအဲခွန်ကြီးခုပြောလို့ဒါတော့တခြားမဟုတ်ပါဘူးအဲဒီနွားသေးသေးတရားတဘွားလုံးဒုက္ခမြဒုက္ခရောက်သွားတာဘယ်ကလာတာတော့ဆိုလို့ရှိရင်လေဘဝအသိဖြစ်လို့ဟုတ်လားဒါလူအကုန်လုံးနားလည်တဲ့ဥပမာပြောပါတယ်သိပင်တတ္တဝါတွေလည်းဒီလိုကြီးတဲ့ဖြစ်ရဖြစ်ရဘဝဒုက္ခတွေရောက်လာတာအဲဒီဘဝအသိဖြစ်လာလို့လူပြည့်လာပြန်ပါပြီတဲ့လူဆိုလို့ရှိရင်လည်းပဲတချို့ပုဂ္ဂိုလ်တွေကမကောင်းအကြောင်းမသိတော့ ဆင်းရဲတဲ့ဘဝဖြစ်လာတယ်မိခင်ဖခင်ကလည်းဆင်းရဲလို့ဆွေမျိုးတွေကလည်းဆင်းရဲလို့ဆွေမရှိမျိုးမရှိတချို့ကမိဘမရှိဟောဒုက္ခရောက်နေရလူကလည်းပြီးတော့မဆုံးမသားနဲ့ဖြစ်တာသေးတယ်မကောင်းမကောင်းဘူးဆိုတော့အဲမဆုံးမသားဖြစ်နေတဲ့ယောဂဝေဒနာတွေဖြစ်စီနေတဲ့နေတဲ့လူရမွေသူရမွေဖြစ်နေတဲ့ဒီလိုပုဂ္ဂိုလ်တွေအများကြီးရှိတယ်အဲဒီပုဂ္ဂိုလ်တွေဟာဘာဖြစ်လို့ဒီလိုဆင်းရဲတွေရောက်လာတာတော့လူဖြစ်လာလို့ဘဝလေးဖြစ်လာလို့မဖြစ်ရင်ဒီဒုက္ခတွေမရောက်ပါဘူး တချို့ပုဂ္ဂိုလ်တွေမှာသူများအနှိမ့်ဆက်တွေပါလေအများကြီးခံရတယ်အဲ့ဒါကဘယ်ကရလာတာတော့ဘဝလေးသိရှိလို့အဲ့ဒီတော့လူဘဝမှာလည်းဆင်းရဲတွေရှိတာပါပဲအဲယောဂဝေဒနာတွေဖြစ်ပြီးတော့ဆင်းရဲရတယ်စာရမယ်တောင်းမယ်ဖြစ်ပြီးတော့ဆင်းရဲရတယ်အဲအလုတ်ကိုင်းတွေမဆမဆမတန်လုတ်ကိုင်းပြီးတကလားဆင်းရဲရတယ်သူတစ်ပါးတွေကနှိမ့်ဆက်လို့ဆင်းရဲရတယ်နောက်ပြီးတော့အုံမင်းမစွမ်းဖြစ်ပြီးဆင်းရဲရတယ်ဆိုချူယောဂဝေဒနာတွေဖြစ်ပြီးဒီကနေ့မှာ မသေးသေးပဲနဲ့อืมရက်စီအချိန်ကာလကြာမြင့်စွာဒုက္ခရောက်နေတာလည်းရှိပါတယ်နောက်ဆုံးတနေ့ကျသေးသွားအဲ့ဒီပြောင်ဘယ်ကဘယ်ကလာလဲဒီဆင်းရဲတွေကဘဝအတိဖြစ်တာလားဒါအဲဒါလူဘဝဒီတဲ့ဆိုတဲ့ဒီမမြင်ရတဲ့နေရလို့သိတာလို့ဆိုတဲ့ဘဝတွေရှိတယ်အဲ့ဒီမှာတော့ရဲ့ဒီတာဝင်ရောက်တဲ့နေ့ကစပြီးတော့ဒုက္ခတွေရောက်တော့တာပါပဲအချိန်မှအားတခါလဲနားဖို့အချိန်မရှိဘူးမိလောင်တဲ့မိလောင်ခံရတဲ့ ငရေရောက်နေတဲ့ပုဂ္ဂိုလ်မိတယ်အများအားတော်နေတာပဲဒါဘယ်လောက်ဆင်းရဲမလဲဆိုတာစသကြည့်ရင်ကိုအိမ်မှာရှိတဲ့မိဖို့တွေကလည်းနဲ့နှိုက်ပြီးတော့ကြည့်ကြပြီးတော့အဲ့ဒီဟာခဏလေးတောင်မှအမနာပူတယ်တခါတည်းအဆင်မသိလို့ဟုတ်လားမိခွက်ကနေပြီးမိလေးလောင်တော့တာကိုဘူးတော်ပြောနေတော့ဆိုတာဟိုမိဖို့ကြီးတဲ့မှာအကုန်လုံးတကိုယ်လုံးလောင်နေတယ်ဆိုရင်ဘယ်လောက်များဆင်းရဲနိုင်မယ်တော့မပြောနေတော့ဆိုတာအဲ့ဒီလိုဆင်းရဲတွေဟာဘယ်ကလာတော့ဆိုဘဝသိဖြစ်ရလို့ အဲဒီဘဝအတိဖြစ်ရသမျှကာလပတ်လုံးဖြစ်တိုင်းဖြစ်တိုင်းဘဝတွေဟာဆင်းရဲဒုက္ခတွေတွေ့ရမယ်ပြီးတော့ဘဝအတိဖြစ်ရတာမကောင်းဘူးလို့ဘဝေဇာတိဓမ္မေဖြစ်ခြင်းသဘောရှိသောတရားနဲ့အာရိနောအပြည့်ကိုဝိရိတဝါသိ၍တဲ့သိရမယ်တဲ့ဒါလေးမြင်ရသင်မြင်ပြီးတော့သင်မြင်ရဒီရင်ခါမသင်မြင်တော့မှဘုန်းကြီးတို့အခုတို့ဟောတဲ့ခါကလာသင်မြင်ရတယ်တချို့ကတော့ဒီလိုဖြစ်တယ်ဘုန်းကြီးတို့ကပြီးတော့ ဇာတိတို့ဇရာတို့ဇာတိမရဏတို့တွေကအပြစ်တွေကိုပြောတယ်ပြောနေပေမဲ့လို့သူကတရားမကြကျင်တဲ့ပုဂ္ဂိုလ်ကတော့ဟိုကတစ်ဖက်ကလှည့်ထွက်တယ်သူကဘယ်နဲ့လုပ်လို့ဆိုတော့ဟိုးဒါတွေအထူးသာမှုဖြစ်ရုပ်ဖြစ်တာနေပဲဖြစ်မှာပေါ့ဘာကိစ္စရှိသလဲလူကိုသူစားတော်တော်တတ်တိကောင်းတဲ့ပုဂ္ဂိုလ်တွေလူစားအခုတရားနာတဲ့ပုဂ္ဂိုလ်တွေနဲ့သလောက်တတ်တိကောင်းတာမပါဘူးထင်တယ်လူစားတတ်တိကောင်းတဲ့ပုဂ္ဂိုလ်တွေကတရားဒီလိုတရားလို့နာဘူးသူတို့ကအာသုံးမကြပါဘူးသူစား ဝေဒနာချင်းသိရင်တရားတွေဘာကိစ္စရှိသလဲသူဖြစ်ဦးနာသိမှာပေါ့သို့တော်လည်းမဥပနာမသိခင်ကိုကောင်းတဲ့အချိန်ကောင်းသားမှာပေါ့ဆိုပြီးတချို့ကဒီလိုဒုစရသတိကောင်းတယ်ဒါလူဆုံးကောင်းကြီးခေါ်တယ်ဒုစရအဲဒီလူဆုံးကောင်းကြီးဟာသူကတော့သံဃာမှာရှင်းနေတာတွေဟာသူတို့ပဲဒီကောဗာရဏသံသာရောတဲ့မြတ်စွာဘုရားဟောတာဒီကသာဂရတော်ရတ္တိဒီကံတတ္တယောဇနံ

အိပ်ကျော်တဲ့အခါညတာတူတယ်ဒါနင်းနေကြကြအိပ်ကျော်သွားလို့ရှင်ပြင်းတဲမကြသေးဘူးအောင်းမေဟိုမနဲ့လင်းနေအောင်းမေညအတူးသာပါလားလို့အောင်းမေရတယ်တဲမကြဘူးအိမ်မပြောဘူးအကြောင်းတစ်ခုပဲရှိလို့ဟုတ်လားနင်မကောင်းလို့ဖြစ်ဖြစ်စိတ်ကပူပန်နေလို့ဖြစ်ဖြစ်ဘာဖြစ်ပေါ်လဲအကြောင်းတစ်ခုရှိလို့ချင်းအိမ်မပြောဘူးဆိုရင်ညတာကြည့်ရှင်းတာမပြောတော့ဒင်းခဲ့တာလေတဲလင်းခဲ့တာပဲသူစားညတာသိရှိနေတယ်သူစားအဲကြောင့်ရာတိညင်နေပြီ သာသနာတော်အိမ်မကျော်သောပုဂ္ဂိုလ်အားအရေးပြသောပုဂ္ဂိုလ်အားဒီကာရှိအရေးပြပြီးအိမ်မကျော်တဲ့ပုဂ္ဂိုလ်ညရှိရဲ့ညလာတယ်ရှိတာမဟုတ်ပါဘူးသူ့မှာရှိတယ်သူထင်ရတာဒါပြောတာဒီကံတန်တသာယောဇနာတန်တသာမောပါဏပုဂ္ဂိုလ်အားယောဇနာပြုဇနာခိတိဒီကံရှိပြုဇနာပြုဇနာဆိုတာမျိုးရှိပါတယ်ခဏခဏဘုန်းကြီးကပြောလို့ရှိတယ် အများဆုံး73မိုင်လောက်ရှိပါတယ်အိန္ဒိယအခုအများဘုဒ္ဓနဲ့ကြာမိထားတာက7မိုင်လောက်ရှိတယ်လို့ဆိုပါတယ်တချို့လည်းပဲ2မိုင်လောက်လည်းရှိပါတယ်3မိုင်လောက်လည်းရှိပါတယ်အဲဒါယူသနာဆိုတာနွားတကမြင်းတကပေါ့နွားတို့မြင်းတို့အစိမ့်နဲ့မောင်းသွားလို့ရှိရင်ရှင်မရမနာမဲနဲ့မောင်းနိုင်တဲ့ခကြီးကိုဆိုလိုပါတယ်ဒါတော့2မိုင်2မိုင်လည်းဖြစ်သင့်ပါတယ် အဲ့ဒီဒီယုဒနာကြီးကမမောမပန်းတဲ့ပုဂ္ဂိုလ်မှာဆိုလို့ရှိရင်တော့သိမွေးလာတယ်တော့မအောင်မိပါဘူးနီးနီးပါပဲအဲမောပန်းနေတဲ့ပုဂ္ဂိုလ်မတန်ဆွမ်းတဲ့ပုဂ္ဂိုလ်အတွက်ကတော့ယူဇနာဆိုတာအဝေးကြီးသွားရမှသိတာဝန်လေးပါတဲ့သူစားအမှန်ပင်မနေတဲ့ ဒီကောမာလနာသံသာရောသတ္တမအဝိဇ္ဇာနာတသတ္တမသူတော်ကောင်းတရားအဝိဇ္ဇာနာတမသိကုန်သောဘာလနာသူမိုက်တို့အားသံသာရောသံမြာကြီးဒီဒီကောအခြေလျားလာစွာ၏သူတော်ကောင်းတရားမသိတဲ့သူမိုက်တွေသံမြာရှိတယ်တဲ့သံမြာရှိတယ်လို့တဘွားပြီးတဘွားဘဝဆက်ကဆက်ကဖြစ်နေတဲ့ယုံနာအစဉ်ကိုသံသာခေါ်တယ်အဲ့ဒီသံမြာက သူတော်ကောင်းတရားမသိတဲ့ပုဂ္ဂိုလ်တွေအတွက်ရှိပါတယ်တဲ့သူတို့မှာရှိသံဃာသူတော်ကောင်းတရားတွေနည်းနည်းသိရင်သံဃာတိုးတယ်ဆင်းရဲဆင်းရဲသဆင်းရဲဆင်းရဲစခန်းတိုးတယ်လို့ဆိုအောင်ဆင်းရဲစခန်းတိုးရှိကဝင်ထုံးပြီးသွားတဲ့ဘုရားအဆူဆူတွေမြေတွက်နိုင်အဲဒီဘုရားတွေသံဃာစခန်းသိမ့်သွားအဲဒီသံဃာတိုးတယ်လို့ဆိုအောင်အဲဒီမြတ်စွာဘုရားတွေလက်ထက်ကရှိရဲ့ ယဟနာပုဂ္ဂိုလ်တွေသာဝကတွေရှိတယ်အရိယသာဝကတွေဘယ်လိုလဲပဲပြိဋိဘသံကုန်ပြီးဆင်းရဲစကားနေသိမ့်သွားအခုကြားနေတဲ့ပုဂ္ဂိုလ်တွေကတန်မြာရှိနေတာလေခုဟုတ်လားအခုရှိနေတဲ့ပုဂ္ဂိုလ်တွေတန်မြာရှိဟိုရှိကပုဂ္ဂိုလ်တွေနဲ့ဆိုင်သူတန်မြာရှိလာတာတွေပဲတော့ဒါပေမဲ့လို့ခုဘုရားလက်ထက်လည်းပဲဘုရားတရားသိအောင်အာမထုတ်သေးဘူး ပေါ်ပေါ်ဆဆနေသွားမယ်ဆိုရင်အဲဒီလိုပုဂ္ဂိုလ်တွေလည်းအများကြီးကြောင်မှာပေါ့လေလို့ဆိုခုနလူလုံးကောင်းနေအများကြီးကြောင်မယ်ဒီဘောတော်ဆရာလေးတွေတင်ပဲဟုတ်မလဲနောက်အရိမတိယဖန်ရလေးတွေလည်းမလိုက်သေးပဲနဲ့ဘယ်လိုပဲလူဆုံးကောင်းအဆုံးကောင်းနေတဲ့ပုဂ္ဂိုလ်တွေအများကြီးရှိသေးနောက်လည်းပဲအများကြီးပါပဲကြားနေအောင်မှာပါဒီပုဂ္ဂိုလ်တွေကတော့ကုံမမကုံနိုင်ပါဘူးအဲဒီတော့သောအောင်တရားသိအောင်လည်းအာမထုတ်လို့မသိပဲနေတဲ့ပုဂ္ဂိုလ်တွေတဲ့ဒီပုဂ္ဂိုလ်တွေကသံဃာရှိတယ်တဲ့လူဆုံးကောင်းနေပေါ်လို့လား အဲအဆုံးကောင်းတဲ့ပုဂ္ဂိုလ်တွေတန်မြတ်ရှိတယ်အဆုံးမကောင်းတဲ့ပုဂ္ဂိုလ်တွေတန်မြတ်တို့တွေဆင်းရဲငြိမ့်တွေတယ်အဲဒါကြောင့်ဘဝအသည့်ဖြစ်ရတဲ့ဥစ္စာမကောင်းဘူးလို့ဒါအဆုံးမကောင်းတဲ့ပုဂ္ဂိုလ်အနေနဲ့မြင်ပါတယ်အဆုံးကောင်းတဲ့ပုဂ္ဂိုလ်တွေကအဲ့ဒါဘာမှမဖြုံးပါဘူးမကြောက်ပါဘူးသူကတော့အဲတိတိကျကျစဉ်းစားကြည့်မယ်ဆိုရင်စဉ်းစားညာရှိတဲ့ပုဂ္ဂိုလ်ရောက်เสียကောင်းပါတယ်ဘဝတွေဖြစ်ဖြစ်နေရတာအနံကြောက်เสียကောင်းတယ်အဲဒီ ဘဝသည်ဖြစ်ခြင်းသဘောရဲ့အပြစ်ကိုမြင်ပြီးတော့ဘဝသည်ဖြစ်ခြင်းကိညာဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုရှားပြီးထို့အတူဝိညာဉ်သဘောရှိတဲ့ပုဂ္ဂိုလ်ကဝိညာဉ်သဘောရဲ့အပြစ်ကိုမြင်ပြီးတော့အိုရာဖြစ်တဲ့နိဗ္ဗာန်ကိုရှားပြီးဒါကတော့တော်တော်လေးတော့ပေါ်လာတယ်အိုရဆိုတော့လူတိုင်းတည်းမကြိုက်ကြဘူးသူကမအိုခြင်းကြဘူးမအိုခြင်းမဲနဲ့တိကျအိုသွားတာပဲ တချို့ကိုယ်ရုပ်ကလေးကိုနုနုပြူပြူရှိအောင်အများအားတခါလေရေချိုးလိုက်ဟာဒသာလေးနဲ့ဟာအများအားပြုမြင်နေတယ်စောက်ရှောက်နေတယ်ဒီတော်ရွာတွေကပုဂ္ဂိုလ်တွေကတော့စင်ကြဲနေရလို့သိပြီးမပြုမြင်အားပါဘူးမြို့စီမှာရှိတယ်ဆန္ဒတဲ့ပုဂ္ဂိုလ်တွေအများအားတခါလေပြုမြင်နေတာအမှန်တော့ပြုမြင်နေတာပြုမြင်နေတဲ့ဒီနေ့ကျတော့ဥသာပါပဲဗင်းတာနေမှာတော့သဘင်ပြုခြင်းကြပြုတာပဲဟုတ်လားအရွယ်ကြီးတာဆိုရင်ပြုတာပဲอืม ပူခြင်းရဲ့လက္ခဏာကအကျဉ်းချုပ်အားဖြင့်သပင်ဖြူခြင်းနဲ့သွားကျိုးခြင်းနဲ့အရေးတွန်းခြင်းနဲ့အဲဒီသုံးခုကတော့အကုန်လုံးနဲ့ဆိုင်တယ်။နောက်ခါကိုင်းခြင်းနားထိုင်ခြင်းဒါတွေကတော့အကုန်လုံးနဲ့မဆိုင်ဘူးကတော့။ဒီလိုကခါတော့မကိုင်းဘူးဆိုတာအရွယ်ကြီးပဲမယ်။အဲသပင်ဖြူခြင်းသွားကျိုးခြင်းအရေးတွန်းခြင်းဒီသုံးခုကတော့ဖြင့်အကုန်လုံးနဲ့ဆိုင်တာ။ကြည့်လိုက်လို့ရှိရင်များသောအားဖြင့်အုံမင်းသမင်ကဖြူလာတယ်ဆိုအိုးလာလို့ရှိရင် သွားလဲကျိုးရတယ်အကျိုးကသမင်းကျူပြီးသွားမကျိုးတာလည်းရှိတယ်သွားကျိုးပြီးသမင်းမကျူတာလည်းရှိပါတယ်သို့တော်လည်းတစ်ခုခုတော့ချွင်းတယ်အရေးတွေတွန့်တာကတော့ပြင်အရေးမတွန့်တဲ့ပုဂ္ဂိုလ်ကတော့ရှားတယ်ရွယ်ကြီးရေးကတွန့်ငယ်ကတော့ကြောင်ကြောင်လက်လက်တင်းတင်းကျပ်ကျပ်မဟုတ်တော့ဘူးလို့သာအဲကြည့်လို့ကြည့်လို့မျက်နာတွေပါလေရှုပ်ကွက်တယ်ကြည့်လို့မကောင်းပါဘူးလို့သာဒီလိုဖြစ်လာအဲဒီဥမင်းချင်းသဘောကတော့လူတိုင်းလူတိုင်းမကြိုက်ကြဘူးဒါတော့မကောင်းမှသိတယ် အဲ့ဒီဥမင်းညသဘောရှိတဲ့တ attva တွေဟာတဲ့ဥမင်းညသဘောရဲ့အဖြစ်ကိုမြင်ပြီးတော့ဥမင်းညကင်းရာဖြစ်တဲ့နိဗ္ဗာန်ကိုရှာမိရှာကြလည်းကောင်းပါပြီဒါတော့ရှာကြကောင်းပြီလောကရင်တော့ရှာကြပါလေလူတွေကတချို့ပုဂ္ဂိုလ်တွေကမအိုစေနိုင်တဲ့ဆေးစွာရှာကြတယ်ကိုအဂိယတွေပါလေထိုးပြီးဒီကလာရသယနာပြားတို့ဘာလို့ဆိုရှာကြတယ်လို့ဆိုတာမအိုအောင် ပြန်ပြီးတော့တခါတည်းပြိုနှုသွားအောင်လို့ဆိုတာဆရာကြတယ်ဘုန်းကြီးမြင်ရတာတော့ဖြင့်မတွေ့သေးပါဘူးသူကအဲ့ဒီအထိုးတဲ့လူတွေလည်းဒီနေ့ကျရင်အိုပြီးတော့သေးကုန်တာပါပဲသူကမတွေ့သေးဘူးသူကအဲ့ဒီအထိုးပြီးတော့ပြိုးနေတဲ့ပုဂ္ဂိုလ်မတွေ့ဘူးနာခြင်းသဘောရှိတဲ့ပုဂ္ဂိုလ်တွေကနာခြင်းသဘောရဲ့အပြစ်ကိုမြင်ပြီးတော့တဲ့နာခြင်းသဘောကင်းရဖြစ်တဲ့တရားကိုကြားတဲ့နိဗ္ဗာန်ပါပဲဒါလည်းရည်ကြီးတယ် အကြမ်းမမှန်နာဖျားရတယ်ဆိုတာဘယ်သူမှမကြိုက်ကြဘူးအကြမ်းမမှန်နာဖျားတဲ့ဒီလောကထဲမှာဖြစ်နေရင်ဒါတော့နာမှာပဲလူဖြစ်နေရင်လူဘဝနဲ့နာမယ်ဒိဋ္ဌာဖြစ်နေဒိဋ္ဌာဘဝနဲ့နာမယ်အဲနာနာဖျားမှုဆိုရှိရမှာအဲ့ဒါတွေနာဖျားမှုမကြမ်းမမှန်မှုအပြစ်တွေဟာမြင်ရမယ်အဲ့ဒါမြင်ပြီးတော့နာကြောင်းမကြမ်းမမမှုတွေမရှိတဲ့နိဗ္ဗာန်ကိုရှာမြင်ရမယ် နောက်သိခြင်းသဘောရှိတဲ့ပုဂ္ဂိုလ်တွေသိခြင်းသဘောရဲ့အပြစ်ကိုမြင်ရမယ်ဒါတော့မြင်ရမှာပဲဒါမှမမြင်လို့ရှိရင်တော့ဖြစ်နေတော်တော်ကိုကိလေသာထူထပ်တဲ့ပုဂ္ဂိုလ်ပဲသေတာတောင်မှအပြစ်မမြင်သေးဘူးဆိုရင်တော့ဒီလိုကတော့တော်တော်ကအာဝဇ္ဇကောင်းတာသေတာတော့ပြည့်မြင်ရကောင်းပါပြီသေတာပဲကောင်းနေမှာဘူးလားအဲ့တော့သိခြင်းသဘောရဲ့အပြစ်ကိုမြင်ပြီးတော့သိခြင်းကညာဖြစ်တဲ့နိဗ္ဗာန်ကိုရှာမိတဲ့သို့ရင်ခြင်းသဘောရှိတဲ့သို့ရင်ခြင်းသဘောရှိရှိတဲ့အတွက် ဆိုရင်ဉာဏ်သဘောဆိုရင်ဉာဏ်သဘောရဲ့အပြစ်ကိုမြင်ပြီးတော့ဆိုရင်ဉာဏ်ကင်းရာဖြစ်တဲ့နိဗ္ဗာန်ကိုရှာမိရမယ်ဉာဏ်ဝဉာဏ်သဘောရှိတဲ့ဉာဏ်ဝဉာဏ်သဘောရှိနေတဲ့အတွက်ဉာဏ်ဉာဏ်သဘောရှိတဲ့တရားကိုအပြစ်မြင်ပြီးတော့ဉာဏ်ဝဉာဏ်သဘောရှိတဲ့တရားကင်းရာမဉာဏ်ဝရာဖြစ်တဲ့နိဗ္ဗာန်တရားကိုရှာမိတယ်ဒါကအရိယပုညတ်တွေရှာမိခြင်းလို့အချင်းချင်းပါမြတ်စွာဘုရားဟောပြီးတော့

ဗံမောရာသစ္စာလေးပါးကိုသိ၍ဘုရားဖြစ်ပြီးမှပုဝေဝါရှေးဖို့ကပင်လည်းဘုရားမဖြစ်မီကာလကလို့ဆိုလိုတယ်။အနာဘိတံမူရောသမာနောသစ္စာလေးပါးကိုသိတော့ဘုရားမဖြစ်သေးရည်သာလင်ဖြစ်လျက်မဖြစ်သေးခင်ကအဲအာဒနာမိမိကိုယ်တိုင်ဇာတိဓမ္မောဦးခြင်းဇာတိဓမ္မောဖြစ်ခြင်းသဘောရှိပါလေဇာတိဓမ္မယေဝဖြစ်ခြင်းသဘောရှိသောတရားကိုယ်သာလင်ပြိယတာမိရှာမိခဲ့၏ ဖြစ်ခြင်းသဘောရှိနေပါရင်နဲ့တဲ့ဘုရားလောင်းတော်ဖြစ်စဉ်ကာလဖြစ်ခြင်းသဘောတွေရှာမိခဲ့ပြီဟုတ်လားခုနကအသားများတွေစီစဉ်ဥစ္စာတွေဗာရင်းများတွေရှိကသူလည်းပဲရှာမိခဲ့ပါတယ်ဝိညာဉ်သဘောရှိလျက်နဲ့ဝိညာဉ်တရားတွေရှာမိခဲ့ပြီနာခြင်းသဘောရှိလျက်နာခြင်းရှိတာတွေရှာမိခဲ့ပြီသိရင်သဘောရှိလျက်နဲ့သိရင်သဘောရှိတဲ့သက်ရှိသက်မဲ့ဝိသုပစ္စည်းတွေရှာမိခဲ့ပြီဒါပေမဲ့လို့တစ်ချိန်ကြတော့သူစဉ်းစားမိတယ်တဲ့ငါဥစ္စာနေရာမကြဘူး ကိုယ်တိုင်ကဘဝသိခြင်းသဘောရှိပါရဲ့နဲ့လျက်နဲ့ကိုခြင်းသဘောရှိပါလျက်နဲ့နာခြင်းသဘောရှိပါလျက်နဲ့သိခြင်းသဘောရှိပါလျက်နဲ့အဲဒီလိုဖြစ်တတ်တဲ့ကိုရတဲ့နာရတဲ့သီရတဲ့တရားတွေကိုထပ်ပြီးတော့ရှားတာမတော်ဘူးစဉ်းစားမိတယ်ဟုတ်လားသေချာစဉ်းစားရင်စဉ်းစားကြတော့ကောင်းတယ်အဲကိုကမှနေရာမပြပဲနဲ့ကိုလိုနေရာမပြတာတွေလိုက်ရှားနေသူကနေရာမပြဘူးဆိုပါတော့ ကိုကခြေတော်ကျိုးလည်းမသွားနိုင်ဘူးဆိုရင် အကူညီလို့ရင်ခြေတော်မကျိုးတယ်လို့ရှားမှဖြစ်မှာကိုလိုခြေတော်ကျိုးသွားကြလို့ဘာသုံးချလို့ရမလဲကိုကမျက်စိမမြင်ဘူးဆိုလို့ရှိရင် အကူညီလို့ကျင်လို့ကျင်မျက်စိမြင်တဲ့ပုဂ္ဂိုလ်ရှားမှဖြစ်မှာကိုလိုမမြင်တဲ့ပုဂ္ဂိုလ်တွေရှားလို့ဘယ်နဲ့အကူညီပေးနိုင်လဲပေးနိုင်ဘူးအဲ့ဒါကြောင့် မိမိကဘဝသည်ဖြစ်နေပါရင်နဲ့ဖြစ်တတ်ပါရင်နဲ့ဥရပါရင်နဲ့နာရပါရင်နဲ့သီရပါရင်နဲ့သွေရင်နာပါရင်နဲ့ကိုလိုပဲဘဝသည်ဖြစ်တတ်တဲ့ဥရနဲ့နာရနဲ့သီရနဲ့သွေရင်နာတာတွေဒါတွေရှာလို့ကျင်ဖြစ်ရင်ဘယ်နေရာကြလိမ့်မှာတော့အဲ့ဒါတွေဆရာလောင်းကသူစဉ်းဉင်မိပါတယ်စဉ်းဉင်မိပြီးတော့ဝိညာဉ်နာခြင်းသိခြင်းကိရာဖြစ်တဲ့တရားကိုသူရှာမိခဲ့တယ်တဲ့ဘယ်ပုံပဲနည်းရှာမိခဲ့တယ်ဆိုလို့ရှိရင်ဒါကတော့အလုံးလည်းသိကြပါပြီဘုရားအရင်ပြောလို့ ပထမရွယ်ငယ်စဉ်မှာပဲငငယ်ရွယ်ရွယ်ရွယ်ရွယ်ရွယ်အချိန်မှာပဲအဲမိဘတွေကမျက်ရည်စီုံကိုကျွေးနေတော့မှပဲသူတော်ထွက်လာခဲ့တယ်အသက်ရွယ်29နှစ်မှာပေါ့ဒီကုနာတိန်တော်ဝရတာ29နှစ်အရွယ်မှာ29နှစ်ဆိုတော့ငယ်ပါသေးတယ်29နှစ်ဆိုတာငယ်သေးတယ်อืม 29နှစ်ဆိုတာရုပ်ရည်တွေပါမှချွင်းချက်မရှိသေးဘူးဟိုတုန်းကအနှစ်တရာတန်းဆိုတော့သာပြီးချွင်းချက်မရှိတာပေါ့လေအမတာသို့ပြိုးနေတဲ့အနုနယ်နေတဲ့အရွယ်မှာပဲရှာမိခဲ့တယ်တဲ့တော့ထွက်လာခဲ့ဒီနာစီစိန်လေးစွန့်ပြေးပြီးတော့ထွက်လာတယ်တော့ထွက်လာခဲ့တော့ဟိုတုန်းကတော့ထွက်ရတာမလွယ်ဘူး အခုကာလမှာတရားချခြင်းနဲ့တော်တော်ခြင်းနဲ့ဆိုလို့ရှိရင်ဆရာသမားဆရာမယ်ဆိုလည်းမြတ်စွာဘုရားနိမိတ်တရားနဲ့ကျကျရဏဟောပြနေတဲ့ဆရာသမားတွေနေရာတကာမှာရှိတယ်ပေါ်ပါတယ်။အာဒီလိုမဟုတ်ဘူးကိုယ့်အကိုပဲသာဝိကျမ်းကအရာရှာတော့မယ်ဆိုရင်သာဝိကျမ်းကနေနိမိတ်တရားတွေရှိတယ်။ဒီလိုသာဝုတွေလည်းတရားကျင့်မှုသာဝုတွေလည်းပဲဘုရားကိုယ်တိုင်ဟောတာတွေရှိတယ်၊ထက္ကတာတွေရှိတယ်၊ဒီကာတွေရှိတယ်နောက်နောက်တော့ပုဂ္ဂိုလ်တွေအဲလွယ်တကူထုတ်ပြီးတော့ရေးထားတဲ့ကျမ်းတွေလည်းပဲအများကြီးရှိပါတယ်ကိုယ်ကျရာကျင့်ရင်ကျင့်ရောပဲ။ ဒါကျင့်ကြရတယ်အများကြီးရှိပါတယ်နည်းတွေအမှန်လွယ်ပါတယ်ခုနှစ်ခါကာလမှာမကျင့်ရင်လားမကျင့်မဲနေကြတာဟောကျင့်မယ်ဆိုရင်နည်းတွေအများကြီးရှိတယ်ကိုတော့ကဘုရားတော်တော်ထွက်ရတယ်ဆိုတာဒီလိုကြမ်းနေရှိတာမဟုတ်ဘူးဘယ်ကဆရာမရှိတာမဟုတ်ဘူးကိုယ့်အကိုအားကိုးပြီးထွက်ရတာလောကမှာပူရတဲ့တရားရှိရင်မပူရတဲ့တရားလည်းရှိရမှာပဲနာရတဲ့တရားရှိရင်မနာရတဲ့တရားလည်းရှိရမှာသီရတဲ့တရားရှိရင် မသီရတဲ့တရားလည်းရှိရမှာပဲ ရင်ဒီတရားငါရှာပြီးမယ်ဆိုပြီးတော့ဘုရားလောင်းတော်ထွက်ခဲ့တယ်တဲ့။ဒါကအများကြီးအများကြီးနေကြလဲဘုန်းကြီးကမချက်ကျင်ပါဘူးသူတို့ပဲ။တော်ထွက်ခဲ့။ဒီနာစီစဉ်ရေအကုန်လုံးဆုံးပြေးပြီးတော့ထွက်လာတာ။อืม။တော်ထွက်ပြီးတော့ဝိညာဉ်နာရှင်သင်ချင်းကင်းတဲ့တရားရှာမိခဲ့တယ်တဲ့။ရှာမိနေတော့အဲ့ဒီအချိန်မှာအာလာရာဆိုတဲ့ ကာလာမအမျိုးနဲ့ဖြစ်တဲ့အာလာရဆိုရသေးကြီးအဲဒီကာလာသင်ကြားခဲ့တယ်ဒါလည်းပဲကြားဘူးကြမှာအဲဒီရသေးကြီးကဘယ်မှာတော့ဆိုရင်သီလဝါဒကျမ်းနေမှာတော့ဘယ်မှာလို့မပါပါဘူးဒါပေမဲ့မဟာယာနကျမ်းတွေကပါတယ်ခဏလေးသူကသူ့ဟာနည်းနည်းကောင်းပါဌာနမပြနေတာနဲ့ဆိုင်ပြနေတာကောင်းတယ်ဝေသာလိကြီးမှာလည်းဆိုဟုတ်တော့ဆရာကြီးရသူအရင်တွေ့တာပဲအဲဒီတော့ထွက်တာကလည်းအဲဒီနာကပဲထွက်လာတယ်အဲ ကာပိလိုပြည်ကနေပြီးတော့အရှိစီကိုထွက်လာတော့အဲ့ဒီမှာအဲဟိုရင်းနေရှိပါတယ်သူအနော်မာမြစ်တော်ပါတယ်ဆိုအဲ့ဒီမှာရှိပါတယ်ရှိပဲထွက်လာအဲ့ဒီကထွက်လာပြီးတော့ဝေသာလီပြည်ကအဲ့ဒီအရှိတောင်မှာရှိပါတယ်အဲ့ဒီရောက်ဒီလမ်းစဉ်တိုင်းဟောလို့ကြရှိပါတယ်ဝေသာလီပြည်မှာတဲ့လေအလာရရစီအရှိ ပြီးတော့မလာမင်းနဲ့တွေ့တာလည်းပဲဒီအလာရရေကြီးဟိုမှာပြိဋိဘာသံဃာကြီးလျှောက်တော့လဲမလာမင်းမလာမင်းမလာမင်းကလျှောက်တော့လည်းပဲဒီအလာရရေကြီးနဲ့သူကိုယ်တိုင်တွေ့တဲ့အကြောင်းအဲ့ဒီနာကပါပဲအဲ့ဒီနာရက်ကွက်အဲ့ဒီနာနေပယ်ကားအဲ့တော့ဝေသာလိကြီးမှာဒဇိပရိသပေါင်းဒီမှာထေရဝါဒကျမ်းလိုအဖြစ်တော့ဘယ်လောက်ရှိတယ်လို့မပါပါဘူးအဲ့ဒီမဟာယာနကျမ်းကသူကပါတယ်လို့ ဒီပိရိသဒီပိပရိသ300ရှိတယ်လို့ပြောတယ်အဲမရှိတာလည်းဆိုလို့ရှိရင်သူဟာတော်တယ်သူဟာကနားနဲ့သူဟာ300ရှိရမှာပဲအဲဒီပိပရိသပုံ300သူကတရားတွေကိုဟောပြောနေတယ်တဲ့ဟောပြောနေတယ်ဘာတွေဘာတရားတွေတုံးဆိုတော့ဇာန်တရားတွေပါပဲသမထတရားတွေဟောပြောနေအာလာရယသိက ဘယ်လောက်သူအာထုတ်ထားသလဲဆိုလို့ရှိရင်သမာဘ7ပါးရှိတဲ့အ ਨੇ ကနေဝပညာဆိုတဲ့နောက်ဆုံးသမာဘခြံထားပြီးခြံတဲ့သမာဘ9ပါးလုံးအကုန်လုံးသူပြည့်စုံတယ်ဟုတ်လားသမာဘ7ပါးဆိုတာဘာလဲဆိုယူပဇာန်က၄ခုရှိတယ်ပထမဒုတိယတတိယသုတ္ထလိုလိုပါပဲ၄ခုပဲနောက်အယူပဇာန်ကလည်းအာဂမနိစာရဏဝိညာဉ်နိစာရဏအကိစ္စညာရဏနိဝပညာနာညာရဏလို့သူက၄ခုရှိပါတယ်အဲဒါ၄ခု၄ခုသာမှတ်ထားပါတော့သူစားလို့လည်း အဲယူပသမဘာက၄ခုအယူပသမဘာက၄ခုပေါင်း၈ခုရှိတယ်အဲဒီ၈ခုထဲမှာနောက်ဆုံးဖြစ်တဲ့အယူပသမဘာနေဝပညာဆိုတဲ့အမြတ်ဆုံးအဲ့ဒီသမဘာကိုနှုတ်ပြီးတော့ဈာနဲ့ခုနှစ်ပါးသောသမဘာတွေပြည့်စုံတယ်တဲ့သူကိုယ်တိုင်ပြည့်စုံပြီးတတိတွေလည်းဒီနည်းဟောပြအဲ့ဒါကိုဘုရားတော်တို့ကသတင်းကြတော့ဘုရားတော်ကလည်းအဲ့ဒီတုန်းကသူကဘုရားမှန်ဖြစ်သေးတယ်တရားဆရာတော်က ။အဲကြောင့်အဲ့ဒီရသေးကြီးထံသူကနိနေပြခံမှုကသွားတယ်။အဲ့ဒီရသေးကြီးထံရောက်ရောက်တဲ့အခါကျတော့သူကပြောတယ်ငါရှင်အလာတာငါငါရှင်အလာတာလို့ထာမှာပဲနိနေပြခံမိတရားထုလို့ပါတယ်လို့ဘုရားလောင်းတော်ကပြောတော့အလာရရသေးကြီးကပြောတယ်ဝိရတယသမတဲ့အာယသမအရှင်သည်ဝိရတုနေလဲပါကျင့်လဲပါတာရီတော့အယံဓမ္မော ကျွန်ုပ်တို့တရားကဒီလိုတရားပါတဲ့ယထဝိညူပါဇမစာရီအဲဗဟိတတဝိရဏတော်နသိရသေးဝဗျာပညာသစ္စိကတဝဝိရတိဝိဟရေယအဲ့ဒီတရားဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင် ဒီတရားရှင်းလိုက်လို့ရှင်မကြပါဘူးတဲ့မကြခင်အတွင်းမှာပဲဆရာပြီးတဲ့တရားကိုယ်တိုင်သိပြီးတော့နေရတယ်သူကဒီလိုပြောတာပေါ့ကောင်းတယ်သူကပြောပုံတည်းကောင်းတယ်ကမ္မထံတရားကိုပြတဲ့ပုဂ္ဂိုလ်ဆိုတာဒီလိုပဲပြောနိုင်ရတယ်ပြောနိုင်မှလည်းဖြစ်တယ်အဲဒီတရားအားထုတ်လိုက်လို့ရှိရင်ကိုယ်တိုင်တွေ့ပါတယ်ဖြစ်ပါတယ်ဘယ်လိုပဲပြောရတယ်ပြောနိုင်ရမယ်ဒါလည်းဟို ကြွားတာမဟုတ်ဘဲနဲ့ပေါ့တကယ်ပြောနိုင်ရအဲ့ဒါအရေးကြီးကျို့တော့ကမ္မထံတရားတွေဟောတယ်ကမ္မထံနိလန်ကျမ်းစာအုပ်တွေကိုရေးတယ်လူကိုယ်တိုင်ကဒီလိုအားထုတ်ဒီလိုဖြစ်ပါတယ်လို့ရဲရဲတင်းတင်းဝန်ခံနေလားဆိုဒီလိုတော့မဟုတ်ဘူးစာကပါလို့ဒီစာကပါလို့နဲ့စာတွေကိုးကားပြီးတော့စာတွေတွဲချတာလို့အားထုတ်လို့မဖြစ်ရင်လည်းစာတွေအပြည့်ရောက်တော့မှာပဲပြောတာကျမ်းတွေအပြည့်ရောက်တော့မှာ ။ဘာလို့သူကိုယ်နဲ့ဝန်မခံဘူး။သူမှအာမထုံမတာပဲဟာဘူး။တချို့ကအာမထုံပဲနဲ့ဒီလိုပဲအဲဘာဝနာတရားတွေကိုရေးထုတ်ဘာဝနာတရားတွေကိုဟောလုပ်နေတယ်လို့လား။အဲဒါတချို့ကလည်းပဲလူတွေကလူတွေကတရားကလည်းပဲရကျင်တော့ချမ်းသာကျင်တော့ဟွန်းဟိုဆရာချင်းဟိုလူတို့ဆရာချင်းဟိုလူတို့ပေါ့လေအဲ့ဒီဆရာတွေ ောတာပြောတာတွေလည်းသွားနားထောင်ကြတာပါပဲနားကြတာပဲနားပြီးတော့လည်းမှားသားကြတာပါပဲပြီးတော့အဲ့ဒီဆရာတွေရေးတဲ့ကျမ်းတွေလည်းပဲဟုံလုံးလုံးနဲ့တခါလဲသာဝတိဝဲအဲဝဲပြီးတော့ကြီးကြကြီးတာကတော့ကောင်းပါတယ်ဘုသူရတဲ့ဖြစ်ပါတယ်ဒါပေမဲ့လို့အရေးကြီးတာကစင်ញင်တတ်ဖို့အရေးကြီးဒီကျမ်းဆရာရေးတဲ့ပုဂ္ဂိုလ်ကသူ့ဥစ္စာသူကိုယ်တိုင်တရားအထုတ်လို့သူကိုယ်တိုင်ပြည့်စုံပြီးမှရေးတာလားသုံးမဟုတ်ဘူးဟွန်းဒါကြတဲ့စာပေကျမ်းကရနေသူ ကျမ်းမှန်ပြီးတော့ရေးထားတာလားဒါလည်းစဉ်းစားဝေရတာလိုပါတယ်အရေးကြီးတာကကျမ်းစာရေးတဲ့ပုဂ္ဂိုလ်ကသူကိုယ်တိုင်လည်းပဲရှင်းကြအားထုတ်ပြီးတော့တွေးသိမြတ်တွေးပြီးခြင်းမှနေရာကြတယ်မနသိမွေးတဲ့တရားမပြောနဲ့တော့လောကဘက်ကတောင်မှအလုံးတစ်ခုကကိုယ်တိုင်လေးလာပြီးမှကောင်းတယ်ဆိုပါတော့အခုဟောစာသင်ကျောင်းတွေရှိတယ်ဆရာတွေကျောင်းဆရာတွေဆရာမတွေသင်ကြားနေကိုယ်တိုင်ကတမ်းမြောက်အောင်လုပ်ရတယ်တမ်းမြောက်အောင်လုပ်ပြီးတော့အဲ့ဒီစာရေးစာက ကနန်းထွက်တို့ဘာလို့ဝယ်ပြီးဆံရပြည့်တဲ့ဥစ္စာတွေဒါတွေကိုယ်တိုင်လေ့လာကိုယ်တိုင်တတ်မြောက်ရတယ်ကိုယ်တိုင်တတ်ပြီးမှသင်ကြားရတယ်ဝယ်ငါမတားဘဲနဲ့ဟောဆရာကြီးလုပ်ပြီးတော့သင်လို့ရှိရင်ဒီကလေးတွေပဲဘယ်မှာဘုသူတပြည့်စုံမှာတော့မမကကမဖြစ်နိုင်ဘူးဒါဒါကလောကရင်မနာသင်ကြားတဲ့ဥစ္စာပါအဲ့ဒါလေးသင်ကြားတာကိုပြောရမယ်ဆိုလို့ရှိရင်ဖြင့်တောင်သူလယ်သမားတွေလုပ်တယ်ဆိုပါတော့ ကိုယ်တိုင်ကမှလည်းမမထုံဘူးပဲနဲ့တကယ်သူများကိုလည်းထုံကြီးတွေပြညွှန်ပြနေလို့ရှိရင်ဘယ်သဘာဝကြတွေမှာလဲကိုယ်မမထုံဘူးပဲနဲ့ပဲမဟုတ်တဲ့ဥစ္စာပဲသူကအဲ့ဒါရေးကြည့်ပါလေအခုအာလာရယသိကြီးကသူကကိုယ်တိုင်ဒီတရားတွေပြည့်ကြံအားထုတ်တာလို့ကိုယ်တိုင်ပြည့်စုံပြီးတော့နေတော့ရဲတင်းတင်းပြောတယ်မနာကောင်းပါလေအရှင်ကောရမကျွန်တော်တို့တရားကညာရှိတဲ့ပုဂ္ဂိုလ်ရှင်ကောရမတို့လည်းညာရှိပုဂ္ဂိုလ်အားထုတ်လိုက်မယ်ဆိုလို့ရှိရင်ဖြင့် ဒီတရားဟာကိုယ်တိုင်တွေ့ရတယ်တဲ့ကိုယ်တိုင်တွေ့ရတဲ့တရားသိကောင်းပါတယ်ဒီလိုအားရပါရပြောတာကိုပြောတော့ဘုရားလောင်းတော်ကလည်းလေးလာလေးလာပြီးတော့ကြာပါဘူးခဏပါပဲဘုရားလောင်းဆိုတော့လွယ်လွယ်လေးပဲသူဆိုဒီတရားရှင်နေအထုပ်ပုံနေလေးလာခဏပါပဲအဲ့ဒါပြီးတော့သူအာထုတ်အာထုတ်ပြီးတော့နောက်ဆုံးတရားပဲအားလုံးဆိုတော့အကိစ္စညာတနာသာမဲလို့သူကပြောတော့အဲ့ဒါအာထုတ်လိုက်တော့မကြခင်မှာအကိစ္စညာတနာကြာမကြခင်လို့ဆိုတာပဲမနည်းကြတယ်ဘာတော့ပြောတာနာရီပိုင်းလား အဲရက်ပိုင်းကတော့ပြောတာမကြခင်လို့တော့ပြောတယ်ဒီနေ့တည်းနဲ့ရတာလည်းဖြစ်ဖြစ်နဲ့ဖြစ်မှာပါပဲအဲဒီဇာနေရတာတော့ဘုရားလောင်းကအလာရရဲ့ဒေဝိထံပြန်ပြောငါချင်းအလာရငါတော့ဒီလိုဒီလိုတရားတွေတော့ဒီလိုဖြစ်လာပြီဒီလိုအထုတော့ဒီလိုဖြစ်လာပြီဆိုတော့အချင်းအလာရပြောတာဒီတရားဒီတရားတွေဟုတ်ကြလားမှန်ရဲ့လားဟာမှန်တယ်ဟာရှင်ကောတော့မှသိထူတာပဲပုဂ္ဂိုလ်သူတို့တရားလည်းမလွယ်ဘူးကြတယ်ဟွန်း စိတ်ထူတာပဲဒါနဲ့ဒီတရားခဏလေးအားထုတ်တာဒီတရားတွေအကုန်ပြည့်စုံအခုတိုင်းဆိုလို့ရှိရင်ငါပြန်အရှင်ကောတော့မှာဆရာသိတယ်တရားတတိကသိနေပြီတတိသိတယ်တရားဆရာသိဆရာနဲ့တတိဓာတ်မှုဖြစ်နေပြီအခုပုံဆိုလို့ရှိရင်ဒီပြင်ပုဂ္ဂိုလ်တွေကသူ့လောက်အစဉ်တန်းမြင်အောင်တရားမတက်သေးဘူးနဲ့တူပါပဲသူကအဲရှင်ကောတော့မှာဆရာနဲ့တတိဓာတ်မှုဖြစ်နေပြီတဲ့ကဲဆရာရဲ့တတိရဲ့မလုံးကြဆိုတဲ့တော့အဲ ရှင်ခေါ်တော်မှာလည်းဆရာကြီးတယောက်လို့ကျွန်ုပ်ကလည်းဆရာကြီးတယောက်လို့ဟောတပည့်တွေ300ရှိအဲဒါတဝက်စီခွဲပြီးတော့ဩဝါဒပေးရသေးတယ်ဆိုပြီးတော့ဆရာကြီးကသူ့ဓာန်လူဆရာကြီးတယောက်အနေနဲ့သူကအတိမှပြုတယ်တဲ့အဲဒီလိုအတိမှပြုတော့ဘုရားလောင်းလည်းပဲသူကလည်းပဲတပည့်တွေညွှန်ကြားပြီးတော့နေပါသေးတယ်နေရင်နေရင်လည်းဘုရားလောင်းကစဉ်းစားငါရထားတဲ့တရားကိုကျင်းလာခြင်းသိခြင်းပြည့်မဲ့တရားဟုတ်ရလားမဟုတ်ဘူးလားလို့စဉ်းစားတော့ မဟုတ်ဘူးဒါအဲဒီတရားကိုအားထုတ်လို့ရှိရင်ဒီတရားအတိုင်းသူတွေသေးသွားလို့ရှိရင်တော့အမိညာရဏဓမ္မဘုံရောက်ရုံပဲဒီဓမ္မဘုံကလည်းပဲကဘာပေါင်း60 6000တက်ရှိတယ်ဒါပဲဒီကနေပြီးပြေးလာလို့ရှိရင်လူဝဏဘုံတွေပြန်ရောက်မှာပဲဝိညာဉ်ချင်းပြင်မကင်းသေးဘူးဒါတော့ငါလိုချင်တဲ့တရားမဟုတ်သေးဘူးဆိုပြီးဒီတရားကို နှလုံးမသွင်းမမလေးလာပဲနဲ့ဆုံးပြလိုက်တယ်တဲ့ဆုံးပြပြီးတော့ကိုယ်တိုင်တစ်ခါတရားဆရာတယ်နောက်ရာမပုဒ္ဒဥဒကရာမဤပါဥဒကဆိုတဲ့ဆရာကြီးအကြောင်းကြားကြတယ်ရာမဆရာကြီးတတိနေမှာပေါ့အဲဒီကြတော့အဲ့ဒါကဘယ်မှာတော့ဆိုလို့ရှိရင်ဒါကဒီရဝရကျမ်းဒီမှာတော့ဌာနမပါပါဘူးအဲဒီမဟာယာနာကျမ်းကဝင်ပါတယ်သူဒီဥစ္စာ ဌာနပါတယ်သူကတော့ရာဇုံရာဇုံမြို့မှာတဲ့ရာဇုံပြည်မဂရတိုင်းမှာ ရာဇုံမြို့မှာဟုတ်ပါလိမ့်မယ်အဲဒီကနောက်မှာသူကတွေ့တော့ရာဇုံမြို့နောက်ရောက်သွားတာလည်းဆိုဘုရားလောင်းတော့အဲဒီမှာဒီပြိတ္တာပေါင်း900နဲ့သူကဟောဝါဒပေးနေသူကပို့ပြီးတော့တတိတွေများပါတယ်လက်တွေ့ပြသူကကမ္မထာမှာလည်းပဲရာမဆိုတဲ့ဆရာကြီးကဘယ်လောက်ထိအောင် ပေါရောက်တယ်လဲဆိုရင်သမာဓိ7ပါးလုံးပုံရတယ်တဲ့မျိုးပညာနဲ့ပညာတယ်အဲဒီတော့အဲ့ဒီမှာလည်းပဲဘုရားလောင်းကသွားပြီးတော့မေးမေးပြီးတော့တရားအဲဒီကနီးယူနီးယူပြီးအားထုတ်တော့ခဏလိုပါပဲအဲမကြခင်အတွင်းသူတရားတွေပြည့်စုံလာပါတယ်တရားတွေပြည့်စုံခြင်းအကြောင်းလေးပါသေးတယ်အဲ့ဒါလည်းမှတ်သားရကောင်းတယ်ဘုရားလောင်းကစဉ်းစားတယ်ဒီအာလာရတို့ဥဒကတို့သူတို့မှသဒ္ဓါတရားနဲ့ပြည့်စုံလို့ဒီတရားတွေအားထုတ်လို့ပြည့်စုံတယ်သဒ္ဓါတရားဆိုယုံကြည်တာပါပဲဒီတိုင်းအားထုတ်ရင်ဒီလိုဖြစ်နိုင်တယ်ယုံကြည်တာအဲ့ဒါသဒ္ဓါတရားဆိုတယ် ဒီတိုင်းအားထုတ်ရင်ဒီလိုဖြစ်လိမ့်မယ်လို့မယုံကြည်ရင်အဲ့ဒါတရားမရှိတာမယုံကြည်ရင်ဘာမှမရှိဘူးသူကယုံကြည်မှဖြစ်တယ်ဘယ်လိုဖြစ်ဖြစ်ဆရာကြီးမှနီးခံတယ်ဆိုလို့ရှိရင်ဆရာပြောတဲ့ဥစ္စာယုံမှဖြစ်တယ်ဆရာပြောတာကိုမယုံလို့ရှိရင်အဲ့ဒီဟာမဖြစ်ဘူးဘာမှမဖြစ်ဘူးသူကအဲ့တော့အလားရယသိမှလည်းသရာကြားရှိလို့ဥရကလည်းသရာကြားရှိလို့ အဲရာမဗုဒ္ဓရာမမှလည်းသရာတရားနဲ့ပြည့်စုံလို့ဒီတရားတွေပြည့်စုံခဲ့တယ်အဲထို့အတူပဲသရာနဲ့ယုံကြည်ုံနဲ့လည်းမပြီးသေးဘူးဝိရိယလည်းအထုံမှာပြင်းနေလို့ရှိရင်လည်းမရဘူးဝိရိယသရာနဲ့ဝိရိယပြည့်စုံမယ်ဆိုရင်တော့တတိတော်သမာဓိတို့ပညာတို့ကတော့ပြည့်စုံတတ်ပါတယ်အဲသရာဝိရိယတတိသမารိပညာဆိုတဲ့အင်းတွေ၅ပါးနဲ့ပြည့်စုံလို့သူတို့အားထုတ်ပြီးတော့ဒီတရားဒီတရားတွေရသွားတာပဲငါလည်းပဲသရာနဲ့ဝိရိယရှိတာပဲငါလည်းယူနေငါလည်းပဲအားထုတ်နိုင်တယ် အဲအာထုရင်တတိသမารိပညာတွေလည်းငါရှိတာပဲဖြစ်မှာပဲဆိုပြီးတော့ဒီခါလေအာထုတာကိုအဲဒီလိုပဲအာထုရတယ်ခုကာလလည်းပဲဒီလိုပဲမြတ်စွာဘုရားဟောတဲ့တရားတော်တွေတရားနည်းလမ်းတွေသတိဌာနသုစတွေပေါ်လေဒါခိုင်ခိုင်မာမာအဲခိုင်ခိုင်မာမာနည်းလမ်းကြတဲ့တရားတွေကိုဟောပြောလို့ရှိရင်ပညာရှိပုဂ္ဂိုလ်ရစဉ်းစားတယ်ဒီနည်းကကောင်းတယ်သဘာဝကျတယ်ဒီနည်းနဲ့အာထုလို့ရှိရင်ဒါဖြစ်နိုင်တယ်ကြီးကဘုရားလည်းတဲ့ဒုက္ခကာလတုန်းကအာထုကြတဲ့ ညာပုဂ္ဂိုလ်လည်းရှိတယ်ညာမိန်းမပုဂ္ဂိုလ်လည်းရှိတယ်လူယောက်ျားဒကာတွေလည်းရှိတယ်ဒကမတွေလည်းရှိတယ်ဒါတွေဟာသောတာပန်လည်းရှိတယ်သရဂနာဂယဟနာတွေလည်းရှိတယ်ဒါတွေကဘာဖြစ်လို့ရသလဲဆိုရင်သူတို့ယုံကြည်တဲ့သရာကြားရှိလို့ဘုရားလက်ထက်ကလည်းမယုံကြည်တဲ့ပုဂ္ဂိုလ်တွေရှိတာပဲဟာပုရဏကသဘာတော့မဂ္ဂလိကောသာလတော့အဲ့ဒီလူတွေရဲ့ခိုင်းဆရာကြီးတွေရဲ့တတိတွေကပဲယုံနေမှာတော့ဘုရားသာသနာမယုံဘူးသူတို့ကအထင်မကြီးဘူးအဲမယုံတော့အဲ့ဒီပုဂ္ဂိုလ်တွေကလည်းဘုရားတရားမနာဘူးအာမထုတ်ဘူး ဘာမှမဖြစ်ဘူးဘုရားပရိနိဗ္ဗာန်သံသောတဲ့နောက်လည်းပဲဘုရားဘာသာမယုံကြည်တဲ့ပုဂ္ဂိုလ်တွေအများကြီးပေါ့အခုလည်းရှိတာပဲမယုံကြည်တဲ့ပုဂ္ဂိုလ်တွေဘုရားဘာသာတရားသူတို့ဘာမှအားမထုတ်ဘူးသူတို့ဘာမှမဖြစ်ဘူးဟောဘုရားဘာသာဝင်ပုဂ္ဂိုလ်တွေကဘုရားလက်ထက်ကရောဘုရားပရိနိဗ္ဗာန်သံပြီးတဲ့နောက်ရခုတဲ့ဖြစ်ပေါ်တယ်ယုံကြည်တဲ့သရာတရားရှိတယ်ယုံကြည်တဲ့ပုဂ္ဂိုလ်တွေကအားထုတ်တယ်အားထုတ်တော့သူကတွေ့ပါတယ်ဘုရားဘာသာလိုမြည်ခမ်းနေပြီတချို့ကမယုံတာရှိသေးတယ် တရားတွေကိုသူတို့မယုံဘူးခုနေကကာလမှာတရားထုတ်ရင်မရနိုင်ဘူးဆိုပြီးတော့သူတို့ပြောနေတဲ့ပုံပေါ်ရှိသေးတယ်။ဒါကမရနိုင်တာဟုတ်မှာပေါ့။ဒါလည်းဘုရားမငင်းပါဘူး။ဘယ်လိုပုဂ္ဂိုလ်မရနိုင်တာတော့ဆိုအဲ့ဒီလိုမယုံကြည်တဲ့ပုဂ္ဂိုလ်တွေမရတာပဲဒါပဲသူက။မယုံကြည်တဲ့ပုဂ္ဂိုလ်တွေအာမထုတ်ဘူးမရဘူး။အာယုံကြည်ပါရဲ့။ယုံကြည်ပေမဲ့လည်းပဲလုံလဝိရိယနဲ့အာမထုတ်ဘူးအဲ့ဒီပုဂ္ဂိုလ်မရဘူး။ဒါဘုရားယုံကြည်တဲ့ဥစ္စာတော့ဟုတ်တယ်ဒါမငင်းဘူးဥစ္စာတော့။อืม အာထုပ်ပြန်လည်းပြည့်ပြည့်စုံစုံအာထုပ်မှဘဝရောအာထုပ်လို့မဖြစ်ဘူးအဲတတိသမารိပညာတွေပြည့်စုံအာထုပ်မှအဲဒီလိုအာထုပ်လို့ရှိရင်ဒါကရှင်းနိုင်ပါလေရနိုင်ပါလေဒါကြောင့်သရာတရားငါမှလည်းရှိတာပဲဝိရိယတတိသမารိပညာတွေလည်းငါမှလည်းရှိတာငါလည်းဖြစ်မှာပဲဆိုပြီးတော့သိကြလဲချအာထုပ်တော့ဘုရားလောင်းကခုနအာလာရရဲ့သိဓမ္မလည်းပဲသမဘခုနဘခနာလေးရတယ်မကြခင်ရအဲ ဟိုရင်အားလားဘာမဗုဒ္ဓကုရကယသိဓမ္မလည်းပဲသူအားထုတ်လိုက်တော့မကြခင်မဲ့မပတ်ရှိပါလုံးကြအဲဒီရောက်တော့ကုရကယသိကသူဆရာကြီးညာတင်ထားတယ်အာရာမကဆရာကြီးကို ရာမရဲ့တတိဥဒကဆိုတော့အဲအဓိကမှာရာမကရှိဖို့မပေါ်ပါဘူးဒါကြောင့်မို့ဘုရားလောင်းကိုဆရာကြီးညာတင်ထားပြီးတော့သူကတတိတွေကိုလွှဲ ဘုရားလုံးလည်းခဏတော့နေပါတယ်နောက်တော့စဉ်းကျင်စဉ်းစားကြည့်တဲ့အခါကာလမှာဒီနိဗ္ဗာန်ဉာဏ်ဉာဏ်တော်သမဘာဆိုတာလည်းနိဗ္ဗာန်ဉာဏ်ဉာဏ်တော်ကိုရောက်ရုံပဲဒါဟာဖြင့်မန္တရာဝဆင်းရလွံ့မြောက်တဲ့တရားမဟုတ်သေးဘူးလို့ပြီးတဲ့အတွက်ဆွန့်ပစ်ပြီးတော့ကိုယ့်ဟာကိုယ်ရှာမိခဲ့ပါတယ်အဲဒီကနောက်၆နှစ်ပါလဒုက္ခရစီရခြင်းနေလေခြင်းခဲ့တဲ့အကြောင်းလည်းဆိုကြဟောပါတယ်အဲနောက်ဆုံးကြတော့ဘောဓိမယောယရနာပလင်တဲ့မှာရောက်တဲ့အခါကာလမှာ

မနေ့မိုးလင်းရံကြတော့မရောက်ခင်မနေ့မိုးလင်းရံစောစောမှာမလင်းခင်ပေါ့လေစောစောကစောစောပိုင်းကပါပဲပရိသသမုပ္ပါတရားတွေကိုရှင်းဥစွာဆင်ခြင်တဲ့အကြောင်းကျိုးတရားတွေဇရာမရဏဘာကြောင့်ဖြစ်ရတယ်။ဥချင်းသိချင်းဘာကြောင့်ဖြစ်ရတယ်။ဘဝအသိဖြစ်လို့ဘဝအသိဘာကြောင့်ဖြစ်ရတယ်။ဖြစ်ကြောင်းဖြစ်တဲ့ကံရှိလို့ ကံဘာကြောင့်ဖြစ်ရသလဲဆွဲလန်းလို့ဟာမှုတစ်ခုကိုပြုရင်ဆွဲလန်းမှပြုတာမဆွဲလန်းရင်မပြုဘူးဒီမလို့လို့လို့ကျင်မြင်ငါကောင်းတာမှပဲချမ်းသာမှပဲလို့ယုံကြည်ဆွဲလန်းရင်အဲ့ဒီလိုလောက်တာပဲကောင်းတာလည်းပြုတာရှိတယ်မကောင်းတာလည်းပြုတာရှိတယ်အဲ့ဒီကဟာဆွဲလန်းလို့လို့ဆိုဥပါဒါကြောင့်ဖြစ်တယ်ဥပါဒံဆွဲလန်းတာဘာကြောင့်လဲတဏှာဖြင့် တတ်မဲ့ဆာလောင်ตายရနေလို့တဲ့ကိုကြိုက်တာလေးရှိနေလို့ပေါ်လေအကြိုက်ကလေးရှိလို့ဆွဲလာတာမကြိုက်ရင်လည်းဆွဲလာနေမှာတော့တတ်မဲ့ဆာလောင်နဲ့ကြိုက်တဲ့တဏှာကဘယ်ကလာတာလဲစဉ်းစားလိုက်တော့ခံစားတဲ့ဝေဒနာလေးရှိလို့တဲ့ခံစားရလို့အကောင်းလေးတွေနဲ့တွေ့သွားလို့ပေါ့အကောင်းလေးတွေတွေ့တော့ကြိုက်ရောပေါ့သူလားဒီခံစားမှုလေးတွေကဘယ်ကလာသလဲလို့စဉ်းစားလိုက်တဲ့အခါ အာယုံနဲ့တွေ့လို့တဲ့တွေ့လို့မတွေ့ရင်ပဲခံစားနိုင်တယ်ဟုတ်လားတွေ့လို့မျက်စိဖြင့်မမြင်ရဘဲနဲ့နိစ္စတာမှုမဖြစ်နိုင်ဘူးအဝတ်စားလေးဆိုအောင်တော့ဒီဝတ်စားလေးကိုကြိုက်လိုက်တာလူကျင်လိုက်တာဆိုတာဘယ်ကလာမှတော့မြင်လို့မမြင်ပဲဒီကြိုက်တာလိုက်မှာတော့လူတယောက်နဲ့တယောက်နဲ့ချစ်တဲ့ခင်တယ်ဆိုတာလည်းမြင်လို့မမြင်ပဲနဲ့ဒီလူပဲဘယ်နဲ့လို့ပြီးချစ်လို့ဖြစ်နေမှာတော့မုန်းလို့လည်းမဖြစ်ဘူးဘာမှမဖြစ်ဘူးသူက အဲဒီတော့အာယုန်နဲ့တွေ့လို့ခံစားတာတဲ့ခံစားမှုလေးဖြစ်တာအာယုန်နဲ့တွေ့အာယုန်နဲ့ဘာကြောင့်တွေ့တော့ဆိုလို့ရှိရင်တွေ့เสียရာအာယရဏတွေကရှိနေလို့တဲ့မျက်စိရှိရင်မြင်တွေ့မယ်နားရှိရင်ကြား တွေ့မယ်ဒါတွေပေါ့လေတွေ့เสียရာလေးတွေရှိလို့တွေ့တာလေဒီတွေ့เสียအာယရဏတွေကဘာကြောင့်လို့ဆိုရင်နာနဲ့ရုပ်ရှိလို့နာရုပ်မရှိဘဲနဲ့ဆိုလို့ရှိရင်တေတုံးကြီးတွေပါလေပဲတွေ့နိုင်မယ်ကွာ ရုပ်သက်သက်မတွေ့နိုင်ဘူးနာနဲ့ရုပ်နဲ့တွဲနေမှာနာယုကဘယ်ကလာသလဲဆိုဘဝအတိဖြစ်တဲ့ပရိသေဝိညာဉ်ကစလာတယ်ဘဝအတိကလေးကဝိညာဉ်ကစဖြစ်လာတယ်အဲဒါဒီဝိညာဉ်ရဲ့အကြောင်းလည်းရှိပါတယ်အဲတော့အဲ့ဒီအကြောင်းကျိုးတွေကိုမြတ်စွာဘုရားဆင်ញင်တယ်ဘုရားလောင်းတော်ကဆင်ញင်ဆင်ញင်ပြီးတော့ဒီအကြောင်းကျိုးတွေခြုံငင်းအောင်လို့အားထုတ်ရမှာပဲလို့သဘောပေါက်ပြီးတော့

မြင်တာလေးတစ်ခုပြောပါလားဟုတ်လားအတူတူပြောရမယ်မြင်တဲ့ခိုက်တာမှာမျက်စိရုပ်ဥပါဒနဲ့ခန္ဓာမြင်ရတဲ့အခြင်းဥပါဒနဲ့ခန္ဓာမြင်သိတဲ့နာဥပါဒနဲ့ခန္ဓာတော်ပါပြီသုံးခုလောက်ပဲအဲမြင်သိတဲ့နာနဲ့မှာဟိုဝေဒနာတို့ပညာတို့ဒါတွေပါသေးတယ်ဒီမှာအဲအကုန်လုံးပေါင်းထားတယ်နာခန္ဓာ၄ခုတစ်ခုတည်းပေါင်းတယ် မျက်စိကိုဘယ်လိုလုပ်ပြီးတော့ဆွဲလမ်းမလဲဆိုရင်မျက်စိနဲ့စပ်ပြီးတော့ငါလိုလဲဆွဲလမ်းတယ်မျက်စိနဲ့တကွာတကူလုံးငါပဲလို့ဒါဆွဲလမ်းတယ်အဲမျက်စိနဲ့တကွာတကူလုံးကိုကောင်းတယ်လို့လည်းထင်ပြီးတော့ပါရပြီးတော့ဆွဲလမ်းငါပဲငါကောင်းမဲ့အသက်ရှင်နေတဲ့အကောင်းမဲ့ဒီလိုလဲဆွဲလမ်းအဲပါရပြီးတော့ဆွဲလမ်းလို့ရှိရင်တဏှာဥပါဒံခေါ်တယ်ငါကောင်းမဲ့အနေနဲ့ဆွဲလမ်းလို့ရှိရင်ဒိဋ္ဌိဥပါဒံခေါ်တယ် အဲဒီကမျက်စိကနေပြီးဆွဲလာမှာထို့သူမြင်ရတဲ့အစင်းကိုလည်းဆွဲလာမယ်မြင်ရတဲ့ဥစ္စာလေးလည်းပဲကောင်းလို့ရှိရင်လာပါတင်တယ်လို့ရှိရင်သဘောကျပြီးတော့ဆွဲလာသွားတယ်အဲ့ဒါကိုပုဂ္ဂိုလ်တ attva အနေအားဖြင့်လည်းထင်သွားပြီဒါသူပဲပုဂ္ဂိုလ်ပဲတ attva ပဲယောက်ျားပဲမိန်းမပဲသက်ရှင်နေတဲ့အကောင်တကယ်ကိုဟုတ်တယ်လို့ထင်သွားပြီဒါဒိဋ္ဌိနဲ့ဆွဲလာတယ်မြင်သိတာလေးကောဆိုမြင်သိတာလေးလည်းပဲငါပဲ အသက်ရှင်နေတဲ့အကောင်ပဲဆိုရင်ဒိဋ္ဌိနဲ့ဆွဲလန်းတာမြင်သိတာလေးကောင်းတယ်လို့သာယာလို့ရှိရင်ပြင်းတယ်တဏှာနဲ့ဆွဲလန်းတယ်အဲဒါကြောင့်မြင်တဲ့ခိုက်တာမှာဥပါဒနဲ့ခန္ဓာ၅ပါးတရားတွေအဲ့ဒီတရားတွေအဖြစ်အပျက်ကိုရှုတယ်အဖြစ်အပျက်ရှုတော့ဘယ်နဲ့ရှုလို့ဆိုအခုယောဂီရရှုသလိုရှုရမှာပေါ့သူကမြင်တဲ့အခါမြင်တာလေးမြင်တာလေးပေါ်ရင်မြင်တာလေးအဖြစ်အပျက်ရှုရမှာပေါ့မြင်ပြီးရင်ပျောက်တာမြင်ပြီးပျောက်တာလေးပျောက်ရှုရတာထို့အတူ ကြားတိုင်းကြားတိုင်းဥပါဒနာခန္ဓာ၅ပါးနာတိုင်းစားတိုင်းတွေ့ထိတိုင်းဥပါဒနာခန္ဓာ၅ပါးအဲတွေ့ထိတဲ့ဆိုတဲ့ညမှာကိုယ်တာတွေစားမှလူရှားတာတွေအကုန်လုံးပါတယ်နောက်စိတ်ကူးစဉ်းစားကြံစည်တိုင်းဥပါဒနာခန္ဓာ၅ပါးအဲ့ဒီတရားတွေအဖြစ်အပျက်ကိုရှုတယ်တဲ့သစ္စာနာ၅ပါးကုန်သောဥပါဒနာခန္ဓာနာဥပါဒံအာရုံဖြစ်သောခန္ဓာတော်ဤဥရိယဗေယနုပတိအဖြစ်အပျက်ကိုရှုလျက်ဝိဟာသိနေခဲ့ပြီမြတ်စွာဘုရားဖြစ်ပျက်တွေရှုနေခဲ့တယ် အဲဒီလိုရှုပြီးတော့နေရင်ဝိပဿနာဉာဏ်စဉ်တိုင်းတက်ပြီးပြည့်စုံတဲ့အခါကျတော့အရိယာမဉာဏ်ဖြင့်နိဗ္ဗာန်ကိုမြင်ပြီးဒါလည်းဒီနေ့မဟုတ်ပါဘူးသောတာပတ္တိမဉာဏ်နဲ့ဒီမြင်တဲ့နောက်သဒ္ဒါမိမဉာဏ်နဲ့အနာမိမဉာဏ်နဲ့အရဟတမဉာဏ်နဲ့ဒီမြင်ပြီးအရဟတကိုရောက်သမာသမုဒ္ဒမြတ်စွာဘုရားဖြစ်သူရောက်တော်မူခဲ့တယ်တဲ့အဲဒီလိုရောက်တော်မူသောအားဖြင့်မြတ်စွာဘုရားကငါဘုရားအရှိတုံးကဘုရားလောင်းတော်ဖြစ်စဉ်ခါကာလတုံးက မမြတ်သောရှာမိခြင်းတွေရှာမိခဲ့တာပါပဲဒီလိုဒီကြမှာပေါ့ဒီလိုပဲရှာမိခဲ့မှာအဲနောက်တော့မှဖြစ်ချင်းတရားဝခြင်းတရားစသည်အပြစ်ကိုမြင်ပြီးတော့ဖြစ်ချင်းဝခြင်းနာခြင်းပေခြင်းစသည်တို့ဤကင်းရာဖြစ်တဲ့နိဗ္ဗာန်ထမ်းတာကိုရှာမိခဲ့မြတ်သောရှာမိခြင်းရှာမိလာခဲ့တယ်ရှာမိလာလို့ဒီမြတ်သောတရားတွေကိုရခဲ့တယ်ပေါ့ဆင်းရဲခံခြင်းနဲ့နိဗ္ဗာန်တရားရပြီ

နောက်တော့အရှင်ဝါပဗာရိယမဟာနာအတသိဆိုတဲ့မထေလေးပါးတို့လည်းပဲသင်္နေတရားထုတ်ပြီးတော့သောတာပန်နေဖြစ်ကြနတ္တလက္ခဏာသုတ်တရားဟောတဲ့ခါကျတော့အဲဒီတရားနာရင်အကုန်လုံးညာနာတွေဖြစ်ကြအဲဒါအကြောင်းပြုပြီးတော့ပစ္စည်း၅ပါးတွေဟာလည်းတရှိတုန်းကမမြတ်သောကြာမိရင်သူတို့လည်းရှာခဲ့ကြတာပဲတဲ့ခုနမြတ်တို့ဘာလို့ညာတို့ပေါ့လေသက်ရှိတဲ့မဲ့ဝူရနာရသီရတဲ့တရားတွေသူတို့လည်းရှာခဲ့ကြယခု နောက်ပိုင်းခါကာလမှာတော့ဝိဉ္ဇဉ်တရားနာခြင်းတရားသိခြင်းတရားစသည်တို့ရဲ့အပြစ်ကိုမြင်ပြီးဝိဉ္ဇဉ်နာခြင်းသိခြင်းစသည်ကင်းရဖြစ်တဲ့နိဗ္ဗာန်ကိုသူရှားလာကြတယ်တဲ့မြတ်စွာဘုရားဟောတဲ့တရားတွေနာပြီးရှားလာကြတယ်ဒီဇဂီတွေရှားလာတော့လွယ်ပါဘုရားလောက်ရှားလာတော့ရှားတယ်ဒီဇဂီတွေရှားလာတော့တရားနာနေဓမ္မစကြာတရားနာတွေကစသည်ရှားလာတာကိုအဲဒီကစသည်သိသိမကြပါဘူးအဲရှားလာကြလို့တဲ့သူတို့လည်းပဲ ဝိညာဉ်နာခြင်းသိခြင်းကင်းတဲ့နိဗ္ဗာန်တရားတွေ့သွားကြပြီလို့သက်စွာပြရားကဟောပြီးတော့ဘာတွေဟောလာမလဲဆိုတော့ယသိမေဘိက္ခွေကာမဂုဏဘိက္ခွေယံတို့ကာမဂုဏကာမဂုဏတို့သည်ကာမာရိမှုတို့အနှောင်ဖွဲ့တို့သည်ဣမေပင်စိုက်၅ပါးတို့သည်ကာမနှောင်ဖွဲ့၅ခုရှိတယ်။သူရုပ်ပဲပြောရင်ပါဠိညွှန်းလို့ဖြစ်အချိန်နဲ့နဲပါ အဲ့ဒီ၅ပါးဆိုတာဘာလဲဆိုလို့ရှိရင် မျက်စိဖြင့်မြင်ကောင်းတဲ့အခြင်းအာယုံကာမဂုဏ်ကတစ်မျိုးဟုတ်လားမျက်စိဖြင့်မြင်ရတဲ့အခြင်းအာယုံကာမဂုဏ်မျက်စိဖြင့်မြင်ရတဲ့အခြင်းအာယုံကာမဂုဏ်ဆိုတာအခြင်းကလေးတစ်ခုတည်းပြောတာမဟုတ်ပါဘူးအခြင်းနဲ့တကွအကုန်လုံးပါပဲသက်ရှိတဲ့မဲ့ဝိထုတွေပါပဲဒါလည်းပဲอืม ယောက်ျားမိန်းမတွေအကုန်ပါပဲဒါတွေပါပါတယ်အသက်မဲ့ဖြစ်တဲ့ဝိသုပစ္စည်းသုံးဆောင်တွေလည်းပါပါတယ်မျက်စိမြင်ကောင်းတဲ့လှလှပပတင်းတင်းတယ်တယ်ကောင်းတယ်လို့ခင်ရတဲ့ဟာတွေပေါ့လေလူလည်းလူလိုက်ပေါ့နတ်ကလည်းနတ်လိုက်ဘယ်လိုကောင်းတာတွေရှိတာပေါ့ဒိဋ္ဌာန်တွေလည်းဒိဋ္ဌာန်တွေလိုက်ပေါ့နွားနွားလိုက်ခွေးခွေးလိုက်သူဟာကိုယ်ကောင်တွေကိုယ်ကောင်တွေလိုက်သူကလည်းသူတော့ကောင်းတာတွေရှိနေတာပဲသူတို့မျက်စိထဲတော့ကောင်းနေတာပဲလူတော်မှလူချင်းမတူဘူးတချို့ပုဂ္ဂိုလ်က သူမျက်စိထဲမှာလှနေတဲ့ဥစ္စာတချို့ပုဂ္ဂိုလ်ကမလှဘူး။ရောင်စင်းနေကြည့်ပါမှာပါတချို့ကအနီးကြိုက်တယ်တချို့ကအနီးကြိုက်ဘူး။တချို့ကအစိမ့်တယ်တချို့ကအစိမ့်ကြိုက်ဘူးကွဲနေတယ်။အဲလူပုံမှန်တဏ္ဍာနဲ့ဒီလိုပဲအဲတချို့ပုဂ္ဂိုလ်ကဒီယုံမျိုးလှတယ်လို့ဆိုတချို့ပုဂ္ဂိုလ်ကအမြင်မလှဘူး။တချို့ပုဂ္ဂိုလ်ကမလှပေမဲ့တချို့ပုဂ္ဂိုလ်တော့သူမျက်စိထဲလှတယ်ဘယ်လိုရှင်းလဲ။အဲဒီတော့မယာဟင်းကောင်းဆိုတာလိုပါပဲကိုကြိုက်တဲ့ဥစ္စာတွေကကာမဂုဏ်တွေကြီးတယ်ပဲဥစ္စာကိုနှစ်သက်တဲ့ဥစ္စာတွေကာမဂုဏ်တွေကြီးတယ်ပဲ။ အဲမျက်စိဖြင့်မြင်လို့တင့်နေတယ်ကောင်းတယ်လှပါတယ်လို့ထင်ရတဲ့အာယဝတ္ထုတွေတဲ့သက်ရှိသက်မဲ့ဝတ္ထုတွေအဲဒီဥစ္စာတွေဟာကာမဂုဏ်တစ်မျိုးပဲတဲ့နားဖြင့်ကြားတာမှလည်းပဲကောင်းတယ်လို့ထင်ရတယ်ဒါလည်းအပန်လေးတွေမဟုတ်ဘူးအပန်ကိုပြုလုပ်တဲ့သက်ရှိသက်မဲ့ဝတ္ထုတွေအကုန်လုံးပါတယ်အနတ်ကိုအဲအနတ်အနတ်ကောင်းနေတဲ့ဒီမှာအနတ်နဲ့ပတ်သက်ပြီးတော့နေတဲ့အရာဝတ္ထုတွေပန်းနေရောဗာပြော နဂါရောပါလေအကုန်ပါတယ်ဒီမှာအဲနဂါရောတွေလူလိန်ထားတဲ့ပုံကိုယ်တွေလည်းပါလာပဲဒီတိုင်းအကုန်လုံးပါတော့တာပဲအရသာတွေတဲ့ဒီမှာသာကောင်းတော့ခွဲတယ်သာကောင်းတော့ခွဲပြည်ပြင်ပေးတဲ့ပုံကိုယ်တွေတောင်ပါသွားသေးရဲ့ဒီမှာပြင်းရင်ချက်ပြုတ်ကျွေးတဲ့လူတွေပါလေအကုန်ပါသွားသေးအဲပြီးတော့အတွေ့အထိတွေတဲ့တွေ့ထရတဲ့အာယံဝတ္ထုတွေသာသက်ရှိသက်မဲ့တယ်အကောင်းတွေအကုန်ကာမဂုဏ်အာယံဝတ္ထု၅ပါးခေါ်တယ် အဲ့ဒီကာမဂုဏ်အာယဝတ္ထု၅ပါးတွေကိုခင်မင်တွေ့တာနေတဲ့ပုဂ္ဂိုလ်တွေရိတ်ကိစီသမဏဗေမနာလို့ဟောပါတယ်။သမဏယဟန်ဝန်ခံနေတဲ့ပုဂ္ဂိုလ်တွေဗေမနာသမဏကိလေသာကြီးနဲ့ယဟန်လိုဝန်ခံနေတဲ့ပုဂ္ဂိုလ်တွေဗေမနာမကောင်းမှုကပပြုပြီးတဲ့သူမြတ်လိုဝန်ခံနေတဲ့ပုဂ္ဂိုလ်တွေရှိကြတယ်။ဘုရားကလူအရာထက်ကလူတွေမပြောပါဘူး။ဟိုသင်းနေသမဏဗေမနာတွေလို့ပြောတယ်။အဲရာသူမြတ်လိုဝန်ခံနေတဲ့ပုဂ္ဂိုလ်တွေရှိအဲ့ဒီပုဂ္ဂိုလ်တွေက ဒီကာမဂုဏ်၅ပါးတွေကိုအဲရှင်းနှောင်ပြီးတော့ဒီကာမဂုဏ်၅ပါးတွေနဲ့ညှိတွယ်ပြီးနေကြတယ်ဂတိတာဂံတိတာညှိတွယ်နေကြတယ်မုံစိတာမင်မောနေကြတယ်မိမောသူဝင်းနေတယ်လို့ပြောတယ်တခါတည်းဒီအောင်ထဲမှာစိတ်တွေစောပြီးတော့နေတာဟွန်းဟုတ် ဝဲကြိုက်တဲ့ပုဂ္ဂိုလ်တွေဟာပွဲကြည့်နေတဲ့အခါကလာပွဲထဲမှာစိတ်ဝင်စားနေတာလို့ဒီကာမဂုဏ်ကြိုက်တဲ့ပုဂ္ဂိုလ်တွေကာမဂုဏ်နဲ့စိတ်သောနေတာတကားလဲဒါတော့ကိုယ်ကိုယ်ကလည်းကိုစဉ်းစားကြည့်ရင်ပေါ်နေတယ်လို့ဆိုတာကာမဂုဏ်နဲ့စိတ်တွေဘယ်လိုသွားနေလဲဆိုတာဟွန်းသွဲတယ်ဆိုတာဒီအာယုန်ဒီကိုတကားလဲပုဂ္ဂိုလ်တဲ့သတိမြအောင်စိတ်ကဟိုဆွဲနေတယ်ဟိုအာယုန်ဒီကိုသွားနေတယ်ဆိုတာစိတ်သောတယ်အဲမုံစိတာဣဇောတနာတဲ့မျိုးရည်ပြီးဆုံး ပြီးဆုံးထားတယ်တဲ့မျိုးသိမ့်ချတာကိုကိုကိုဟာအပိုင်ရတဲ့ခါလဲသိမ့်ပိုက်ပြီးစိတ်ထဲကပေါ့မပိုင်ပြီးစိတ်ပိုင်ပြီးစိတ်ပဲကိုယ်စိတ်ထဲကတော့အဲ့ဒီဖြစ်သက်တဲ့အာယုံလေးတွေခံသိမ့်ပိုက်ပြီးတော့အတွင်းသွင်းပြီးယူထားတယ်အနာရီနောအဒသာမီနောအပြစ်ကိုလည်းမမြင်ကြဘူးအနိတရာပညာလွတ်မြောက်ကြောင်းဖြစ်တယ်ဆင်ញင်မှုပညာလည်းမရှိကြပါဘူးမယ်ပရိပုံစံဒီသုံးဆောင်ပြီးနေကြတဲ့ကာမဂုဏ်အယုံဝတ္ထုတွေရော သမဏဗေမဏတွေကပြစ်မမြင်မဲနဲ့ဒါနှစ်သက်မိမောတူဝေပြီးတော့သုံးဆောင်နေကြတယ်အဲဒီပုဂ္ဂိုလ်တွေဟာပျက်စီးခြင်းအဲဒီပုဂ္ဂိုလ်တွေအကျိုးမဲ့ပျက်စီးခြင်းရောက်နေပြီလို့ဆိုရပါတယ်တဲ့ဒီပုဂ္ဂိုလ်တွေအကျိုးမဲ့ပျက်စီးပြီတဲ့ဒုက္ခရောက်ပြီဒီပုဂ္ဂိုလ်တွေတော့ဟုတ်လားညာရှိတွေကဆိုတာပေါ့လေသူတို့ကသူတို့ပဲဒုက္ခရောက်နေလို့ဒုက္ခရောက်နေတာသူကတော့ကာမဂုဏ်အယုန်နဲ့တွေ့လို့ ဒီအောင်တွေသာယာမဲ့မဟုတ်ဘူးသုံးဆောင်ခါသားနဲ့သူတို့တော့ဒုက္ခတွေရောက်ပညာရှိတွေသူတော်ကောင်းတွေအမြင်နဲ့ကျင့်ဒီဒီပုဂ္ဂိုလ်တွေဒုက္ခရောက်ပြီလားရဟန်းတွေပြောတာနော်လူတွေမဟုတ်ပါဘူးဟုတ်လားလူတွေကတော့ကာမဂုဏ်နဲ့ပဲကင်းနိုင်မလဲဒါကိစ္စမရှိပါဘူးဒါတော့ဒါဘုန်းကြီးကခွင့်ပြုချက်ပေးထားတယ်ခင်ဗျာတရားကလည်းဒီထဲမှာပါဘူးသမဏပြမနာလို့ပြောထားပါတယ်အဲဒုက္ခရောက်ပြီဒီပုဂ္ဂိုလ်တွေကဘာနဲ့တူတယ်လဲဆိုလို့ရှိရင်ဒီ သမင်းသားသမင်းများမုဆိုးကဝင်းထောင်ပြီးတော့ကြော်ဝင်းထောင်ပြီးတော့သာအဲဒီကြော်ဝင်းနဲ့သွားပြီးတော့တိုးမိလို့နင်းမိလို့မိနေပြီတဲ့ဗျာမယုံနိုင်ဘူးမယုံနိုင်တော့ဒီသမင်ဟာဘယ်နဲ့လောက်အောင်လဲဆိုဒီလိုပဲကြော်ကွင်းလေးနဲ့ပဲသစ္စာသာဒီနာမှာမောတော့အစတော့ယုံမှာမဟုတ်လေနာလာတော့မနေနိုင်မနေတာမယုံနိုင်လာတဲ့အခါကျတော့သင်မှာပဲဝို့နေရတော့မှာပဲ အဲ့ဒါကိုတဲ့ဘေးကလူကမြင်လို့ရှိရင်ဒီသမင်တော့ဒုက္ခရောက်ကြတော့တာပဲပြီးတော့မှာပဲမူဆိုးလာရင်သိကြတော့မယ်သိကြတော့မယ်သနာစရာကောင်းပါပြီးတော့ဒါလိုမြင်လိုက်မယ်တဲ့ဒုစားအဲ့ဒါလိုပဲတဲ့သမဏပြမဏခေါ်ခံတဲ့ပုဂ္ဂိုလ်တွေသာသနာ့ဘာကပုဂ္ဂိုလ်တွေများမှာပေါ့လေဟုတ်လားသာသနာတွင်းကလည်းပဲဒီဟာမရှိပြီဘူးလို့ဘုန်းကြီးကတော့တောင်းတော့မခံနိုင်ဘူးသူကတော့တရားဟောတာတော့သာသနာ့ဘာတော့ရည်ရွယ်ပြီးတော့ဟောထားတယ် သာသနာ့တွင်ကပုဂ္ဂိုလ်တွေလည်းဒီလိုဥစ္စာတွေရှိကျင်လည်းရှိမှာပဲဥစ္စာအဲကာမဂုဏ်အာယဝတ္ထုတွေကိုသူတို့။ဘာယာမင်းမောပြီးတွေ့တာပြီးတော့သူသုံးဆောင်နေကြတယ်တဲ့။အနာရီတော့တည်းအပြစ်မမြင်ဘူးတဲ့ဒီကာမဂုဏ်တွေသုံးဆောင်တဲ့အတွက်အသင်ဝတ္ထုတွေအတန်ဝတ္ထုတွေလက်ရှိတမဲ့တွေပေါ့။နာဝတ္ထုတွေအာယုံအဲအရာဝတ္ထုတွေစာတောက်လို့ဒါလည်းမင်းမင်းစစ်စစ်ဖြစ်လို့อืมအဲအတွေ့အထိဝတ္ထုတွေအဲဒါတွေကို အပြစ်မမြင်မဲနဲ့သူတို့သုံးဆောင်နေတယ်တဲ့အနိတ္တရပညာလွတ်မြောက်အောင်ဆင်ခြင်တဲ့ဉာဏ်ပညာလည်းမပါဘူးတဲ့။နော်အရှင်ဘုရားတို့ရဟန်းတော်တွေလည်းမြတ်စွာဘုရားခွင့်ပြုထားလို့သင်္ကန်းတွေလည်းပဲအသင်ကောင်းကောင်းတွေဝတ်နေတာပဲ။ဟာမေးကြကြည့်။ဟွန်းမေးကြကြည့်တယ်။အနလည်းပဲသုံးတော့ပါတော့ဆိုလို့ရှိရင်အနကောင်းကောင်းလေးတွေရှင်းတော့ပါလို့ရှိသေးတာကို အဲစားတဲ့သောကြာနာကောင်းကောင်းလေးတွေလည်းသုံးဆောင်နေတာပဲအရာကကောင်းကောင်းလေးတွေလည်းရှင်ပြလို့တတိယတို့တရားဓမ္မတွေကကောင်းနေလူတော့ရှင်ပြလို့ဒါတွေရတာတွေကိုသုံးဆောင်နေတာပဲအတွေ့အထိတွေလည်းပဲအိယာနေရာတွေအဲကောင်းကောင်းကောင်းမွန်မွန်နေလူတွေတော့မှမသုံးဆောင်ရဘူးခေါ်သောတွေဗာရညာတွေကောင်းနေရှင်ပြလို့သုံးဆောင်နေတာပဲအဲ့ဒါတွေဘယ်နဲ့လုပ်ပါမလို့လို့မေးကြရှိတယ်ဒါကတော့မြတ်စွာဘုရားဟောတာကဒီလိုဟောတယ်လို့ပါ အနာရိနောရတ္တရိနောအပြစ်မမြင်မမြင်တဲ့ပုဂ္ဂိုလ်အပြစ်တော့မြင်အောင်တော့လုပ်ရမှာဟုတ်လားတရားထုတ်တယ်ဆိုတာဒါတွေလုပ်နေတာတရားအပြစ်မြင်ရကဲရတရားအာမရုံနိုင်တောင်မှနိတရဏပညာနဲ့လွတ်မြောက်သောဉာဏ်ပညာရှိရမယ်လွတ်မြောက်အောင်ဆင်ခြင်မှုရှိရမယ်အပြင်းဆုံးဆင်ခြင်ရတယ်ဒီသင်္ခါယောနိတော်စီဝရံပြီးသေးပါမည်ဒီလိုလုပ်ရတယ်ဆိုတော့ဆင်ခြင်ရတယ်ဒီသင်္ခါဘာဖြစ်လို့ဝေရသလဲချမ်းပြောင်းလို့ဝေရသည်အပူပြောင်းလို့ဝေရသည်ရှင်မဲ့ မကိုက်နဲ့အောင်ဝေးရသည်ရင်ကောင်ပုဂ္ဂိုလ်စသည်မဟုတ်နိုင်အောင်ဝေးရသည်အကြောင်းသူမရှိလို့လည်းဒီကိုယ်ခန္ဓာကြီးကအဝတ်မရှိပဲနေအမြင်မဲ့တော်လို့မတင်တယ်လို့ဖုံးလွှမ်းမိထားရသည်ဒီလိုဖုံးလွှမ်းမိထားလို့နေသာထိုင်သာရှိတဲ့ခါကာလကျတော့မြတ်စွာဘုရားကြီးအဆုံးအမသာသနာတော်တွေကိုဖြစ်နိုင်ဖြစ်နိုင်အောင်လို့သုံးဆောင်ရသည်မလွဲတာလို့ဝေးရတာပဲဒီဥစ္စာကောင်းလို့ဝေးရတာမဟုတ်ဘူးဆိုတဲ့ဘယ်လိုအသိဉာဏ်လေးဝင်နေရမယ်တဲ့ဒါနိဒရမပညာဒါလုံးမြောက်ဖို့ရတယ် အဲဒီလိုဉာဏ်ပညာရှိရမှာဘူးအခုသာသနာ့ပုဂ္ဂိုလ်တွေကဒါမရှိဘူးတဲ့သာသနာ့တွင်မှလည်းအဲဒီလိုမစင်ကြင်တဲ့ပုဂ္ဂိုလ်တွေတည်းပါသွားရောဘောမပါပဲနေပါလားသူစားဒါပဲမျက်နာတော့ဘုရားဒေသနာကတော့မျက်နာတော့ငဲမှာမဟုတ်ဘူးအတွင်းကဖြစ်မြင်ကဖြစ်သူပါသွားနိုင်တယ်ဥစ္စာတွေအဲဒါကာမဝါယဝတ္ထုတွေကမဲ့မဲ့မောမောနဲ့သုံးဆောင်တွေ့တာသုံးဆောင်ပြီးတော့ခံစားပြီးတော့နေကြတယ်ဟွန်းကာမဝါယဝတ္ထုတွေသုံးဆောင်တဲ့အတွက်အပြစ်မမြင်ကြဘူး အဲလွန်မြောက်အောင်လို့လဲဆင်ញင်မှုဉာဏ်ပညာလည်းမရှိကြဘဲနဲ့သုံးဆောင်နေကြလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်တွေကဘာနဲ့တူသလဲဆိုခုနကမုတ်ဆိုးထောင်ထားတဲ့ကြော်ကွင်းနဲ့မိနေတဲ့သမင်ကြီးနဲ့တူပါတယ်တဲ့သမင်ကြီးဘယ်မှမပြေးနိုင်ဘူးမုတ်ဆိုးလာတဲ့ခါကျမပြေးနိုင်ဘူးမုတ်ဆိုးကလည်းဒါဒီသမင်ကြီးကိုတတ်ပြပြီးတော့သားတွေပါလေပြက်ပြီးတော့လူထမ်းသွားတော့မှာပဲအဲ့လိုပဲတဲ့ဒီကာမဂုဏ်အာယုန်တွေရဲ့အပြစ်ကိုမမြင်မဲနဲ့ကာမဂုဏ်အာယုန်တွေမဲမဲမုံမောနဲ့ ဆင်ញင်မှုပြစ္ဆောကနာညာလည်းမရှိပဲနဲ့သုံးဆောင်နေတဲ့သမဏဗြဟ္မဏတွေဟာဖြင့်ပျက်စီးခြင်းမလားပျက်စီးရတော့တာပဲလို့ဆိုရပါတယ်အဲဒီလိုမဟုတ်ပါနဲ့နဲ့ကာမဂုဏ်တွေရဲ့အပြစ်ကိုမြင်ပြီးတကားကကာမဂုဏ်တွေမှာလွတ်မြောက်လွတ်မြောက်ကြောင်းအထုတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့အဲ့ဒါကတော့ဒါကတော့ အကျိုးမဲ့မဖြစ်ပါဘူးတဲ့ဘေးရတယ်လွမြောက်ပါတယ်ဥပမာအားဖြင့်ဗာနဲ့တူတယ်ဆိုတော့မိုးဆိုးတွေမရောက်တဲ့မိုးဆိုးတွေရဲ့မကျက်စားနိုင်တဲ့မိုးဆိုးတွေကျက်စားရမဟုတ်တဲ့အမတန်တောနဲ့တဲ့အရာမှနေတဲ့သာသမင်တွေနဲ့တူတယ်အဲဒီကသာသမင်တွေမိုးဆိုးကမရှိပဲဟာဘူးမိုးဆိုးမရောက်မရောက်တော့ဂွင်းညှောက်ကြော်ဂွင်းလည်းမရှိဘူးဘာမှကြောက်ကြလားကြမရှိဘူးသူအဲလွတ်လွတ်လပ်လပ်သွားနိုင်တယ်တဲ့ လွလွလာလာအိတ်နေနိုင်တယ်လွလွလာလာတခါတည်းဒီရနေနိုင်တယ်လွလွလာလာတခါတည်းဒီစကြက်တွေပါလဲမှလဲစားတော့ပြီးတော့နေနိုင်တယ်သူတို့ဘာမှဆိုရင်ကြာမရှိဘူးသိကြလဲရှားပဲဘာဘာလို့လဲဆိုတော့သူတို့မှအဲ့ဒီမဟုတ်ဆိုးမရှိဘူးလေအဲ့ဒီကြကမဟုတ်ဆိုးမရှိဘူးဖားမဲ့ပုံပေါ်မရှိဘူးအဲ့ဒါလိုပဲဒီကာမဂုဏ်တွေရဲ့အပြစ်ကိုမြင်ပြီးတော့ ဒီကာမဂုဏ်တွေရဲ့လွတ်မြောက်ကြောင်းဖြစ်တဲ့တရားတွေကိုအာထုတ်ခဲ့လို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေကတော့လွတ်လပ်နေတာပါပဲတဲ့ကိလေသာတိဟူသောမာမင်းဤနယ်ဘက်ကလွတ်မြောက်နေတာကိလေသာတိဟူသောမာမင်းဟာမမြင်နိုင်တဲ့အရာကိုရောက်နေတာတဲ့မို့ဆိုးပါမို့ဆိုးဟာခြေရမခံနိုင်တဲ့အရာပါမို့ဆိုးမမြင်နိုင်တဲ့အရာမှနေတဲ့သမင်းလိုပါပဲကိလေသာမာနေမမြင်နိုင်တဲ့အရာတွေသာ ရောက်လို့လွတ်လွတ်လပ်လပ် နေရတယ်လှလှလလထိုင်ရတယ်လှလှလလကြောက်သွားပြီးတော့နေရတယ်အဲလှလှလလလဲလျောက်ပြီးတော့နေရတယ်ချမ်းသာသွားလွတ်မြောက်သွားတယ်ဆိုပါတယ်အဲ့ဒါကဘာလို့ဆိုလို့ရှိရင်လဲဆိုတော့ကြာဒီညမှာတော့သမာဘ9ပါးနဲ့ဝေဘာထားပါတယ်အဲသမာဘ9ပါးနဲ့ယူပသမာဘက4ပါးအယူပသမာဘက4ပါးအဲ့ဒါဝိပဿနာအခြေခံနေပေါ့လေပါရကအနေနဲ့ဒါတွေဝိပဿနာပြထားပါဒါတွေဘုန်းကြီးအကျင့်မဟုတ်ဘူးဒီမှာတော့ အဲနောက်ဆုံးကနိရောဓသမာဓိအခြေခံဆိုတော့အဲ့ဒီမှာအရိယာမေဖို့အခြေခံလည်းပါတော့မှာပေါ့ကွာအရိယာမေဖို့အရိယာမေဖို့အခြေသေးတဲ့ဝိပဿနာတည်းတင်ပါရမှာပေါ့ဒီမှာတော့ကျေတော့ဟောမထားဘူးဒါပေမဲ့လို့အဲ့ဒီဥစ္စာယူမှဖြစ်မှာအဲ့ဒါမှအကုန်လုံးပြန်တော့အဲ့ဒီတော့အဲ့ဒါကိုဒီ

အရိယာမေဖို့ရောက်အောင်အားထုတ်ရလိမ့်မယ်လူရင်းကဒီဥစ္စာအရိယာမေဖို့ကလူရင်းမှာပဲအရိယာမေဖို့ရောက်အောင်အားထုတ်ရလိမ့်မယ်အရိယာမေဖို့ရောက်အောင်အားထုတ်တော့ဘယ်လိုအားထုတ်ရမလဲဆိုမြတ်စွာဘုရားအားထုတ်ခဲ့တဲ့အတိုင်းပေါ့ပင်သနာခန္ဓာနာဥပ္ပယပြေနုပနုပတိခန္ဓာ၅ပါးတို့ရဖြစ်ပြကိုမြင်ရမယ်ခန္ဓာ၅ပါးတို့ရဖြစ်ပြမြင်ပြီးတော့ဒုက္ခသစ္စာတရားပိုင်းခြားသိရမယ်သမုဒိယသစ္စာတရားကိုပယ်ရမယ်နိရောဓသစ္စာတရားကိုမြင်မောက်ပြုရမယ်ကသစ္စာတရားမိမိသာနာပွားစေရမယ်ဒါပါပဲ တော့ခန္ဓာ၅ပါးတရားတွေဆိုတာဘာလို့ဆိုမြင်နိုင်ကြတဲ့ဓဝါ၆ပါးဖြစ်နေတဲ့တရားတွေပဲအဲ့ဒါတွေရှုရမှာရှုဖို့ရှုသေးတယ်ကတော့ဘုညာကျဲမဟုတ်ဘူးဒါတွေကဒီမှာခဏခဏနားနေရတာဒီမှာအခုတော့တိုက်တွန်းနေရပဲတိုက်တွန်းနေရတာအဲ့တော့မြင်နိုင်ကြတဲ့ဓဝါ၆ပါးကခန္ဓာ၅ပါးတွေဖြစ်ဖြစ်နေတာဒီခန္ဓာ၅ပါးဖြစ်ဖြစ်တာတွေကိုရှုမှနေတခါရှုလိုက်လို့ရှိရင်အခုပြောတဲ့ ကိလေသာမှန်သည်ဟူသောမုတ်ဆိုးလက်ကလွတ်တာပဲသူနဲ့ပဲကလွတ်တာอืมမြင်နေကြရင်ဓဝါ၆ပါးကသင်ပွားရတဲ့အာယုန်တွေကိုမရှိဘဲနဲ့အပြစ်မမြင်ဘဲနဲ့ဒီအာယုန်တွေကိုလက်ခံသိမ့်ပိုင်နေလို့ရှိရင်အဲ့ဒါမုတ်ဆိုးနဲ့ပဲလေကြောက်ကွင်းနဲ့ဝင်နေတာကြောက်ကွင်းမိနေတာဟာသမင်ကြီးနဲ့တူတယ်ပြင်းနိုင်ဘူးအဲမြင်တာကိုရှုလိုက်မြင်တာလေးဖြစ်ပြသွားတာကိုသိရမယ်မြင်မှုလေးရဲ့ အစနဲ့အဆုံးကြည့်ပြီးမမြဲတဲ့တရားပဲဆိုတာသိရမယ်ဖြည်းဖြည်းကြောက်သားလို့မမြဲဘူးဖြည်းဖြည်းကြောက်ရှင်နဲ့ဆင်းရဲပဲဘာမှကောင်းတဲ့တရားမဟုတ်ဘူးအာမကိုလောက်ဘူးသာသိရမယ်သူ့လိုလိုဖြစ်ပြီးသူ့လိုလိုပြက်သွားတဲ့သဘောတရားမျှပဲအသက်ကောင်းသဘောကောင်းမဟုတ်ဘူးငါကောင်းလည်းမဟုတ်ဘူးအဲသူသဘောနဲ့သူဖြစ်ပြနေတဲ့သဘောတရားပဲဒါသိရမယ်မြင်နေနေတယ်ဒါသိရမယ် တို့တို့ကြားတိုင်းကြားတိုင်းနားတိုင်းစားတိုင်းတွေ့ထိတိုင်းကိုယ်တိုင်းစားတိုင်းလှူရှားတိုင်းစေကုသနာကြံတဲ့ဟာခဏတိုင်းခဏတိုင်းအသေးအသေးဖြစ်ပြီးပြည့်နေတဲ့မမြဲတဲ့တရားပဲဖြစ်ပြီးကြောက်ဖြစ်ပြီးကြောက်လို့မမြဲတဲ့တရားပဲဖြစ်ပြီးကြောက်သားတော့မမြဲတဲ့အတွက်ပဲဆင်းရဲတွေပဲဟာမအားကိုးလို့ပဲတရားတွေမဟုတ်ဘူးဆင်းရဲပဲပြီးတော့သူ့သဘောတိုင်းသူဖြစ်ပြနေတော့အနတ္တတရားအဆုံးမရတဲ့တရားပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့အသက်ကောင်းလို့မခေါ်ဆိုရတဲ့သဘောတရားပဲ အဲဒီလိုမြင်နိုင်ကြရင်ဓဝါ၆ပါးကဖြစ်ပြနေတဲ့ခန္ဓာ၅ပါးတရားတွေအနိစ္စဒုက္ခအနတ္တသင်မြင်အောင်လို့ရှုဖို့ပါပဲအခုဒီမှာတရားထုံကြတဲ့တိုင်းရှုနေကြတာရှုလို့သမာဓိညာအားကောင်းလာတဲ့ခါကျတော့ဒါလေးတွေဒီတိုင်းမသိပါနဲ့ဒါဆရာပြောနေကုန်မလို့ကြက်ထားဖို့မလို့သူစားမမြဲတဲ့တရားကသူ့သဘောအတိုင်းကိုသူမမြဲနေတာပဲအဲဒါမမြဲတဲ့တရားမရှိရင်မသိဘူးရှိရင်သိတယ် အဲဖြစ်ပြနေတဲ့တရားသူ့အတူဖြစ်ပြနေတာကိုကမရှုလို့မသိတာရှုရင်သိတယ်ဥပမာအားဖြင့်ဆိုရင်ဒီဝင်းထျာနေဆိုတာရှိပါတယ်အများသိလွယ်တဲ့ဝင်းထျာနေဝင်းထျာနေဆိုတာစစ်သားလေးတွေပါလေးတွေထောင်ထားသုံးဖို့ဝါးတွေထောင်ထားတယ်ဝါးလေးတွေဝါးကြောင်းလေးတွေထောင်ထားတယ်အဝေးကနေကြည့်လို့ရှိရင်ဘယ်အပေါက်ရှိနေမှာတော့ပိတ်နေ နာနာသွားကြည့်မယ်ဆိုရင်သူကတစ်ချောင်းစီတစ်ချောင်းစီပဲတချို့ဝင်းပြန်ကြတော့လက်နဲ့တောင်မှနှိုက်လို့ရှိရင်လက်လက်နှလုံးသုံးလုံးတောင်ဝင်လောက်ပါသေးတယ်အကျယ်ကြီးပဲဒါပေမဲ့ဝေးကနေကြည့်ရင်တော့သူပိတ်နေတယ်ဆယ်တဲ့ဖြစ်အဲ့ဒါလိုပဲအခုမိမိတဏှာဖြစ်တဲ့တရားတွေမရှိမှမပဲနေတဲ့ပုဂ္ဂိုလ်ကမြင်နိုင်ကြတဲ့ဒွါသောဝါဖြစ်နေတဲ့တရားတွေဟာအပေါက်ကြားမရှိဘူးအမြဲတမ်းကြီးနေတယ်လို့ထင်နေတယ်မမြဲတာမသိဘူးဟော စိတ်တိုင်းစိတ်တိုင်းလိုက်ပြီးတော့ရှုနေလို့ရှိရင်မြင်တာလေးဟာလည်းမြင်ပြီးပြောက်သွားကြတာလေးကြားပြောက်သွားတစ်ခုနဲ့တစ်ခုနဲ့ဘာမှမဆက်ဘူးဖြစ်ပြီးပြောက်သွားတော့မမြဲတဲ့တရားတွေပဲအဲ့ဒါတွေကိုသိရတယ်အဲ့ဒီတော့သိရတော့အနိစ္စ ानु ပါဒနာညာဖြစ်တဲ့အနိစ္စ ानु ပါဒနာညာဖြစ်ရင်ဒုက္ခအနတ္တ ानु ပါဒနာညာတွေလည်းဖြစ်တယ်အဲ့ဒီဝိပါဒနာညာတွေအစဉ်နဲ့ပြည့်စုံတဲ့အခါကာလကျတော့ဖြစ်ပြတဲ့ယုံနာနေလုံးဝနည်းနဲ့နိဗ္ဗာန်တရားဆိုတာတွေ့ရတယ်ဒါတော့ဘုန်းကြီးအကျယ်မဟုတ်ဘူးဒါခဏခဏဟောနေကြဖြစ်ပြတဲ့ယုံနာနေ ငြိမ်းတဲ့နိဗ္ဗာန်တရားတွေ့သွားလို့ရှိရင်ခုနကပြောခဲ့တဲ့အရိယာပရိယေသနာပြည့်စုံသွားတာပေါ့အဲမိမိကဘဝသိခြင်းသဘောရှိနေလို့ဝိညာဉ်သဘောရှိနေလို့နာခြင်းသဘောရှိနေလို့သိခြင်းသဘောရှိနေလို့အဲဒီဖြစ်တတ်တဲ့ဥရတဲ့နာရတဲ့သီရတဲ့တရားတွေအပြည့်မြင်ပြီးတော့ဒါတွေမဖြစ်အောင်ဝိညာဉ်ခြင်းသိခြင်းကင်းတဲ့တရားကိုရှာမိတာကိုသာတကား မျက်စိကမြင်လို့မြင်ရကိုမြင်တဲ့သဘောလေးရှုလိုက်ဒါဝိညာဉ်ချင်းသိချင်းကိညာကိုတစ်ခါကြာတာပဲညာညာတလန်းကြာကြည့်လိုက်တာမတွေ့သေးဘူးမတွေ့သေးနောက်တစ်ခါမြင်လာလဲရှုရမှာပဲနောက်တစ်ခါကြားတယ်လဲရှုရမှာပဲအခါတရားမှရင်ခါတရားကြာတာပဲဟာဒီလူတယောက်ကတော့တစ်ခါမှမမှတ်ဘူးဆိုဒီလူတစ်ခါမှမကြာသေးဘူးဒါကတော့ဝိညာဉ်ချင်းသိချင်းကိညာတရားမကြာသေးဘူးသူကတော့ ဝိညာဉ်သာချင်းသိချင်းကင်းတဲ့တရားနဲ့ပျော်တော့မယ်အဲ့ဒီမှာရှားတော့သိသေးတာအခုရှူတိုင်းရှူတိုင်းရတာဝိညာဉ်သာချင်းသိချင်းကင်းတဲ့တရားရှားနေတာပဲအဲခါတရားမှရင်ခါတရားရှားတယ်ခါတစ်ထောင်မှရင်တစ်ထောင်ရှားတယ်နောက်ဆုံးတစ်နေ့ကျတော့ရှားမိမှုပြည့်စုံသွားတယ်ပြည့်စုံတဲ့အခါဘာတွေ့လဲဆိုတော့ဝိညာဉ်သာချင်းသိချင်းကင်းတဲ့နိဗ္ဗာန်တရားတွေ့ရတယ်ဖြစ်ပြတဲ့တရားတွေအကုန်လုံးဆုံးပြီးငြိမ့်သွားတဲ့သဘောတွေ့ရတယ်အဲဒီလိုတွေ့တဲ့အခါမှာသစ္စာလေးပါးပိုင်းခြားပြီးပြီတဲ့သစ္စာလေးပါးဟုတ်လား သစ္စာလေးပါးတရားလေးတော့ဟောမှပဲတို့ရုပ်မနေ့ကဟောမလို့ပြောတာကိုမနေ့ကအနုမောဒနာတရားထဲမှာသာထောဝိသခာမြည်ရှိသောဥပါတိကမသည်ဝိညာဏဓမ္မသိရပြီးတော့သစ္စာလေးပါးတရားရှိသည်ဖြင့်ဝါသစ္စာလေးပါးတရားကိုသိပြီးပြီးဖြစ်၍ဒါနံသင်္ကန်းဆွမ်းစားရှိတော်လူဒါနကိုဒါပြီးပြေလူခဲ့ပါ၏ရှင်ဖျားဝိသခာမြည်ရှိတဲ့ ဒီကเจ้าမှာเจ้าကိုလူယုံနေမကဘူးတဲ့သင်္ကန်းဆွမ်းစားကြည့်တော့လူဒါနတွေလည်းအများကြီးလူဒါငဲ့တယ်အဲဒီလိုလူဒါနဟာတာမန်မဟုတ်ဘူးသစ္စာလေးပါးတရားတွေကိုသိပြီးတော့လူတာတဲ့တရားစစ်တရားမှန်တွေကိုယ်တိုင်တွေ့ပြီးတော့လူတာတဲ့အမှန်တရားစင်တန်းမြင်ပါတယ်အခုလည်းပဲဒီတရားတွေကျင့်ပြီးတော့သစ္စာလေးပါးတရားသိတဲ့ပုဂ္ဂိုလ်တွေကဒီလိုပဲဖြစ်နိုင်ပါတယ်ဒီလိုပါပဲဒီလိုပါပဲ အခုလည်းသစ္စာလေးပါးကြားသိပြီးတော့ထူနိုင်ပါတယ်။တရားအထုတ်ကျင့်ကြံတဲ့ပုဂ္ဂိုလ်တွေဒီလိုသိတာပါပဲ။အဲဒီတော့သစ္စာလေးပါးတရားဆိုတာဘာလဲဆိုရင်ဒုက္ခသစ္စာ၊သမုဒယသစ္စာ၊နိရောဓသစ္စာ၊မေဃသစ္စာအတူရုပ်ဒီလိုပဲမှားရမယ်။ဒါလည်းပဲအကုန်လုံးနှုတ်တက်နေပါပြီ။ဒုက္ခသစ္စာဆိုတာဘာလဲဆိုတေဝမကံဒုက္ခတေဝမကံဝတ္တတေဝမကံဘုံသုံးပါးနဲ့ဖြစ်သောဝတ္တဝတ္တရားသည်ဒုက္ခဒုက္ခသစ္စာနိဒီဗိဓမာရသင်္ခါကျမ်းက ဆိုတာဒူလိုလေးပဲဘုံသုံးပါး၌ဖြစ်တဲ့တရားဒုက္ခအသစ္စာဘုံသုံးပါးဆိုတာဘာလို့ကာမဘုံရူပဘုံအရူပဘုံကာမဘုံဆိုတာဘာလဲလူဘုံနဲ့နတ်ဘုံနဲ့ဒီအောက်ဆင်းသွားလို့ရှိရင်အပယ်လေးဘုံအလုံးကာမဘုံ30နဲ့တဘုံရှိတယ် ကာမ30ဘုံ၌ရှိတဲ့တရားကာမဝဆရတရားဒုက္ခအသစ္စာရူပဘုံနဲ့ရူပဗြဟ္မာဘုံ16ဘုံရှိတယ်ရူပဗြဟ္မာဘုံ16ဘုံနဲ့ရှိတဲ့တရားရူပတရားဒုက္ခအသစ္စာတဲ့အရူပ၄ဘုံရှိတယ်အရူပ၄ဘုံနဲ့ရှိတဲ့တရားဒုက္ခအသစ္စာတဲ့ဒါသူစာတန်းပြောရတာနော်အဲ့ဒါ ကာမဘုံရှိတဲ့တရားတွေအကုန်လုံးကိုသိညုံပြီးပြောတာမဟုတ်ဘူးသာကိုတကူတကူနဲ့စတာကိုပြောတယ်အဲတတ္တဝါတရားဟာရံခါကာမဘုံဖြစ်နေတကူကြီးတဲ့နာမင်းကြီးဖြစ်နေဒုက္ခသစ္စာအဲနာမင်းပြားကြီးဖြစ်နေဒုက္ခသစ္စာဘုံလုံးပါပဲဒုက္ခသစ္စာကြီးအပယ်လေးဘုံတော့ပြောကြရမယ်ကာမဘုံဖြစ်နေတကားဒါသူပုဂ္ဂိုလ်တယောက်တည်းနော်ကာမလေးဆိုတာတခါတခါလူဖြစ်တယ်နတ်ဖြစ်တယ်ဒါတရားပယ်လေးဘုံကြနေတယ် ဘယ်ခါဖြစ်ဖြစ်သူအချိန်တိုင်းအချိန်တိုင်းဒုက္ခသစ္စာတရားတွေဖြစ်နေတာဘာတွေတော့ဆိုရင်မြင်တိုင်းကြားတိုင်းတရားတွေပေါ့ဟုတ်လားလူဖြစ်နေတဲ့ခါလဲမြင်မမဟုတ်လားအဲ့ဒါဒုက္ခသစ္စာကြားတယ်မဟုတ်လားဒုက္ခသစ္စာနားတယ်စားတယ်တွေးကြည့်တယ်ကိုယ်ရယ်စမ်းတယ်လူကြားတယ်စိတ်ကူးစဉ်းစားကြတယ်ဒုက္ခသစ္စာတွေကြီးနားဖြစ်နေလို့ရှိရင်မြင်တယ်ကြားတယ်ဒုက္ခသစ္စာတွေကြီးတယ်ဒါတွေကိုပြောတာဇမားဖြစ်နေကြပြီတဲ့ဇမားလည်းပဲ မြင်လိုက်ကြားလိုက်စဉ်းစားလိုက်သူကသုံးမျိုးရှိတယ်နာနာစားတာဒုက္ခိတာမပါဘူးကတော့အဲဒါဒုက္ခသစ္စာတွေပဲဟာအာယုပဇာနဲ့ရောက်လို့အာယုဘဝရောက်နေပြီအာယုဘဝရောက်နေတော့ဒီမှာမြင်တာကြားတာမရှိကြဘူးစဉ်းစားတာစိတ်ပဲရှိတော့တယ်စဉ်းစားကြံစည်နေတဲ့စိတ်ပဲအဲဒါဒုက္ခသစ္စာတွေပဲဖြစ်နေတယ်အဲတော့ဒုက္ခသစ္စာအလွယ်တကူဆိုလို့ရှိရင်ပြင်မြင်ကြားတွေ့ရသိတဲ့မြာဒုက္ခသစ္စာတွေတဲ့ဒါလွယ်တယ်လို့လားဟုတ် ဗိဓမာရသင်္ကညာဆရာကဝတေဝုမံဒုက္ခသစ္စာဆိုတဲ့အတိုင်းဝတ္တေဝုဒုက္ခံတေဝုမံဝတ္တံလို့သူတို့ဆိုတာဘုညာလည်းပဲဒီမှာသူတို့လို့ရမြင်ကြတွေ့ရသိတယ်မြဒုက္ခသစ္စာဤမြင်တယ်မြမြင်တဲ့ခိုက်တံဖြစ်တဲ့တည်းကြားတယ်မြကြားတဲ့ခိုက်တံဖြစ်တဲ့တည်းတွေ့တယ်မြတွေ့ဆိုတာနာနာစားတာတွေ့ထိတာဒီသုံးခုကိုတွေ့တယ်လို့ခေါ်တယ်မုတ္တလို့ခေါ်တယ်ပါဠိလိုဒုက္ခသစ္စာပဲ အဲသိတယ်မြကြံသိတာတွေသိကုသနာကြံသိတဲ့ဒုက္ခသစ္စာဒါပဲသိရင်ဘာမှမရှိဘူးပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမြင်ရင်ဒုက္ခသစ္စာကြားရင်နားရင်စားရင်တွေ့သိရင်ဒုက္ခသစ္စာသိကုသနာကြံသိရင်ဒုက္ခသစ္စာကံကြယ်ဒါလေးဆိုရအောင်လို့อืมဒီဆိုရတာစရတယ်ဆိုကြအကွက်မရှိလို့ဘုန်းကြီးကဆိုမရအောင်ဆိုမှလည်းသစ္စာလေးပါဆောက်ဖို့ မြင်ကြားတွေ့ရာသိရမြာဒုက္ခသစ္စာရီမြင်ကြားတွေ့ရာသိရမြာဒုက္ခသစ္စာရီမြင်ကြားတွေ့ရာသိရမြာဒုက္ခသစ္စာရီဒုက္ခသစ္စာရီအဲဆိုသားမမြင်ကြားတွေ့ရာသိရမြာ ဖြစ်ပေါ်တဲ့တရားတွေကြားလိုက်နားလဲစားလဲကုထီတိုင်းဖြစ်ပေါ်တဲ့တရားတွေစိတ်ကူးစဉ်းစားကြံပြီးတိုင်းဖြစ်ပေါ်တဲ့တရားတွေဒုက္ခသစ္စာကြီးရဲ့ပဲ ဒုက္ခံပရိညေယံဒုက္ခဒုက္ခသစ္စာတရားကိုပရိညေယံပိုင်းခြား၍သိရမည်ဒုက္ခသစ္စာတရားဆိုတာပိုင်းခြားသိအခုဝိပဿနာရှုတာတွေဒါတွေရှုနေရတာဒုက္ခသစ္စာတရားတွေပိုင်းခြားသိအောင်ရှုနေရတာမြင်နိုင်ကြတဲ့ဖြစ်ပေါ်တဲ့တရားတွေဖြစ်ပြီးကြောက်ဖြစ်ပြီးကြောက်အနေစမမြဲတဲ့တရားဒုက္ခဆင်းရဲတဲ့တရားအနတ္တပုဂ္ဂိုလ်သတ္တမှုတဲ့သဘောတရားပဲဆိုတာကိုယ်ပိုင်ညာနဲ့သိအောင်လို့လိုက်ရှုနေရတာဆရာကပြောလို့ကြက်မှန်ရလွယ်လွယ်လေးပေါ့ဘာခက်မလဲဒါပေမဲ့လို့ ဆရာကပြောလို့ကြက်မှားတယ်လို့သိတာကဒါကပညာကြီးခေါ်တယ်အခုကိုယ်တိုင်မြင်ကြတိုင်းနေရှိတော့မြင်ပြီးကြောက်သွားရှားပြီးကြောက်သွားနားပြီးကြောက်သွားစဉ်းစားပြီးကြောက်သွားသိပြီးကြောက်သွားဘာမှမြဲတည်နာပြုဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဒါတွေတွေ့ရတော့ဖြစ်ပြီးကြောက်ဆင်းရဲတွေကြီးတယ်ဘာမှအကူစရာမရှိပါပဲလားဘာမှအသုံးမကျတဲ့တရားတွေပါလားဆိုတာရှင်းရှင်းသဘောပေါက်လာအောင်လို့ကိုကိုယ်ပိုင်ညာနဲ့သိအောင်လို့ဒါရှင်းနေရတယ်အဲဒီလိုသိလို့ရှိရင်ဒါပရိညိယကိစ္စကြီးတာပဲပိုင်းခြားတည်ခြင်းကိစ္စကြီး မြင်ကြသိရမြင်ကြမြင်ကြတွေ့ရသိတယ်မြတ်ဒုက္ခသစ္စာကြီးတဲ့ဒုက္ခသစ္စာကြီးရနော်အဲဒါအမှုသိမ့်မယ်ဆိုရင်ဒီထဲမှာရှိပါသေးတယ်အဲကာမစိတ်အဲစိတ်ကစိတ်ခု90ဆိုတာရှိအဲဒီစိတ်ခုအဲဒီတစ်ခု90ထဲမှာတစ်ခု90ဆိုတာတစ်ခုယော့တယ်လို့ဆိုပါတယ်တစ်ခုတစ်ခုယော့တဲ့စိတ်90တဲ့စိတ်90တဲ့တစ်ခုယော့တယ်တဲ့ပါဠိသုံးလို့ဆိုတာပါဠိကဒီလိုသုံးတယ် 89ခုပါပဲဗမာလို89ခုအဲ89ခုထဲမှာ6ခုနှုတ်လိုက်တော့80နဲ့တခုကျန်တယ်အဲ့ဒါကလောကီစိတ်ဟို6ခုကတော့လောကုတ္တရာစိတ်အဲ့ဒီလောကုတ္တရာစိတ်ကတော့ဒုက္ခသစ္စာတွေမထည့်ရဘူးသူနှုတ်ထားတယ်အဲ80နဲ့တခုရှိတယ်စိတ်80နဲ့တခုဒုက္ခသစ္စာဆိုပေမဲ့လို့ပုဂ္ဂိုလ်တိုင်းနဲ့မဆိုင်ဘူးဒီထဲမှာမဟကုခေါ်တဲ့ယူပအာယူပစိတ်တွေပါတယ် အဲ့ဒီစိတ်တွေကယူပါအယူပါဇံရတဲ့ပုဂ္ဂိုလ်တွေနဲ့ဆင်နေမရတဲ့ပုဂ္ဂိုလ်တွေနဲ့ဘာမှမဆိုင်ဘူးဒီဒုက္ခတွေကယူပါယူပါဇံရတဲ့အခါရတဲ့ပုဂ္ဂိုလ်သဏ္ဍာန်မှာဒီဒုက္ခသစ္စာဖြစ်တယ်မရတဲ့ပုဂ္ဂိုလ်သဏ္ဍာန်ဒီဒုက္ခသစ္စာမဖြစ်ဘူးသူကဒုက္ခသစ္စာပဲမဲ့လို့ကိုယ်ဖြစ်ချင်တိုင်းရှိရတာမဟုတ်ဘူးကိုယ်ရှိမှရှိရတာဒီယူပါစရအယူပါစရဇံဒုက္ခတွေက ရတဲ့ပုဂ္ဂိုလ်တွေမှာဖြစ်တာဒီဒုက္ခပဲမဲ့လို့သူကဒီဒုက္ခတွေကသူကဒုက္ခအထက်တန်းကြတဲ့ဒုက္ခတွေပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီဒုက္ခမခံရဘူး။ဒါဘုန်းကြီးဥပမာနဲ့ပြော ပြောရရှိပါတယ်သင်ကြအောင်။တခါကဆရာတော်ကြီးတစ်ပါးကသုံးပွဲပြင်ပြီးတော့ကပ္ပိယကကတော့ဝက်သားတွေကြက်သားတွေအမနာကောင်းတဲ့ဟင်းတွေနဲ့ပေါ့လေဒီကလည်းမနာကောင်းလို့ဒီကအများကြီးလာတယ်ကဆရာတော်ကြီးကကြီးတယ်သူက မသမယ်လို့တော့ဖသမယ်လို့တော့ဒုက္ခဒုက္ခလို့ပြောတယ်ကပ္ပိယကြီးကပြောအဲဒီလိုသင်္ကောင်းဒီကောင်းနေနဲ့စားရမယ်ဒုက္ခတော့တို့ခံလိုက်စမ်းမြင်လာပြီဒုက္ခမျိုးတော့ဒီလိုပြောတယ်ဆိုတာကသူကဒုက္ခကလူလည်းဒီခါရတာမဟုတ်ဘူးသူကဒါကဒီပြည့်စုံတဲ့ပုဂ္ဂိုလ်တွေမှဒီလိုအကောင်းမှုတွေစားရတာကဒါမှမဟုတ်ဒီဒုက္ခမျိုးတော့တို့ခံစားကြည့်လာတယ်ဒုက္ခမျိုးကြီးကြမလို့ပါဘူးလို့ပြောတယ်သူက အဲ့ဒါမဲကုတ်ဇာနေဆိုတာကဒုက္ခဆိုပေမဲ့လို့သူကဒုတိယပုဂ္ဂိုလ်တွေမှာဒီဒုက္ခကမရှိဘူးဒီစားရှိတဲ့ပုဂ္ဂိုလ်တွေမှာရှိတာအခုဇာမရတဲ့ပုဂ္ဂိုလ်တွေမှာဆိုရင်အဲ့ဒီမဲကုတ်စိတ်အကုန်လုံးနှုတ်လိုက်ကြပါသလိုလေကိုကိုမဲကုတ်စိတ်မဲကုတ်စိတ်တွေဟူသည်မြမဲကုတ်စိတ်ကကုသိုလ်ကကိုကိုရှိတယ်ဝိပကကိုကိုရှိတယ်ကိရိယာကိုကိုရှိတယ်ကိုသုံးနေ29ခွန်ပေါ်တယ်အဲ့ဒါတွေဟာ ဇာမရတဲ့ပုဂ္ဂိုလ်တွေနဲ့ဘာမှမဆိုင်ဘူး။တော့ဘာကြံတော့လို့ဆိုကာမစိတ်54ကြံတော့။ကာမစိတ်54ထဲမှာလည်းပဲကရိယာသောတွေဆိုတာရှိတယ်။ယဟနာပုဂ္ဂိုလ်တွေသာရတာဒါကယဟနာပုဂ္ဂိုလ်တွေသာနာဖြစ်တဲ့ဒုက္ခသစ္စာ။ပုရုဇဉ်ပုဂ္ဂိုလ်မှမရှိသေးဘူးဒီဒုက္ခသစ္စာ။အဲဒါမာကိယစိတ်ရှိခုနဲ့အာပိတုပ္ပသောဆိုတာယဟနာပုဂ္ဂိုလ်နဲ့ဆိုင်အဲ့ဒီကိုယ်ကိုနှုတ်လိုက်ကြရော။ကာမစိတ်54ခုထဲမှာကိုယ်ကိုနှုတ်လိုက်တော့ဟုတ်လားဘယ်တော့ကြံတော့25ကြံတော့

မြင်တဲ့အခါကာလမှာထိုက်ပြရလဲဥစ္စာဒီ45ခုတည်းကဖြစ်တဲ့စိတ်တွေဖြစ်ကြားတဲ့အခါနားတဲ့အခါစားတဲ့အခါတွေ့ထိတဲ့အခါဒါတွေဖြစ်အဲဒီတော့မြင်ကြားတွေ့ရသိတယ်မြတ်ဒုက္ခသစ္စာကြီးဆိုတာအကုန်လုံးကုန်တယ်အကုန်လုံးပဲလားနောက်ပြီးတော့ပုရုဇဉ်ပုဂ္ဂိုလ်မှာအခု45ဖြစ်သောတာပန်ပုဂ္ဂိုလ်ကြရင်သက္ကာရိတိဝိသိကိစ္စဆိုတဲ့ဒီတရားတွေကကင်းသွားတော့ဒိဋ္ဌိ ဒေဂိတာသံယုတ်လောမှုစိတ်၄ခုနဲ့ဝိသိကိစ္စသာကိုစိတ်တစ်ခု၅ခုကျော့သွား40ရှိတော့တယ်သောတာပန်ဒုက္ခသစ္စာစိတ်က40ရအနာဂံကြလို့ရှိရင်ကာမရာဂနဲ့ဇာဘာရကင်းသွားကာမရာဂအတွက်ကတော့စိတ်မရောစိတ်ရည်အတွက်မရောဇာဘာရအတွက်ကဒေါသမှုတွေတစ်ခါထရောသွားအဲ38ခုရှိအဲလို အဲယဟနာကြလို့ရှိရင်တော့ဒီအကုသိုလ်စိတ်တို့မဟာဝိပင်းစိတ်တွေကာမမဟာကုသိုလ်စိတ်တွေနှုတ်ပြီးတကလားဝိပင်းစိတ်တွေနဲ့ကိရိယာစိတ်တွေသူကတစ်မျိုးပေါ့လေအဲ့ဒါတွေရှိပါတယ်အဲ့ဒါတွေအကုန်လုံးဘုရုဇင်မာယောသောတာပန်မာသရဝမာယောဖြစ်ပေါ်နေတဲ့စိတ်တွေဟာဘယ်မှာတော့ဆိုရင်ဓွား၆ပါးကမြင်တိုင်းကြားတိုင်းဖြစ်ပေါ်နေတဲ့စိတ်တွေပါပဲမြင်တိုင်းကြားတိုင်း ဒါကြောင့်မြင်ကြားတွေ့ရသိတဲ့များဒုက္ခသစ္စာတွေတဲ့မြင်နိုင်ကြတဲ့မြင်ပြီးကြောက်သွားကြားပြီးကြောက်သွားနားပြီးစားပြီးတွေ့ပြီးကြောက်သွားဒီကုသနာကြာပြီးပြီးကြောက်သွားခဏမဲ့ဆက်ဖြစ်ပြနေတဲ့တရားတွေဟာဒုက္ခသစ္စာကြီးတယ်ပဲတဲ့ဆင်းရဲတွေကြီးတယ်ပဲတဲ့ဒါတွေဘာမှကောင်းတဲ့တရားတွေမဟုတ်ဘူးလို့ဆိုတာတစ်ချိန်ချိန်မှပိုင်ပိုင်နေနေပြီးရမယ်ပေါ့လေအဲ့ဒါပြီးအောင်လို့ဝိပဿနာရှုနေရတယ် မြင်ကြားတွေ့ရပြီးတယ်များဒုက္ခသစ္စာရိဆိုတာမြင်ကြားတွေ့ရပြီးတယ်များဒုက္ခသစ္စာရိဒုက္ခကိုပင်အကောင်းထင်ခင်မင်သမှုရိဒုက္ခကိုပင်အကောင်းထင်ခင်မင်သမှုရိ ဒုက္ခကိုပင်မကောင်းထင်သင်မင်းသမှုရီဒုက္ခကိုပင်မကောင်းထင် သိတယ်များဒုက္ခသစ္စာတွေမြင်ကြတွေ့ရသိတယ်များတွေဟာဒုက္ခသစ္စာတွေပဲဖြစ်ပြီးပြည့်လို့ဘာမကောင်းတဲ့တရားတွေမဟုတ်ဘူးဒါပေမဲ့လို့ကိလေသာမကင်းတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒါတွေအကောင်းထင်နေတယ်ဘသူတွေပါလဲမေးကြစီတယ်ဘသူတွေပါလဲမလုံးနဲ့အဲဒီဥစ္စာကိုယ်တွေလည်းပါနေတယ်အကုန်လုံးပဲဆိုတာလူရင်းတွေကဒီပုဂ္ဂိုလ်တွေပဲတခြားပုဂ္ဂိုလ်တွေမဟုတ်အကောင်းထင်တာနော်မြင်တာအကောင်းထင်နေတာပဲမထင်ဘူးလား ထင်တယ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမြင်တာကောင်းတယ်ကြားတာတွေနားတာတွေစားတာအကုန်လုံးကောင်းတယ်ထင်နေရတယ်အဲ့ဒါတွေဒုက္ခကိုပင်ကောင်းထင်နေတာတဲ့ဒုက္ခတွေကောင်းထင်တော့ဘာယာနှစ်သက်ရောကောကောင်းတယ်ဆိုရင်ကြိုက်တာပဲဒုက္ခကိုပင်ကောင်းတယ်ခင်မင်းသမှုတွေခင်မင်းတွေ့တာတာယာမှုတွေဖြစ်တယ်အဲ့ဒါသမှုရသစ္စာဒီသမှုရသစ္စာကြောင့်နောက်ဘဝတွေထပ်ခါထပ်ခါဖြစ်ရမှာဒါကြောင့်မို့ဒီခင်မင်းတွေ့လာတဲ့သဘောဟာ ဆင်းရဲဖြစ်ကြောင်းဖြစ်တဲ့သမှုရိယသစ္စာပဲတဲ့ဒီသမှုရိယခင်မင်တော်ရာမှုလေးမကင်းနိုင်မချင်းပွာလဲသာကသာကသိရယုံနာအာလုံးဖြစ်ပြသုံးချုပ်ဆုံးနိဗ္ဗာန်ဤအဲဒီယုံနာနေမြင်ကြတွေ့ရသိတဲ့မြဖြစ်တဲ့ယုံနာနေဒုက္ခသစ္စာတရားတွေအဲဒုက္ခအာလုံးဆိုပါတယ်ယုံနာအာလုံးဆိုရင်ရှုပ်နေရမယ်ဒုက္ခအာလုံးဖြစ်ပြသုံးအဲဒုက္ခတွေအာလုံးခုနကပြောခဲ့တဲ့မြင်ကြတွေ့ရသိတဲ့မြဒုက္ခတွေအာလုံး ဖြစ်ပြနေတဲ့တရားတွေအားလုံးစိတ်သုံးသွားပြီ။ဒါနိဗ္ဗာန်တရားပဲဆိုရမယ်။ဒုက္ခအားလုံးဒုက္ခအားလုံးဖြစ်ပြသောဖြစ်ပြသောချုပ်ဆုံးနိဗ္ဗာန်ဤချုပ်ဆုံးနိဗ္ဗာန်ဤဒုက္ခအားလုံးဒုက္ခအားလုံးဖြစ်ပြသောဖြစ်ပြသောချုပ်ဆုံးနိဗ္ဗာန်ဤချုပ်ဆုံးနိဗ္ဗာန်ဤဒုက္ခအားလုံးဒုက္ခအားလုံးဖြစ်ပြသောဖြစ်ပြသောချုပ်ဆုံးနိဗ္ဗာန်ဤချုပ်ဆုံးနိဗ္ဗာန်ဤ

ဒုက္ခအာလုံးဖြစ်ပြသုံးသည်တဲ့ဖြစ်ပြမှုတွေသုံးသွားတယ်သုံးတယ်ဆိုတာပုံညလာပုံညသုံးညညတခြားမဲ့တာကလေးနဲ့ကြီးရသုံးอืมဖြစ်ပြတွေအကုန်လုံးသုံးသွားပြီတဲ့စိတ်သွားပြီဖြစ်ပြသုံးချုပ်ဆုံးနိဗ္ဗာန်အဲ့ဒီချုပ်ဆုံးသွားတဲ့သဘောကချုပ်ဆုံးတာကုံဆုံးသွားတာကင်းသွားတာနိဗ္ဗာန်ပဲတဲ့ဖြစ်ပြတဲ့တရားတွေကိုရှင်ရှင်နဲ့ အဲဒီမြင်ကြတွေ့ရသိတဲ့ညတွေကတခါအကုန်လုံးယူပြလိုက်တယ်လို့ငြိမ့်သွားတယ်တော့တွေ့ရပါတယ်အဲဒီလိုတွေ့ရတာကနိဗ္ဗာန်ပဲချုပ်ငြိမ့်ရတဲ့ချုပ်ငြိမ့်ရတဲ့အဲချုပ်ငြိမ့်ရတဲ့ဆက်ရောက်မြင်မဲ့ခင်တစ္ဆာကြီး ခြုံငင်းရာကိုထိုက်ရောက်ပြီးတော့အဲဒီခြုံငင်းတဲ့သဘောလေးကိုရှင်ရင်ရှင်နဲ့ဖြစ်ဖြစ်တဲ့တရားတွေရှင်ရင်ရှင်နောက်ဆုံးကြတော့အဲဒီဖြစ်ဖြစ်တဲ့တရားတွေဒုက္ခတရားတွေမြင်မြင်ကြတွေ့ရသိတဲ့နေရာတွေအကုန်လုံးစိတ်သုံးသွားတဲ့သဘောလေးကိုထိုက်ရောက်ပြီးတော့သွားပါတယ်ခြုံငင်းရာတွင်ထိုက်ရောက်ဝင်သိမြင်မဲ့ပေရီတဲ့ခြုံငင်းရာတရားတွေကို ဆိုက်ရောက်ပြီးပြည့်ဝင်သွားတယ်လို့ပဲသိမြင်သွားတဲ့သဘောကအဲ့ဒါမေဃသစ္စာပဲ။ကဲဆွေရမချုပ်ရင်းရာတွင်အယဝင်သိမြင်မဲ့ပေ၏ချုပ်ရင်းရာတွင်အယဝင်သိမြင်မဲ့ပေ၏ချုပ်ရင်းရာတွင်အယဝင် သိမြင်မဲ့ပေ၏ဒုက္ခသစ္စာလေးပါးတရားအဲဒီသစ္စာလေးပါးတရားကိုယ်ပိုင်ဉာဏ်နဲ့သိရမှာအခုလိုတရားဟောယုံနဲ့မှတ်သားယုံလေးနဲ့မဟုတ်သေးဘူး ဒီလိုလေတရားဟောနေရင်ရှုမှပြီးတော့သင်မြင်ပြီးချက်ချင်းတက်သွားတဲ့ပုဂ္ဂိုလ်လည်းရှိတာပေါ့လေမြတ်စွာဘုရားရှင်းဥသာဓမ္မစကြာတရားဟောစဉ်ကရှင်ကုဏ္ဏညဟာဒီလိုပဲတရားနာနေရင်တရားထုတွေ့သွားတယ်ဆိုတာဒီတရားနာနေရင်နှလုံးသွင်းပြီးခဏချင်းလူတွေ့သွားတာပဲဖြစ်ဖြစ်ပြီးပြင်းပြင်းနဲ့ယုံနာအာလုံးဖြစ်ဖြစ်သုံးချုပ်ဆုံးနိဗ္ဗာန်ဆိုတဲ့အဲဒီနိဗ္ဗာန်တရားကိုချုပ်ချုံရာတွင်ဆက်ရောက်ဝင်သိမြင်မဲ့ပေသည်ဆိုတဲ့အဲ့ဒါကို သူဆုံးတဲ့သဘောလေးရောက်ပြီးတော့သိသွားတာဘယ်နဲ့သိတော့ဆိုဓမ္မစေကုံဥရပါရိဇံငင်စီသမှုရိယဓမ္မသဗ္ဗန္တံនិရောဓဓမ္မံတိအာသမတော်သာခောအသုခာနဲ့အာသမတော်ကုဏညသအရှင်ကုဏညအာဓမ္မစကုံတရားမျက်စီသည်ဥရပါရိဖြစ်ပေါ်လေ၏ဓမ္မစကြာတရားနဲ့နားနေခြင်းအရှင်ကုဏညမှာတရားမျက်စီပွင့်သွားတယ်တရားမျက်စီဖြစ်လာတယ် ဘယ်လိုဖြစ်တုံးဆိုတော့ယံငိစီသမှုရိယာဓမ္မသဗ္ဗန္တနိရောဓဓမ္မတိသမှုရိယာဓမ္မဖြစ်ခြင်းသဘောရှိသောယံငိစီရဲ့လုံးစုံသောတရားတွေအားဖြင့်သဗ္ဗန္ထောဖြစ်သမျှလုံးစုံသောတရားတွေဖြစ်ဖြစ်သမျှလုံးစုံသောတရားတွေနိရောဓဓမ္မချုပ်ဆုံးခြင်းသဘောရှိဣတိဤသို့ဓမ္မစေကုံပညာမျက်စီဥရပါရီဖြစ်ပေါ်ခဲ့လေဖြစ်တဲ့တရားတွေဟာအကုန်လုံးဆုံးသွားတာပဲကုန်သွားတာပဲချုပ်သွားတာပဲငြိမ့်သွားတာပဲလို့ မလိုသိညာဖြစ်ပါလေ။ချုပ်ငင်းရတယ်ဆိုက်ရဝင်သိမြင်မဲ့ပေးအချုပ်ငင်းရဲ့သဘောတည်းခါလိုက်။အသိညာလေးဟာမင်းကတွေးယူလို့မရဘူးသာအတ္တကဝယ်ဆိုတာကြံစားလို့မရဘူး။ပါဠိတဝေရဏိယတဲ့အရိယာမညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေအရိယာဘုံညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဒါသိနိုင်တယ်တရား။အစဉ်တိုင်းဝိပဿနာရှုသွားလို့အဖြစ်အပျက်တွေရှင်ရှင်နဲ့ဖြစ်ပြတဲ့တရားတွေပြင်းပြင်းပြင်းပြင်းနဲ့နောက်ဆုံးကြတော့ ဝိပဿနာဉာဏ်ရင်းတဲ့အခါမှာဖြစ်ပြတဲ့တရားတွေလုံးဝစိတ်သွင်းတဲ့သဘောတွေကိုဖြုတ်ကုန်တယ်ဆိုပြည့်ဝင်ပြီးပြီးသွားတာပဲဒါမေဃသစ္စာတဲ့အဲဒီမေဃသစ္စာဖြစ်သွားလို့ရှိရင်အဲဒီပုဂ္ဂိုလ်သိရခိုင်မြဲသွားပြီအောက်ထစ်ဆုံးသောတာပတိမဲ့ပဲရှင်အောင်တော့တော်တော်နေရာကျသွားတယ်သူကတော့တော်နေရာကျသွားပြီသူမပြောင်းလဲတော့ဘူးသူကအနိစ္စတရားတွေပဲအကုန်လုံးယုတ်တရားနာတရားတွေဟာအနိစ္စကြီးတွေပဲမြဲတည်နေတဲ့တရားမရှိဘူးဆိုတာသူညာနဲ့ပိုင်သွားပြီ သို့တော်လည်းခါခါသိအနိစ္စတွေထင်နေမလားဆိုတော့ခါခါသိတော့ဘယ်ထင်မလဲအမတ်တမဲနေတဲ့ခါတော့ဘယ်ထင်နေမလဲဒီလိုဆိုလို့ရှိရင်ဘာမှကို လောကကြီးရတယ်လို့လို့ဖြစ်မှာမဟုတ်ဘူးတော့ခါခါသိထင်တာတော့မဟုတ်ပါဘူးသူတရားနှလုံးသွင်းတဲ့ခါမှာထင်တယ်သင်ញင်တဲ့ခါမှာထင်တယ်အဲဖြစ်ပြန်နေလို့အကုန်လုံးဆင်းရဲကြည့်တယ်ပဲဒီလိုလည်းပဲထင်ပါတယ်ဒါလည်းပဲသူ့ဘောဓပါတိမေအားလျော်ဆိုတာထင်တာပေါ့လေလုံးလုံးဘယ်ဟာမှမလိုချင်တော့အောင် တမ်းမဲ့မှုလုံးလုံးကင်းလောက်အောင်တော့ဒီလိုတော့မဟုတ်သေးဘူးဒါကြောင့်မို့သောတာပန်ကလည်းသူတမ်းမဲ့မှုရှိသေးတာပဲကာမရာဂတွေသူရှိသေးတာပါပဲအေးသို့တော်လည်းပဲအပယ်လေးပါကြလောက်အောင်ကျမ်းမ်းတဲ့ကာမရာဂတွေတော့မဖြစ်ဘူးပုရုဇဉ်ပုဂ္ဂိုလ်မှာဆိုလို့ရှိရင်ဖြစ်ရင်ပယ်လေးပါးကြလောက်ကာမရာဂတွေဖြစ်ဘယ်လိုအောင်ဖြစ်လဲဆိုတော့နော်မာတုကာရကပိရုကာရကစာရည်တော်ကာဏီတော်ပြုနေအောင်ဖြစ်တာပဲဘုရားလက်တော်ခါကာလက သာရသမင်းဆိုတာရှိတယ်ဒါကစာတန်းပါလို့သင်ကြားလို့ပြောရတာပါနော်ဒီလိုဟာတွေကကြည့်လို့ပါပဲခုကလာလည်းရှိတာပါပဲအမိဖာတွေပြင်မတဲ့ပုံစံအများကြီးရှိပါတယ်ဒါပေမဲ့လို့ဟိုတုန်းကဟာစာတန်းပေတဲ့ပါတဲ့ဟာပြောမှတရားဝင်အဲတရားလည်းတဲ့တော့ကာလတုန်းကသာရသမင်းဆိုတာလည်းလည်းသူ့အဖကိုသတ်ပြီးတော့ဒီနာစီစိန်နေခံစားလိုက်ရင်အမှန်တန်ကောင်းနိုင်မယ်ထင်ပြီးတော့သူကသူ့အဖကိုသတ်တာကိုဒါမဲ့တော့ မိမိသာရမင်းကြီးကိုသူသတ်ပါတယ်ဟုတ်အဲ့ဒါဒီနာစည်းစိမ်တွေတပြောဝကြီးခံစားနိုင်မယ်လို့ထင်ပြီးတော့သာနှစ်တဲ့တဏှာဒီတဏှာကာမရာဂတဲ့အဲ့ဒီတဏှာအမှန်တရားကျမ်းတဲ့တဏှာဖြစ်လို့သူအမည်တော်ဖြစ်တဲ့ဘိမ္တာရမင်းကြီးကိုတတ်နိုင်တော့သူဖြစ်သွားတာသောတာပန်ဆိုရင်တော့အဲ့ဒါမပြောနဲ့တော့ဒီအသက်ရှိတဲ့တတ္တဝါတစ်ခုကိုတတ်နိုင်တော့အောင်တောင်မှ ပြင်းထန်တဲ့ကိလေသာတွေမဖြစ်တော့ဘူးတဲ့ကာမရာဂတွေတော့ကျမ်းသာတယ်မဖြစ်တော့ဘူးတဲ့ဆိုတာအဲဒီလိုတော့ရပါတယ်ခုနဘဝတဲ့ပိုလွန်ပြီးတော့ဘဝတွေကိုဖြစ်ပေါ်စေနိုင်တဲ့တွေ့တာမှုမျိုးလည်းမရှိတော့ဘူးအဲအလွန်ဆုံးခုနဘဝပဲအဲဒီတော့သူလည်းတဏှာတွေတော့ငြိမ့်သွားပါတယ်ဒုက္ခတွေအတော်အတော်တော့ထင်သွားပါတယ်အနတ္တသဘောကတော့သိချာထင်ရတယ်အနတ္တကတော့အတ္တကောင်ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဆိုတာကတော့ဘယ်မှာနေထင်ရတယ် အသေးကောင်ဘတော်ကောင်နေအားဖြင့်ဆွဲလာမှုကတော့လုံးလုံးမရှိတော့ဒါပဲမဲ့လို့အမှုမဲ့မှားမဲ့နေတဲ့ခါတော့ငါပဲသူပဲစသည်ဖြင့်ဒီလိုတော့ပြောရမှာပေါ့ဒီလိုပဲလုပ်ကိုင်နေရမှာပဲဒါပဲမဲ့လို့သေချာစဉ်းစားလိုက်တဲ့အခါမှာအသက်ရှိတဲ့အကောင်လေးနေရာချင်းတော့မဆွဲလာတော့ဘူးဘုန်းကြီးများရန်ကုန်မှာတရားထုတ်တဲ့တရားကြီးတယောက်ရှိခုတော့လည်းမရှိကြပါဘူးွယ်လွန်တော့သူပြောတယ်တတိတော်တို့ဖျားတယ်ရင်ကတော့စဉ်းစားလိုက်ရင်အသက်ရှင်တဲ့အကောင်လေးရှိနေတယ်ကြားတယ်ကိုယ်ထဲမှာအကောင်လေးရှိ နိစ္စဒုက္ခအနတ္တဆိုတာဆိုနေရတယ်တဲ့သက်ကျင်နေတဲ့ကောင်လေးကရှိနေတာပဲသူစားအခုတရားအထုတ်ပြီးတဲ့အခါဒီကောင်လေးမရှိဘူးပြတယ်ကောင်လေးပျောက်သွားတယ်စဉ်းစားလိုက်လို့ရှိရင်ကောင်လေးမရှိဘူးတဲ့သူကဖြစ်ဖြစ်တဲ့ယုံနာကြည့်တော့တာပဲသူကပြောတယ်ဟင်းဖန်ကြတယ်ဒီတခါကြီးကသူစားစားနဲ့ပင်နဲ့အညီပဲအဲ့ဒါတရားတရားကိုအမှန်ကန်အာမထုတ်ရသေးဘူးမှန်ကန်မသိသေးဘူးဆိုတဲ့ပုံကိုယ်တွေပေါ့လေ

တရားနှလုံးသွင်းအားထုတ်တာလည်းပိုင်ပိုင်နဲ့ကြာသိတဲ့ပုဂ္ဂိုလ်အဲ့ဒီအတ္တဆိုအကောင်ဆွဲလို့မရှိဘူးယုံနာတရားတွေဖြစ်တဲ့တရားတွေကဒီလိုသိသွားပါတယ်အဲ့ဒီလိုသိတဲ့အတွက်ခန္ဓာဘဝနဲ့ပုံလွန်ပြီးတော့ဘဝဆင်းရဲတယ်လည်းမရှိရတော့ဘူးတဲ့အပယ်လေးပါးလည်းသူမကြနိုင်တော့ဘူးတဲ့အဲ့ဒီလိုကြိုးတွေကိုရပါတယ်ဒါကြောင့်မို့သောတာပတိမညာတော်ပြည့်စုံလို့ရှိရင်တဲ့ဉာဏ်ညာလာပြီတဲ့ပထမရာဧကရိစေနသက္ကသအကမဏေနဝါ သဗ္ဗလောကာဓိပစေနာသောတာပတ္တိခလံဝရံသောတာပန်ဖြစ်မြင့်မြတ်ဘုံဟောထားပါတယ်ဗရဒရာတတိတော်လုံးနဲ့ဧကာရဇိနာဝါဒုရိသောမင်းရှိရသည်တဲ့၎င်းသက္ကသာနာပြပြမပြည့်သောကမဏိနာဝါသွားရပါသည်တဲ့၎င်းသဗ္ဗလောကာဓိပစေနာဝါလုံးစုံသောသလောကလုံးကိုအစိုးရသောပုဂ္ဂိုလ်ကြီးဖြစ်ရသည်တဲ့၎င်းသောတာပတ္တိဖလံသောတာပတ္တိဘောဓိဝရံမြင့်မြတ်လာပေ၏ လောကမှာတမီတော်လုံးအစိုးရတယ်မင်းတဲ့အမှန်ကြီးကြတာပေါ့ဧကရင်မင်းဆိုတာဒီနေ့တော်လုံးအစိုးရတယ်မင်းမပြောနဲ့တော့တနိုင်ငံလောက်အစိုးရတယ်မင်းဆိုရင်ကိုအမှန်ကြီးကြလာပါပြီသူစီစဉ်ချမ်းသာတယ်အမှန်ကြီးလာပါပြီလောကအမှန်သာယာလာပါပြီဒီနေ့တော်လုံးမပြောနဲ့တော့တကယ်တရားတည်းသာလေးအစိုးရတယ်ဆိုရင်ကိုအမှန်လူတွေကသဘောကျပြီးတော့အဖြစ်ချင်ကြအခု ခြေတုံးကဆိုလို့ရှိရင်ပြင်းရင်ရွာတွေဘာတွေမှသည်ရွာမှာအုပ်ချုပ်ရတဲ့လူကြီးတို့တကြီးတို့ရွာလူကြီးတို့တကြီးတို့ဖြစ်ရရင်ဒါကိုပဲသူဥစ္စာသဘောကျလာပြီဒီဥစ္စာကိုဟွန်းအခုကတဏီတော်လုံးဆိုရတဲ့မင်းဖြစ်တာတဲ့သောတာပတိဖို့ကမြတ်တယ်တဲ့သောတာပန်ဖြစ်ရတာကောင်းတယ်တဲ့မြင့်မြတ်တယ်တဲ့ဒါတော့သောတာပန် အဖြစ်ကိုရနိုင်တယ်ဆိုရင်သိအားထုတ်ကြကောင်းတာပေါ့လို့လားဒီနေ့တော်လုံးကိုဆွေးရတဲ့မင်းဟာလောကမှာငွေနဲ့တွက်ကြည့်မယ်ဆိုရင်ဘယ်လောက်တန်တယ်လဲဆိုဘယ်တွက်လို့ရလိမ့်မှာတော့ဂရေနဲ့လည်းတွက်လို့မရဘူးသိန်းသားဆိုတာဝေးရော်ပဲလို့သာအဲဒါဂရေနဲ့တွက်လို့မရနိုင်တဲ့ဧကယမင်းဖြစ်တယ်လည်းမရနေတယ်ဆိုလို့ရှိရင်ဒီသောတာပတိဘုရားအန္တမြတ်တာပေါ့ ဒါတော့ဒီလိုသောတာပတိဖို့ခုနေရနိုင်တယ်လာယူကြပါဆိုလို့ရှိရင်သူတဲ့ငါသွားပြီးယူစရာကောင်းတာပေါ့လေဆိုတာယူစရာကောင်းတာပေါ့ဒါပဲမဲ့လို့လူတွေကအဲ့ဒါလောက်သိပြီးတော့မသိကြဘူးအခုနေခါကလာရှားပါတဲ့ပစ္စည်းတစ်ခုဟိုကထုတ်ပေးတယ်ဆိုလို့ရှိရင်လူတွေဒီခါလဲစီတန်းလို့ခါဒီဥမာအများကြီးရှိတယ်ဒီတော့ပြောတာဘူးစီတန်းကြီးအများကြီးရှိတယ်သွားပြီးတော့စီကြတော့တိုးကြခွေးကြတခါတခါရလဲပြကြတယ်လို့ပြောတယ်သူကအဲ့ဒါကြသိသွားကြတယ်သူက ဟောဒီသာသနာ့ဤသာဟောဒီဟောကမနာတနာကနေပြီးဒီကလာနေအဲတရားထုတ်လို့ရှိရင်သောတာပန်ဖြစ်နေတဲ့လာခဲ့ကြပါဆိုရင်ဘယ်စီတားမဲ့ပုဂ္ဂိုလ်ရှိနေမှာတော့ဒီမှာမရှိဘူးလို့သာဒါပေမဲ့တော်တော်တော်ပါသေးတယ်ဆားကြောင့်မပြတ်တော့ပြောင်းပြောတယ်အထုံးမဲ့ပုဂ္ဂိုလ်တွေဆိုနည်းနည်းနည်းနည်းစီရတော်သေးရဲ့လို့သာအဲဒါဒီလိုတော်လို့ဆိုရတယ်မသိသိတဲ့သာမကပါဘူးတဲ့နာပြည်၆ထပ်မြမပြည်တွေရောက်လာတယ်လည်းကောင်းပါတယ်တဲ့ လောကလုံးဆွေးရတာလည်းကောင်းတယ်တဲ့ဘာကြောင့်လဲဆိုလို့ရှိရင်ဒီနေ့တော်လုံးဆွေးရတယ်မင်းမင်းဟာသူတသက်တာပဲချမ်းသာမှာဘောသူသေးပြီးတဲ့ခါကာလကြရင်ဘယ်သူကတောင်းခံမလဲပယ်လေးပါမကြောက်ဘူးတောင်းခံမလဲသူမကောင်းမှုအကုသိုလ်တွေပြုမိရင်သွားမှာပဲတတ်နိုင်ဘူးဘယ်သူမှမကယ်နိုင်ဘူးမသေးခင်သာသူအင်းထင်ထင်ရှားရှားဘုံကြက်တွေနဲ့ရှိနေတာသေးသွားရင်ဘယ်သူမှမတတ်နိုင်ဘူး နတ်ပြည်လောကတွေမြမပြည်ရောက်နေတဲ့ပုဂ္ဂိုလ်လည်းပဲအဲဒီရောက်နေတော့လောက်ကောင်းတာပဲအဲဒီကနေပြီးစုတွေသွားလို့ရှိရင်ပယ်လေးပါမကြဘူးလို့ဘယ်သူတောင်းခံမလဲလူမှမခံနိုင်ဘူးဒီလောကလုံးဆိုရတဲ့ပုဂ္ဂိုလ်ကြီးဖြစ်နေလည်းပဲနောက်ပြီးသွားတဲ့ခါကာလကြလို့ရှိရင်ပယ်လေးပါမကြစေပါဘူးလို့ဘယ်သူတောင်းခံမလဲဘယ်သူမှတောင်းခံနိုင်ဘူးအဲသောတာပတိမေဖို့ရနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ပဲလေးပါမကြဘူး။စိစိသောဘဝတွေကပြုခဲ့တဲ့မကောင်းမှုတွေသူမရှိဘူးလို့မဆိုနိုင်ဘူးရှိနိုင်တယ်။အခုဘဝတွေလည်းပဲပြုမိတာရှိရင်ရှိနိုင်ဒါပေမဲ့လို့သူဟာ သောတာပတိဖို့ရောက်သွားလို့ရှိရင်ဒီပုဂ္ဂိုလ်ပယ်လေးပါမကြနိုင်တော့ဘူးတဲ့ဒါကြောင့်မို့သောတာပတိဖို့ကမြတ်တယ်တဲ့မြတ်စွာဘုရားလက်ထက်တော်ခါကလာတော့ကနာရဘိန်တထေကြီးရဲ့အသကာလဆိုတဲ့လူလေးအကြောင်းပြုပြီးတော့မြတ်စွာဘုရားဟောထားပါနာရဘိန်တထေကြီးကမိမိကိုယ်တိုင်ကသရာတရားတွေနဲ့ပြည့်စုံပြီးတော့နေတော့မိမိကိုယ်တိုင်လည်းပဲတရားတွေကျင့်သုံးသီလအကျင့်တွေကျင့်တယ်อืมသူရဲ့ အိမ်လူအိမ်သားတွေအချွေရန်တွေအကုန်လုံးလည်းပဲသီလကျင့်နေကျင့်စေတယ်သူတော်ကောင်းတရားတွေကိုကျင့်စေတယ်တရားနာစေတယ်ဒါပေမဲ့လို့သူသားတယောက်ကာလဆိုတဲ့ပုဂ္ဂိုလ်ကတော့သူကတရားဝါဒနာမပါပဲဖြစ်နေတာပေါ့တရားဝါဒနာမပါဘူးသူကဝါဒနာမပါတာလည်းပြည့်တင်ကြတော့မရှိဘူးဘာလို့လဲဆိုတော့ဖျားပွင့်တာကနောက်မှာကိုဒီကာလသားတွေကသောသောကရှိနေပါလိမ့်မယ်သူကဖျားပွင့်တာကနောက်မှာ ရမပုငင်ကတခြားသောတရားတွေရှိမှာပေါ့သူတို့လည်းသူတို့ကိုယ်ဝဲတဲ့ဘာသာတရားတွေရှိမှာပေါ့ဘုရားကနောက်မှပေါ်လာတော့အဲ့ဒါသူစိတ်ဝင်စားပဲဖြင့်မိတော့နာရဝိသရိကျငါသားတော့ခက်တာပဲတင်းသွားလို့ရှိရင်တော့ပယ်လေးပါသွားတော့ငါသားတော့ဘုရားတရားတန်ခါသနာသုံးပါးကြည်ညိုအောင်ငါလုံးမပဲဆိုပြီးတော့သူသားကိုသူကဥပုသ္ဆောင်ခိုင်းငါသားနဲ့ဥပုသ္ဆောင်กว่าဒီနေ့ဥပုသ္ဆောင်တရားနာกว่าဒီနေ့ဥပုသ္ဆောင်တရားနာရင်ငါငွေပြပေးမယ် အဲ့ကြီးကြီးတွေမရဘူးကြီးကြီးဆိုလို့ရှိရင်ငွေတရားလောက်ပြလို့ရတယ်ဘူးသူငငယ်ခန်းငယ်ခန်းငယ်ငယ်နဲ့သူ့ဝါရဲ့အတူစားကျောင်းသားအရွယ်လောက်နဲ့သူ့ဝါဟုတ်လားဖေဟုတ်တယ်ကွငါပေးမယ်လေငွေတရားပေးမယ်အဲ့ဒါလည်းကျွန်တော်ဥပုသ်ဆောက်လောင်းကွာငါငွေတရားပေးမယ်သူကဥပုသ်ဆောက်ကျောင်းသွားပြီးတော့ဥပုသ်ဆောက်ဘုဇောက်ပြီးတော့သူကတရားမနာပါဘူးသူကတော့တော်ရသင့်လျော်ရာမှာသူအိပ်ပြီးတော့မနေ့ကျပြန်လာ ခြေတော်မှာဥပုသ္စောင်းတယ်ဆိုကြောင်းသွားဥပုသ္စောင်းမနဲ့မှတယ်။ပြန်လာတော့မနေ့ကျတော့အိမ်ရောက်လို့ချင်းလေးကြီးကအာသာဥပုသ္စောင်းလာတဲ့အဲရာဂူတွေပါပေးကြကွ။ဘောင်းပြင်ကျွေးကြ။ဟွန်းပြောတော့ပြင်းလာ။ကာလာကသူကမတော့သေးဘူးလေ။ရာဂူတွေဘာလို့မတော့တာလဲဆို။အိုးမနေ့ကဥပုသ္စောင်းရင်ငွေကြပေးမယ်ပြောတယ်ငွေကြမပေးရင်မတော့နိုင်ဘူး။ပြောတယ် ဟာဒါနဲ့ပေးမကွာဆိုသူငွေတရားပေးတယ်အမှငွေတရားပေးမှသူကຢာကူးတွေတောက်တော့အဲ့တော့နောက်တစ်ခါလည်းပဲဆိုင်ငါသာမင်းဒီကိစ္စဥပုသ္ဆောင်ကွာဒီခါဆိုလို့ရှိရင်ငါငွေတစ်ထောင်ပေးမှာမင်းဟုတ်ပေးမှာလားဖေရဟုတ်တယ်ကွာငါပေးမှာမင်းဒါပေမဲ့လို့မင်းဒီခါတော့မင်းတရားတပုတ်တော့ကြက်လာမယ်မင်းဒီကဒီတိုင်းဥပုသ္ဆောင်ကမသဘောမတူနိုင်ဘူးတရားတပုတ်တော့ရအောင်ကြက်လာကောင်းပါပြီဆိုပြီးတော့သူဥပုသ္ဆောင် မြတ်စွာဘုရားတရားဟောတဲ့နေရာသူတစ်ထောင်တန်းကနေပြီးတရားတရားတပုတ်လောက်ရလို့ရှိရင်တော့သူပြီးရောပဲဒါပဲတပုတ်လောက်ပဲသူရအောင်လို့သူပြီးစိုက်ပြီးတော့မှတ်တရားကလည်းသူမမမိအောင်လို့ဘုရားကလည်းပဲအနုတရေတစ်ခုကတစ်ခုကြော်ပြီးတော့ဟောနေတယ်သူသူဟောဟောရှိရနေပြီးမှဟိုကနေမှဟိုမေ့သွားရင်ကဟိုမေ့သွားရင်ဒါကလည်းလိုက်ပြီးတော့မှတ်နေတော့သူကအဲဒီလိုမှတ်နေမှတ်နေတော့သူမှတ်နေတော့မှန်ကတော့ဒီ မှတ်မိအောင်သိအောင်နားလည်အောင်တရားနာတယ်ဆိုရင်ဒါစိတ်ကောင်းနှလုံးကောင်းဝင်လာတာတဲ့လားအဲသာသနာတပတ်တိပဲတဲ့သာသနာပြည့်စုံကြောင်းပဲအဲ့ဒါသူကသိကျင်လို့သိအောင်လို့မှတ်မိအောင်လို့ဂရုစိုက်ပြီးတော့နားနေရင်တရားသဘောသက်ဝင်သွားတာကိုသက်ဝင်သွားတော့ဒီထဲမှာဝိပဿနာညာစိတ်တိုင်းတက်ပြီးသူသောတာပန်ဖြစ်သောတာပန်ဖြစ်ပြီးတော့သွားတော့ဒီခါတော့သူရုပ်ရည်လည်းမပြန်ပါဘူးမြတ်စွာဘုရားဆုံးမကြွတဲ့အခါမှာအိမ်ကြွတဲ့အခါမှာသူကနောက်ကလိုက် နာရဝင်းတတိကြီးအကဲခတ်တယ်နဲ့ငါသားကလေးတဲနေရကြလက်ဆောင်နဲ့သူကြွအင်းကြီးလေးရနေရကြပြီးတူတယ်ကာလာဆိုတဲ့သူငယ်ကလည်းစဉ်းစားတယ်ခဏီတော့နော်ငါဖေးမြတ်စွာဘုရားရှင်ညာငွေများထုတ်မပေးပါစေနဲ့ထုတ်ပြီးရင်ရှက်စရာကြီးဒီကလေးမှပဲပိုက်ဆံရလို့ဥပ္ပဆောင်တဲ့သင်္ကန်းရှက်စရာကြီးဆိုပြီးတော့ရှက်တတ်ရင်းတွေကသူရှက်ရမှမသိသေးဘူးဒီဝတ္တပဆိုတာပဲလို့ဒါကအစဉ်တန်းပြည့်စုံမှဖြစ်တာ

ငွေပေးတာကိုကဲမင်းဥပဒေနဲ့တင်တာငွေပေးမယ်မင်းကာထာတစ်ခုရအောင်ဆိုအာမလိုပါဘူးတော့မပေးပါနဲ့တော့လေသူကတားတယ်ဒါတော့မှနာရဝင်းတိကျန်တဲ့ဆော်ဗျာ6မြတ်စွာဘုရားဒီနေ့တတိတော်သာသိနေရကြဗျာအရင်နေ့ကလည်းမတူနေချိုးကြရင်ညိုကြတဲ့ကောင်းဒီနေ့ကဆိုလို့ရှိရင်ဖြင့်ယာကုတိုက်တာတောင်မှသူကငွေမရရင်မတော့ပါဘူးလို့တကယ်ငွေရရင်ပေးရတယ် ဒီကနေ့တော့ပေးတာတောင်သူမယူဘူးပြတယ်သိနေရကြအာနာရီတစ်ဖြစ်နေသေးကြီးနေတကယ်ကာလနေရာကြပုံတော့သေးကြီးကဒါတော့သိတာဒါရင်လည်းကမလဲတဲ့သူစားတရားနာလို့သူတရားသူတွေသူသိလာပြီတဲ့ဒါကြောင့်မို့ဟိရိဝတ္တပါတိကလာလို့သာမယူတာလို့ပြောပြီးတော့သောတာပတိကိုရလာလို့ရှိရင်ဖိုးတန်တဲ့အကြောင်းမြတ်စွာဘုရားဒီကတာဟောပါတယ်ဗရဇယဧကာရိစေနသက္ကတာကမဏေနဝါ ဘာဘာလောကာတိပိစေနာတတဘာဘာလောကာတိပိစေနာသောတာပတိဖလံဝရံပရဇာတမြေပြင်လုံး၌ဧကရိစေနာဝါဒူရီတော်မင်းဖြစ်ရသည်တဲ့၎င်းသက္ကသကမေနာဝါနပြေ၆ထပြမပြေ20လို့လာရရသည်တဲ့၎င်းဘာဘာလောကဒီစေနာဝါလုံးစုံသောတလောကလုံးကိုဆိုရတာမင်းဖြစ်ရသည်တဲ့၎င်း သောတာပါတိဗလံသောတာပါတိကိုသည်ဝရံကောင်းမြတ်လာပါပြီတော့ဤမြတ်စွာဘုရားဟောဒါတော့သောတာပါတိကိုဆိုတာမနာကောင်းပါလေခန္ဓာပြောခဲ့တဲ့ဝိညာဉ်နာခြင်းသိခြင်းတရားတွေရှိနေတဲ့ပုံကိုယ်တွေဝိညာဉ်နာခြင်းသိခြင်းတရားရဲ့အပြစ်တွေမြင်ပြီးတော့အဲဒီသိခြင်းတရားကင်းရဖြစ်တဲ့နိဗ္ဗာန်ကိုရှာမိတယ်ဆိုတာဒီသောတာပါတိမေဖို့ကအစပဲဒီကနေဒီကလာပထမဆုံးစတွေ့တာပဲနိဗ္ဗာန်အဲဒီကနေပြီးတော့ဒီရှေ့လျှောက်တော့ တွေ့သွားတော့မှာပါပဲနောက်ပြန်မဆုံးတော့ပါဘူးသူကတော့အများဆုံးခုနှစ်ဘဝပဲတဲ့ခုနှစ်ဘဝတည်းပူလွန်ပြီးဆင်းရဲတွေမတွေ့ရတော့ဘူးဝိညာဉ်သာရသိချင်းတွေကျင်းသွားမယ်ဘယ်လေးပါလဲမကြတော့ဘူးတဲ့ဒါဟာအင်မတန်ခွင့်ရေးကောင်းပြီခုမြတ်စွာဘုရားရဲ့သာသနာတော်ကြီးနဲ့တွေ့ရင်တက္ကသီတရားတွေအားထုတ်ဒီတရားတွေပြည့်စုံနိုင်တယ်အဲ့ဒါဒီတရားနဲ့ဒီဘဝကမှမတွေ့လို့ရှိရင်နောက်ဘဝဘယ်ရောက်မှမသိဘူးဟုတ်လားဘယ်ရောက်မှမသိဘူးနောက်ဘဝကျဘာဖြစ်နေမှမသိဘူး ဒီတရားအားထုတ်နိုင်တဲ့ဘဝဟုတ်ခြင်းမဟုတ်မယ်တော့ဘဝဘယ်ရောက်နေမှမသိဘူးတော့ခွင့်ကောင်းရတဲ့ခါကလည်းဒီတရားကျိုးစားအားထုတ်ဖို့အရေးကြီးပါတယ်။မြတ်စွာဘုရားဟောကြားတော်မူတဲ့အတိုင်းကိုကျင့်နာခြင်းသိခြင်းတရားရှိနေတဲ့ပုဂ္ဂိုလ်တွေကိုကျင့်နာခြင်းသိခြင်းတရားကိုအပြည့်မြင်ပြီးတော့နောက်ဘဝဘဝသက္ကသက္ကဝိညာဉ်နာခြင်းသိခြင်းတွေဆင်းရဲတွေနဲ့တွေ့ပြီးတော့မနေရအောင်ဝိညာဉ်နာခြင်းသိခြင်းကျင်းတဲ့ဖြစ်နိဗ္ဗာန်တရားရအောင်ရှားဖို့ရအချိန်ကာလပဲလို့ပြီးပြီးတော့ ကုသိုလ်ကောင်းတရားတွေကျူးစာအထုတ်ကိုရလိုပါတယ်ကျူးစာအထုတ်ကိုရအခုတိုက်တွန်းတဲ့အနေနဲ့ဘုန်းကြီးကနေဟောပါတယ်။ဒါလည်းပဲခု၄နိုင်လည်းပြီးသွားပါတယ်။ဒါသိမှုမှာဟောနေ့ပြင်ကကြရင်ဘုညာတွေကမနဲ့၈နာရီလောက်၈နာရီရောက်ခင်လည်းပြည့်ပြည့်မှာပေါ့လေ၈နာရီလောက်ကတော့နောက်ဆုံးပဲ။အဲဒီကနေပြီးတော့ရှိပါကိုရှိပါကိုသွားရမယ်ရှိပါမှာသူနေဆုံးကနောက်ကလိုက်လာတဲ့ပုဂ္ဂိုလ်တွေလည်းဟိုက ကြောင်းကြောင်းကဥလဘူကသူကအခန့်ကျင်းဝဲကတောင်းယူထားပါတယ်အဲဒီကနေပြီးတော့နေ့7နာရီလောက်ကိုရှူဝဲလာပြီးတော့ကြုံမယ်လို့ပြောပါတယ်နေ့7နာရီလောက်ရှူဝဲရောက်ပြီးတော့ညတော့ရှူဝဲမှာတရားဟောရှူဝဲပြီးရင်10ရက်နေ့ကျတော့10ရက်နေ့ညနေမှာကြောင်ကြောင်းကူးပြီးတော့ကြောင်ကြောင်းမှာနှစ်ဌာနရှိပါတယ်အဲဒီမှာနေ့ရက်စီဟောပြီးတော့လာဇန်14ရက်နေ့ကျတော့ကိုရေဥသွားဖို့ရှိပါတယ်ဒီရေဥမှာလည်း ဟိုလေးလေးရရှိပါတယ်ဒီမှာအဓိကတင်းနေရနှစ်ရက်အဓိကနောက်ကိုဟောမုံရွာမှာလည်းလေးရက်လောက်ရှိပါတယ်သွားဖို့ရတရားဟောဖို့ရလေးရက်လောက်ရှိတယ်ဌာနကသုံးဌာနရှိမုံရွာကပြီးရင်စကိုင်းမှာတညရစကိုင်းကပြီးရင်မန္တလေးမှာလာစုပ်อืมဆယ်ရက်ဆက်ပြင်းနေတူတယ်အဲဒီရောက်သွားတယ်မန္တလေးမှာညဟောစတယ်ကတော့မန္တလေးမှာနားဖို့လောက်ပါပဲအခုတော့ရောက်လာတဲ့အခါဟိုကသာသနာ့ဘိမှန် o a m zoroedi ahwụ ya na ihe dokadaa erighị abụ ihe onyelame l i mra ebe a a aa danala ocib dya na ya a yaara ego n'biro ọbia nda bany a nwere eeyel laa cha woye nile ma ahụw ma jitazi ya သရသာ9ရက်နေ့တော့မှမန္တလေးရောက်ဖို့ရှိပါတယ်အဲဒါကနေ့ရောက်တဲ့အခါကာလမှာတိုက်တွန်းတရားနှုတ်ဆက်တရားအနေနဲ့ဟောတာအရိယပရိယတနာတောသောတဲ့အရိယတို့ရှာမိဖို့အဲသူများတို့ရှာမိပုံတွေကိုရှာမိပြီးတကလားသင်္ခါသိဉ္ဇာနိဗ္ဗာန်ကိုရောက်အောင်သွားကြဖို့လိုပါလေအဲဒါအနေနဲ့တရားသိမှတော့ ဒီအရိယပရိယေသနာသုတ်တံတရားတော်ယူဇနာကမှသာရသောဓမ္မသနာကုသိုလ်ကစေရနာ၏အစွမ်းအမှုပေါ်သို့ကြောင့်အရိယာတို့၏ရှာမိခြင်းပုဂ္ဂိုလ်သူများတို့၏ရှာမိခြင်းဖရာအစရှိသောပုဂ္ဂိုလ်သူများတို့၏ရှာမိခြင်းဖြင့်ဝိညာဉ်နာခြင်းသိခြင်းကင်းရာနိဗ္ဗာန်တရားကိုရှာမိကြ၍ဝိညာဉ်နာခြင်းသိခြင်းကင်းရာဖြစ်သောနိဗ္ဗာန်တရားများကိုဝိပဿနာဉာဏ်စဉ်အရိယာဉာဏ်မဲ့ဉာဏ်စဉ်ဖြင့်